မအကြီးဓမ္မသပင်လို့သိရပါတယ်ဗုဒ္ဓပူဇဏီယကတော့ဒုတိယအကြီးနှစ်ကြိမ်မြောက်ပေါ့ဒီအကြီးမှာဥပ္ပိုလ်နှစ်ကြိမ်ရှိစုဗုဒ္ဓပူဇဏီယအသင်ဥပ္ပိုလ်သံဃာဒါနဝါတွင်ဝါပါဆွမ်းလောင်းအသင်အင်္ဂါလူငယ်ဝါတွင်ဝါပါဆွမ်းလောင်းအသင်တနင်္ဂနွေဝါတွင်ဝါပါဆွမ်းလောင်းအသင်တောက်ကြဝါတွင်ဝါပါဆွမ်းလောင်းအသင်များနှင့် ခုနှစ်ရက်သာသမီများမှစုပေါင်း၍လေညာတာကာလဓမ္မဒါနအနိုင်မဲ့တရားအလူတော်တဲ့အဲ့တော့ဒီဓမ္မသဘင်မှာလေညာတာကာလခုလိုစီကတမြတ်ကောင်းမွန်သောဓမ္မပလင်ရှင်တော်ကြီးပြင်ဆင်ဆောက်လုပ်ပူဇော်ရခြင်းဝိဟာရဒါနအကြောင်းအလူလျာစင်မီထုံးကြီးပူဇော်ခြင်း ဒီပဒါနာအလင်းအောင်အလူသကုဒါနာမျက်စိအလူတန်ချေချေတချင်းပူဇော်ခြင်းတတ္တဒါနာအတန်အလူလောတော်ရင်ဖြင့်ပင်ဆောင်ကြိုးစုပြန်ပေါ်ရခြင်းယာနာဒါနာရင်အလူတရားတော်ဟိယောမန္တာလူဝေယများတို့ဖြင့်လူတန်းခြင်းဓမ္မဒါနာဓမ္မပူဇာအလူကုသိုလ်တွေမြောက်များစွာ ဖြစ်ကြရကုသိုလ်တွေရကြရတယ် idnụ ụmaagdaha ajo lụsoro ahụ ba si naobụrụ anyị na emdamụadlụdaa sobiro ihara ana anaa kabụria olita ba a aaajụalụlụdanyị ocijiụdọmụrụ အေးအဲ့ဒါကြောင့်နေဝိဟာရဒါနာ6အလိုအဲ့ဒီလိုကြောင့်အလိုလူဒါနဲ့ပုဂ္ဂိုလ်တွေဟာဘဝဆက်တိုင်းဆက်တိုင်းပဋိသန္ဓေတည်နေရအောင်တော့အများသောတတ္တဝါတွေလူချင်းမြောင်းမဲမိုက်တာမဟုတ်ပဲဒွါရတဟာထောဩဝရကောဝိယ12တောင်ရှိတဲ့တိုက်ခန်းထဲမှာနေဟသလို အမိပိုက်တဲ့နေရာချင်းတူပေမဲ့ကြောင်းအလူလူရတဲ့ပုဂ္ဂိုလ်ရာကျဲကျဲပြတ်ပြတ်တက်တက်သာသာချောင်းချောင်းချီချီနေရာချင်းအကျိုးရှိတယ်တဲ့နောက်ဒီပါဒနာအလင်းရောင်အလူလူတဲ့ပုဂ္ဂိုလ်များအလင်းနဲ့ပတ်သက်ပြီးတော့အလုံးပြည့်ပြည့်စုံစုံဖြစ်ရရဲ့နောက်သက္ခုဒါနာမျက်စိအလူ ယစီလူနဲ့ပတ်သက်ပြီးလောကီဘက်ကမျက်လုံးလှပတဲ့လက်ချင်းမျက်ခုံးမျက်တောင်အစသည်အလီလီပေါ့နောက်တစ်ခုနေအပြင်ယောဂပင်ကမျက်လုံးနဲ့ပတ်သက်လို့ကင်းရှင်းရခြင်းနောက်လောကုတ္တရာပိုင်းဆိုင်ရာဆိုရင်ဒိဗ္ဗစကုနတ်မျက်စိကဲ့သို့အရာမျက်စိရခြင်းအကျိုးနတ်မျက်စိဆိုတာ ကွယ်ကာတဲ့အရာကိုထွင်ပေါက်မြင်နိုင်စွမ်းရှိပါတယ်။အဝေးကအရှင်းကို အနိကဲ့သို့ကြည်လင်ပြသစွာ မြင်နိုင်ခြင်းရှိတာကိုဒိဗ္ဗချက်ကုနတ်မျက်စိလို့ခေါ်ပါတယ်။တရားတော်ဤရာကဆိုရင်တရားဓမ္မကိုထွင်ပေါက်မြင်နိုင်တဲ့ညာနာစကုညာမျက်လုံးလည်းပဲရနိုင်တယ်တဲ့။နောက်တစ်ခုယာနာဒါနာယင်အလူ ရှင်လူကလည်းပဲဟိုရှိခါတော့ငါဘယင်တပါတန်ဃာတော်တပါရဲ့တပိတ်ကိုမင်းချစ်တယောက်အားအယူခံရွှေနန်းတော်ကစာကောင်းကောက်ဖွဲတွေတဲ့မောင်မင်းမုံမတဲ့မိတန်ဃာတော်ထံရအောင်ပို့ပါရှိတော့ကတော့ချီခြင်းပဲရှိတာဒါကြောင့်သူကမြမုံမတဲ့မိတန်ဃာတော် အချိန်မီဖုံးပေးနိုင်ဖို့ဓမ္မောတကောပြီးသွားရလမ်းသွားရင်မတ္တသူကဆူတောင်းတဲ့ကျွန်ုပ်သည်ရဟန်းတော်အားရှင်ပြအောင်လင်းမြစွာအာသုံးပြီးတော့သွားရတဲ့အတွက်ဒါကြောင့်ဘဝဘဝဖြစ်တိုင်းဖြစ်တိုင်းမှာမြန်သောရှင်ရင်မြန်တော်များရပါရစေလို့ဆိုပြီးတော့ဆူတောင်းတဲ့အဲဒါကြောင့်နောင်က ဥဇင်ဒီပြည့်ရှင်ဘယင်းသာနာပိသောတမင်းရဲ့လို့ယဟန်ရဲ့တပိတ်ကိုထမ်းပြီးတော့ပို့ရတဲ့ကောင်းမှုကြောင့်အရှိမြင့်မင်းဘယင်းဖြစ်ရပါတယ်ဖြစ်တဲ့အခါမှာအများကြီးရပါလို့ဤလို့တောင်းခဲ့တဲ့တောင်းစုပဒနာကြောင့်နာမတေဘုန်းကြီးတို့ဆင်ရင်ပေါ့လေဖဒဝတိဆင်မဆိုတာတနေ့ယူဇနာ90သွားနိုင်တယ် ယူဇနာ90ဆိုတာမိုင်နဲ့တွက်ရင်58ဒီ40မိုင်400တနေ့တည်းနဲ့ခရီးပေါက်အောင်သွားနိုင်နမနိကတော့ကာခလူမြန်တော်အဲဒီမောင်ကာကတော့တနေ့ယူဇနာ60ဒီယူဇနာ10မိုင်လုံးနဲ့တွက်တော့86ဒီဘယ်လောက်လဲ40နဲ့480အဲ့ဒါကိုသူကတနေ့တည်းနဲ့ခရီးပေါက်အောင်သွားနိုင်တယ် နောက်တစ်ခုအာတိဝေလနဲ့မုံဇကေတိမြင်းနှစ်ကောက်သူတို့ကတော့တနေ့ယူဇနာတရားသွားနိုင်ရှင်းမိုင်းလုံးနဲ့တွဲရင် မိုင်ပေါင်း800ကိုနေချင်းပေါက်သွားနိုင်တယ်နောက်တစ်ခုနာလဂိရိရှင်ကြတော့ယူဇနာ120မိုင်ပေါင်းတွဲရင်960မြန်မာပြည်တောင်မြမြောက်ဖြားလောက်တော့နေချင်းပေါက်သွားနိုင်တယ်ပေါက်ရှင်အနေအပြင် ဒီချင်းတူတာ၄မျိုးပေါ့နောက်အရေအတွက်အပြည့်မြင်းကနှကောင်ဖြစ်လို့၅မျိုးပေါ့အရာယာနာဒါနရင်လူတဲ့ကောင်းမှုကကြောင့်ဖြစ်လာရတာလားတဲ့နောက်ဆွမ်းလူတဲ့ဒါတော့ပြောကြမလို့တော့ဘူးအသက်ရှိရှင်လာပြန်တော့မင်းပါပါရှုံးနေပုံနဲ့လူဘဝဒုက္ခနမတူဘဝလွန်ရှာပါလိခွန်အားကဝိတာခနိုင်တုပမ ပညာနှင့်ရှင်လာပါလင်အရှင်မကွာအောင်ဝဲခံလိုက်လေအောင်ဝဲခံမှုအကြောင်းပေါ်လင်လောင်းမဟုတ်တောင်ခေါ်လောက်ပါရဲ့လေလို့အကျိုး၅ပါးစွမ်းအကျိုးဘယ်နှပါလဲအေးအဲ့ဒါဝမ်းမြောက်ဖွယ်လေးတွေရှိဥစွာနဲ့အပြည့်သိလို့ယခု အောင်ဝဲမင်္ဂလာရှိကျင်းပတဲ့အခါကာလမှာဗုဒ္ဓဘာသာမြန်မာနဝိသူတော်ရှင်တို့ရဲ့ထုံတန်းရှယ်လာဓမ္မတာအယသေးသေးကြီးကြီးတာယိနာယိကုသိုလ်လုပ်ငန်းတိုင်းမှာရှိဥစွာရှိဖို့ကတော့ခြင်းဒုတိယသရဏဂုံဆောက်တည်ခြင်းတတိယသီလခံယူခြင်းတို့ကိုမဖြစ်မနေပြုကြမြဲဓမ္မတာဖြစ်ပါတယ် ဘာသာရေးကျမ်းငယ်အောက်ခံဖောင်ဒေးရှင်းလုပ်ငန်း၃ခုပုဗ္ဗကိစ္စကုသိုလ်ရဲ့ရှေးပြေးလုပ်ငန်း၃မျိုးလို့ဆိုရပါတယ်။အဲဒီကုသိုလ်တွေပြုတဲ့အခါကာလမှာနမတ္တိရှိခိုးကြောရှိခိုးကြောတော့ရှိခိုးကြောရခြင်းဟာတစ်အပြည့်ရှိကကြည်ပါစေနှစ်ကောင်းညိုချမ်းသာဖြစ်ပါစေရည်ရွယ်ချက်နှမျိုးပါရပါမယ်။ ရည်ပဲချက်ဘယ်နှမျိုးလဲနံပါတ်1အပြည့်ရှိကကြည်ပါသည်နံပါတ်2ကောင်းကျိုးချမ်းသာဖြစ်ပါသည်ဘယ်တော့ရှိခိုးရှိခိုးဘာကိုပဲရှိခိုးရှိခိုးအဲ့ဒီလိုရည်ရွယ်ချက်နှမျိုးပါရတယ်လောကကြီးချိုးတဲ့အခါမှာအညီကြီးရှိကတန်ရှင်းပါစေအပူအီချမ်းသာဤမြတ်တာပါစေ ဒီလိုရည်ရွယ်ချက်နှမျိုးနဲ့ရည်ချိုးကြတယ်ဟုတ်ရဲ့လားအဝဝတက်ခါမှလည်းပဲ ရှေးကြောင့်ဘုံလွန်ကာကွယ်ပါစေအပုဟိဤကျမ်းမာဤမြတ်တပါစေရည်ရွယ်ချက်နှမျိုးနဲ့အဝဝတ်ကြတယ်ဟုတ်ရဲ့လားအဲဒီလိုပဲရှိခိုးတဲ့အခါမှာတည်းဗာလဲအပြည့်ရှိက ကြည်ပါစေနဲ့ကောင်းကျိုးချမ်းသာ ဖြစ်ပါစေဒီလိုရည်ရွယ်ချက်နှမျိုးပါရအဲတော့ဘယ်လို ပုံကိုယ်တွေပေါ်ပြည့်ရှိနိုင်မလဲဆိုရင် မပြင်းမတိုက်တဲ့ခင်ဘွန်းကြီးဆေပါတို့အပေါ်မှာအပြစ်ရှိနိုင်တယ်။ဘုရားပစ္စည်းကယဟန္တာဝေယမိနိဖဂုံကြီးဆရာဘေကမ္မဟောပါတရားပြခင်မွန်ကြီးတယုတ်အချင်းချုပ်သိမ့်ထုတ်မကုံညာတိဖယာတိပစ္စည်းကဗုဒ္ဓရှင်မြတ်မြတ် သုံးရဟနာအရှင်မြတ်များလေးရှင်သာရိပုတ္တရာရှင်မောကလာဆိုတဲ့လက်ဝဲရလက်ရရအစုံ၅အမေ၆အဖေ9မြို့ရိုးတွေကသတိကဂုံဝါကြီးမှလေးစားတိုက်တဲ့ဦးကြီးဦးလေးပါကြီးပါတွေဤကြီးဤလေးတွေကြီးတွေလေးအကိုအမစားတဲ့ပုဂ္ဂိုလ်တွေရှစ်လောကီလောကုတ္တရာပညာသင်ပေးတဲ့ဆရာ ကိုကြီးပါရေးစီးပွားရေးလူမှုရေးအိမ်တော်ရေးပညာရေးကျမ်းမာရေးတို့၌ရှိကငွေပင်ငွေရေးမတည်ပေးတဲ့ပုဂ္ဂိုလ်တက်ဆက်တရားဓမ္မဟောပြပေးတဲ့ပုဂ္ဂိုလ်ကမုန်ကြီးပဏ္ဏပါအဲ့ဒီစေပါဘောကာယကံကိုမှုဝစီကံနှုတ်ပြောမနောကံစိတ်အကြံတရှိတတ္တဝါတိုင်းမှာဒီကံသုံးပါးနဲ့မကင်းရဘူး ကံနဲ့လူသားလူသားနဲ့ကံဟာအရေးနဲ့လူလူနဲ့အရေးခွဲမရသလိုကံနဲ့လူသားဟာခွဲမရအဲ့တော့ခொနကခင်မုန်ကြီးဆေဘအဘောကာယကံကိုမောကြီးကနှုတ်ပြမနောကံစိတ်ချမ်းတို့ဖြင့်ပြမကျွလွန်ပြီးတော့မတောင်းမှမကတော့ရင်ဓာန်ကြီးဆေဘသင့်တတ်တဲ့ ဘာစေပါအာနဲ့ကိုပြက်မျိုးချွေပြက်ခံခက်ဝေဒနာဆုံးယုတ်စီပွားမိလောင်ညာခံစားယူသောနာမင်းပိဆွဆွသေငရဲ့ဝေခွဲတန်းစေပြမကတော်ကတန်းစေဝမုတ်ချရလိမ့်နာတေအာနဲ့တေယောဂဝေဒနာဖြစ်တတ်တဲ့နေခန္ဓာကိုယ်အင်္ဂါခြေလက်မျက်စိနာနာပြည့်စည်တတ်တဲ့ သုံးရွှေမျိုးမိဘသားချင်းများနဲ့သေခွဲရှင်ခွဲတခွဲတပြားကြီးဖြစ်တတ်တယ်။လေးကာယခက်ခဲတဲ့ကောင်းကြီးကိုက်ဝေဒနာကြိုကြီးထို့ယောဂစသည်ဖြစ်တတ်တယ်။ငါစီပွားဥစားဆိုယုံပြပြတတ်တယ်။6အိမ်အလုံးယုံသစ်ခင်းဝခင်းမြို့ပြပြီးွားမိဘမိတံသင်္နတ်တဲ့9ယူသွတ်တဲ့ယောဂဝိရဏဖြစ်တတ်တဲ့10 မင်းပင်မေတ္တာတက်နတ်ကိုအစွတ်အစွဲခံရတတ်တယ်တစ်ဆက်သေးပြီးတဲ့အခါငရဲရောက်တတ်တယ်ဓာန်ကြီးခြေပါပါတယ်လေအဲ့ဒါအပြင်မေတ္တာဘုဒ္ဓနိဗ္ဗာန်ဓမ္မသာဖြစ်နိုင်တာကိမုန်ကြီးစေပါအဖို့ကိုနှုတ်စိတ်တို့ဖြင့်ပြင်မာပြီးလို့မတောင်းမှမကတော့ပါကသေအောင်အားထုတ်မတရားဘုရားနိဗ္ဗာန်တရားမရနိုင်ပါဘူး ဒါကြောင့်အဲ့ဒီလိုပြင်မျိုးရှိတာကြည်ပါသည်ဆိုပြီးတော့မရောရနောက်တစ်ခုကောင်းညိုချမ်းသာဖြစ်ပါသည်အရာကတော့ယဉ်ကျေးဂုံတဲ့ဘုံကံထက်တစ်ချက်သူကောင်းမီတတညာကရှိပညာသူငါစိတ်ဓာတ်ကြီးယခုနောင်ပေတာဝန်ကြီးရောက်လေနတ်တို့ပြီဆေဝါကုန်ကြောင်းကျိုးမြင်လူရှင်ကြော့သည်တဲ့ ကရောနောက်မှလိုက်ပဲဆိုရင်တည်ရင်ကြည်ခြင်းနှစ်ဂုံတက်ခြင်းသုံးဂုံကံကြီးမာခြင်းလေးသူတော်ကောင်းပိသခြင်းငါအထက်တန်းကြခြင်း၆ပညာရှိပိသခြင်းခုနှစ်ကရောသူကရောခံသူတို့စိတ်ကြည်လင်ခြင်းရှစ်ယခုဘဝတာဝန်ကြီးခြင်းကိုနောက်ဘဝတာဝန်ကြီးခြင်းတစ်ဆက်သေပြီးတဲ့အခါသူဂတိနတ်ရွာရောက်ရခြင်း ကောင်းကျိုးဘဏ္ဍပါကတော်လိုက်ကမဲ့ဖို့ရနိဗ္ဗာန်ကိုလည်းရနိုင်သည် တောင်းမှကတော်လိုက်ပါလင်းနဲ့မက်ဖို့နိဗ္ဗာန်လည်းရပါနိုင်တယ်ဒါကြောင့်ဒီအပြစ်ရှိကကြည်ပါစေနဲ့ကောင်းကျိုးချမ်းသာဖြစ်ပါစေအဲ့ဒီလိုရည်ရွယ်ချက်နှမျိုးနဲ့ကြောရဒါပြင်ပြင်မပြီးတော့ကြောတိုင်းကြည်သလားလို့မေးရင်တော့မကြည်နိုင်တာလည်းရှိတယ် ကိုနှုတ်စိတ်သုံးပါတို့တွင်စိတ်နဲ့ပြင်မရင်သာ တောင်းမှာကြော့လို့ကြည်ပါတယ်ကိုနဲ့နှုတ်နဲ့ကိုဒီလက်ရောက်ပြင်မကျွလွန်ပြီးရင်လုံးဝတောင်းမှာကြော့လို့မရတော့ပါအေးဒါကြောင့်ရှိခါတုန်းကသောရိယမြို့မှာသောရိယတထေသာအိမ်တော်ဧသားကြလို့သာသမီနှစ်ယောက်ထုံငှခဲ့ပြီတနေ့အရှမ်းရများနဲ့မြစ်စိတ်ကိုရေချိုးသွားတဲ့အခါ ဤယဟနာရှင်မကစ္စည်းမထေမြမြစ်ထဲရေချိုးတဲမှလဲပြီးတော့ဧကတိမဝတ်မိမာသူသွားပြီးတော့မြင်လိုက်တယ်ရှင်မကစ္စည်းကအသာအေးမျက်လုံးမျက်မှန်ကိုဟာနေထအင်မတမတင့်နဲ့ရှင်းသတော်မူပါတယ်။ဒီကပြောပြောရင်တော့လှတယ်ပေါ့။အဲတော့သောရိယတတိသားကထိုရှင်မကစ္စည်းမြင်လိုက်တယ်ဆိုရင်ဟဲကိုရောနဲ့တေချောတယ်လား။ ဒီကိုယ်တော်ငါမိမ့်မဖြစ်ရင်ကောင်းပါပဲဓမ္မမို့ငါမိမ့်မရဲ့အသားကြီးကိုနေဟန္တာဟာဒီကိုယ်တော်လိုနေရင်ကောင်းပါပဲလို့စိတ်နဲ့ပြင်မမိတဲ့။ဒါနဲ့ပြင်မ။ယဟနာဆိုတဲ့ခင်မုန်းကြီး7ပါးအဝင်အပါကိုပြင်မလိုက်တော့ဟောချက်ချင်းယောက်ျားဘဝကမိန်းမဘဝပြောင်းသွားတယ်။အဲ့ဒါနဲ့သောရိယမြို့မှာမျက်နှာမပြဝန်းလို့ ခြေအားဖြောက်ပြီးတော့တက္ကသိုလ်ရောက်သွားတဲ့အခါအဲ့ဒီကတက္ကသိုလ်ကတထေးသားတယောက်နဲ့အိမ်အောင်ကြလို့မိမသားဘဝနဲ့သာသမီနှစ်ယောက်မွေးဖွားပြန်มาတယ်။တနေ့သောရိယမြို့ကုံတဲ့တယောက်တက္ကသိုလ်ရောက်လာတော့အဲ့ဒီဘဝတစ်ဖြစ်လဲခဲ့တဲ့မြို့သမီးကထိုသောရိယကုံတဲ့ကိုကောင်းမွန်စွာယဉ်ဤကျွမ်းဝင်စွာနဲ့အခါကျွေးမွေးပြုစုတဲ့ ဒီတော့သောရိယဂုံတွေကအလိုဒီမိန့်ကလေးငါလည်းတခါမှမမြင်ဘူးမတွေ့မသိမကြွမ်းဘူးပါပဲနဲ့ငါကိုတရင်တနည်းဆိုပြီးတော့ကြွေမွေးပြုစုတယ်ဟဲ့မိန်းကလေးသင်လည်းငါမသိပါလားငါကိုဘာကြောင့်ယင်းဒီကြွမ်းဝင်စွာကြွေမွေးရတယ်လဲဟုတ်တယ်အမောင်ကတော့မသိဘူးကျမကတော့အမောင်ကိုသိတယ်လေအမောင်နာမည်ကဘသူအမောင်အဖေကဘသူအမောင်မေကဘသူအမောင်တို့ရက်ွက်ကဘယ်မှာ တအပ်ပြောပြတယ်စမ်းကြယ်လာကြီးလားဘယ်လိုလုပ်သိတယ်လဲမိန်းကလေးတိပါတော်ဘုအမောင်းရင်ဂျမတခြားမဟုတ်သောရိယမြို့ကတတိသားဆိုတာဂျမပဲအဲတို့မြို့မှာတော့နေသေးပြီဆိုပြီးတော့မိဘတွေမျိုးများကသွန်တော်ပြီးတော့အမြတ်တပေးဝေကြတယ်လေဘယ်လိုဖြစ်တာလဲအဲ့တော့ဒီလိုဒီလိုပါပဲအမောင်းလို့သူ့ဘဝနောက်ကြောင်းဖြစ်ကြောင်းကုန်စင်ပြန်ပြီးပြောပြတယ် ဒေါရိယဂုံလည်းကဟဲ့မိန်းကလေးညီစိတ်နဲ့ပြင်မာတာသိကြရဲ့လားသိကြပါတဲ့အမောင်ဟာဒီလိုဆိုရင်ပြန်လီတောင်းမှကတော့ရင်ကြီးအေးနိုင်သေးတယ်အခုရှင်မာကိစီဟာတက္ကသိုလ်မှာရောက်နေတယ်လို့ပြောတယ်အဲ့တော့ဆုံးလိုက်ရအောင်အရင်သိစီတဲ့ထားငါသွားပြီးတော့ပြင်မယ်အဲ့ဒါနဲ့ရှင်မကိစီယာကြူချအောင်လျှောက်ထားပြီးတော့အိမ်ပင်လား အိမ်ကြတော့မှမလာပါဒီမျိုးသမီးဟာတပည့်တို့တို့ရဲ့မိတ်ဆွေဖြစ်ပါတယ်ရှင်မင်းဟာအဘော ပြင်မမိတဲ့အတွက်ဒါကြောင့်အခုတောင်းမှကတော့ချင်းလို့ပါတဲ့ဖရာအေးအေးအေးပြောဒါနဲ့သောရိယတတိသမီးကရှင်မကတိအစိတ်နဲ့ပြင်မခဲ့တဲ့အကြောင်းကိုပြန်လီလျှောက်ထားလို့တပည့်တော်မသိသည့်အလျောက်မိုက်မဲသည့်အလျောက်တွေ့ဝေသည့်အလျောက်အခုလို့ ကြံစီပြင်းမမိတာခွင့်လို့ကြည်အေးတော်မူပါဘွေမယူပါနဲ့အဲ့တော့ရှင်မဂဇိကယဟန္တာကြီးပဲလောဘဒေါသမောဟမာနဤသမစရိယကိလေသာတွေကုံနေတဲ့တွေ့တာကြောင့်ဘွေမယူပါဘူးအေးကွယ်မလိမ္မာတစ်ခါမှစမြဲဆိုတာလို့ပေါ့နောက်တော့မမနဲ့ငါမင်းကိုသိခါခွင့်လို့ကြည်အေးပါတယ်လို့လဲဆိုလိုက်ရောဟော သောရိယတထိတ်သမီးဟာယောက်ျားဘဝပြန်ရသွားတယ်။ဘာရသွားလဲ။အဲ့ဒါစိတ်နဲ့ပြင်မလို့တောင်းပန်ကြောလို့ကြည်တာနော်။ဇာလန်းဆုံးပြောရင်သူတံဝေကရပြီးတော့မှ ရှင်မဂကြီးထာမယဟန်ပြုတရားကျင့်သုံးတဲ့အခါသောရိယယဟန္တာလို့ယဟန္တာတဆုဖြစ်တော်မူသွားပါတယ်။အဲ့ဒါက အပြစ်ရှိကြည်ပါသည်ဆိုတဲ့အချက်အရာတောင်းမှန်ကြောလို့ကြည်ဖို့နောက်တစ်ခုကိုဒီလက်ရောက်လွန်ကျူးမိရင်လုံးဝတောင်းမှန်ကြောလို့မရဘူးအဲ့ဒါရှိတော့ကကြောက်သွေးသမားတယောက်ဆန္ဒနေကြယဟန္တာမထေမြတ်ကြီးကိုဆွန့်ကျွေးခဲ့တယ်ဘယ်နှစ်နှစ်ကြာလဲဆန္ဒနေနေတာမဟုတ်ဘူး အဲ့ဒီ12နှစ်တာခရီးဆွမ်းလုပ်ကျွေးဆွမ်းလုပ်ကျွေးပြီးတော့တနေ့ယာနာမထေမြတ်ကြီးကဆွမ်းမုံပေးဖို့အိမ်နဲ့ရောက်သူကနောက်ပြီးမှသာစိန်၅စိတ်နဲ့ဟင်းချက်လောက်ကအဲ့ဒီမှာဘယင်းရွှေနန်းတော်ကဗရမ ्या တက်လုံးသွေးပေးဖို့လာအပ်တာသွေးရမယ်အတူတူဆိုပြီးတော့မှဟင်းကြီးနာအဲ့ဒီလက်နဲ့ကင်ပြီးတော့ယဟန်တော်ရဲ့အနိဇဝဲပေါ်မှာထားခဲ့နောက်ပြီးပြန်လက်စီတော့ အိမ်မှာအလှမွေးထားတဲ့ဂျိုးရာကအညီနာလည်းရအနီအောင်လည်းချစ်လို့သွေးဆိုပြီးတော့ကောက်မြူလိုက်ကြောက်သွေးသမားထွက်လာတော့ဗရမယမရှိတော့ဘူးမရှိတော့ဖြစ်နိုင်တဲ့အကြောင်းအရာတွေအများကြီးရှိတာပဲဒါပေမဲ့လို့ကတဲ့ကိုရောဗရမယယူသလားတဲ့အမယူပါဘူးတကားကြီးဟင်ကိုရောနဲ့တပည့်တော်ရှိတယ်ကိုရောမယူဘယ်သူယူရမှလဲပေါ့ ဒါကြောင့်ပုရုဇေတရာတရားဟာမခိုင်မြဲဘူးဆန္ဒနေကြကြီးဆွကျွေးနေလို့များဟုတ်လားပြီဟန်နာပြီသာသနာတော်ကျွမ်းမြဲရိုးကြီးရိုးသေးစွာ ရှိပြီလို့တော့မအောင်မေ့လိုက်ဒီခြေလမ်းမှာတရားတရားရှိပေမဲ့နောက်ခြေလမ်းမှာတရားတရားပြက်ပြားနိုင်တယ်အဲ့ဒါပုထုဇဉ်သဘာဝဘာသဘာဝလဲအေးတို့တရားတရားမတွေတော့အခုနှစ်နှစ်တာရသည်ဘုရားပူဇော်ပွဲနဲ့ အသီးအသီးနေအလိုက်ဆွမ်းလောင်းပွဲတွေတရားတရားမပြတ်အောင်ဆောင်ရွက်ခဲ့တာဟာချီးကျူးစရာအားရစရာကျေနပ်စရာဝမ်းသာစရာဂုဏ်ယူစရာပါဒါအဲ့ဒါနဲ့ကြောက်သွေးသမားကအမျိုးသမီးကိုပြန်ပြီးတော့တိုင်ပင်တယ်ငါဒီကိုတော့ရိုက်စစ်မယ်ဟာမလုပ်ပါနဲ့တော့ရဲ့ကျမတို့၁၂နှစ်ကြီးတောင်ဆုံးကျွေးလာတာအလကားဖြစ်ကုန်မှမယ်မင်းပါသေးလေကွာဒါဘရင်ဗရမညာ ဘယင်ကအမြဲတော်ရှာရင်ရွှေ80မျိုး80မိလောင်နဲ့ဝင်ခံရမယ်မင်းဒါလည်းမသိပါဘူးကွာဆိုပြီးတော့ငါကတော့မဖြစ်မနေရရှိမှာပဲအဲ့ဒါနဲ့တားရင်လွန်ကျိုးယူဝိညာဉ်တုတ်ကြီးနဲ့ပြမဲ့ထွက်လာအဲယဟန္တာကြီးရဲ့ခေါင်းကိုရှစ်ပတ်ပြီးတော့ဘယ်မလဲဗရမယပေးဆိုပြီးတခွန်းခွန်းရိုက်တာတကားတော့ငါတော့မယူရအမှန်ပဲကိုရောမယူဘယ်သူယူရမှာလဲ တာမန်လူသားတယောက်ဆိုရင်တော့မင်းချိုးကြပြိုသွားပြီလို့ပြောလိုက်တာပြောရင်အဲ့ဒီယဟန္တာစကားကြောင့်ချိုးကြဟာတတ်ခံရရင်ယဟန္တာသတ်တဲ့အတူတူပဲအဲ့ဒါကြောင့်ငါတော့မယူတာအမှန်ပဲအာဘာမယူရမှန်တော့ကိုရောဆိုပြီးတော့ဒါရိုက်ခွဲတော့ခေါင်းကြီးကွဲပြီးတော့သွေးတွေယိုကျလာအဲ့ဒီအခါအိမ်မှာအလှမွေးတဲ့ချိုးကြကအညီနာနဲ့ရသွေးရောင်နဲ့ထွားလို့တောက်မလို့အလား ကြောက်သေးသမားကလက်နဲ့ရှုပ်လိုက်တဲ့ဂျိုးကြတို့ပုတ်ထုတ်လိုက်တဲ့အခါဇလုတ်ခိုင်းပြီးတော့ဂျိုးကြသေးရှာတဲ့ဂျိုးကြဘာဖြစ်သွားအဲဒီအခါကျတော့မှယဟနာမထေရကြီးကတကားတော့ဂျိုးကြသေးပလားကိုတော့ကြောင့်သေးပြီတဲ့ကဲကိုတော့ကြောင့်သေးတာလားသူကြောင့်သေးတာလားတို့ဘုန်းကြီးတွေခလုတ်တိုက်ခံနေရတယ်နော်အဲသူဘာသူလွတ်ပြီးတော့ကိုရောကြောင့်သေးပြီတဲ့ ဒါကြောင့်ဘုရားလူပရိသတ်ရဲ့တဲ့အဲ့ဒါမိမိရောသူရောသာသနာတော်မှာဘာတွေလုပ်ခဲ့တယ်ညာတွေလုပ်ခဲ့တယ်ဆိုပေမဲ့သောတာပန်မဖြစ်သေးရင်တရားတရားမခိုင်မြဲသေးပါဘူးအေးအကြောင်းအားလျော်စွာပြည့်စည်နိုင်တယ်အခု၁၂နှစ်ကြီးကြာဆွံ့ကျွေးခဲ့တာတကယ်သာသနာတော်ကြီးညိုတာဟုတ်ရလားအဲဒုဒကာရမတွေတရားဝဲချင်းပါပြီးငါတို့တော့အဲ့ဒါမျိုးမဖြစ်စေရဘူးလို့ဒီလိုကိုသန္နိဋ္ဌာကြ အေးစိတ်ကလေးတွေဆုံးဖြတ်ထားကြ။ကိုင်းထားဗျာ။အဲ့ဒါနဲ့ကိုရောကအေးကြိုးကြသိပြီဆိုရင်တော့မင်းပြောက်တဲ့ဗရမအဲ့ဒီကြိုးကြဇလုပ်ထဲမှာခွဲကြည့်တော့တွေ့ရောပြီးတော့သူမားတာသိတော့ဟာနဖူးပေါက်များဆိုပြီးတော့ဟာပြားပြားကိုတောင်းမှလိုက်ကြော့လိုက်တာအေးဟန္တာကြီးကလည်းပဲကိလေသာကင်းပြီဆိုတော့ဘွေမယူပါဘူးအေးမယူပါဘူးကွာအကြောင်းအားလျော်သွားပဲ ငါရဲ့အတိတ်ကအကြောင်းကြောင့်မင်းနဲ့ဆုံစည်းမှုတရားလိုပဲငါအောင်းမိတယ်မင်းပေါ်ငါပွေမယူဘူးအာဃာတမထားဘူးရန်ကြီးမပွက်ဘူးဒါပြင်လည်းဗျာငကွားလိုကြည်ကြည်သာသာ အိမ်မှာပဲဆွလာဖုံးပေးပါတော်ပြီတကားတော့ငါသလုံးမြင့်ကောင်းခြေနဲ့ချောင်းကောင်းတဲ့ဘဝပဲအိမ်တစ်ဆက်မိကိုမှငါမဝင်တော့ဘူးအဲ့ဒါလို့ဝင်ခဲလို့အခုငါခေါင်းခွဲပြီးတော့သွေးတန်ရဲရဲဖြစ်ကြရပြီဒါလည်းအာဃာတနဲ့မကျေနပ်လို့ပြောတာမဟုတ်ဘူး သာသနာမကြည်ညိုတတ်တဲ့ပုဂ္ဂိုလ်တွေနဲ့တွေ့ရင်အပြစ်ဖြစ်နိုင်တယ်သူတို့အကုသိုလ်ဖြစ်မှာတို့လို့ငါနောက်ဘယ်တော့မှမအိမ်မလာတော့နောက်လဲကြွလည်းမကြွနိုင်ပါဘူးအဲ့ဒီကြောက်သွေးသမားရိုက်နေတဲ့တာယတာချက်ဖြင့်ဒွေယဟနာမထေမြတ်ကြီးပြိဋိဘံစံတော်မူပါတဲ့ပြိဋ္ဌာအဲ့တော့ကိုရီးလည်းရောက်ကျွလွန်ထားတော့ဘယ်လိုပင်တောင်းပန်တော်လဲမရဘူးအဲ့ဒီကြောက်သွေးသမားဟာအဝီစီငရဲကြရပါတယ် သူ့ရဲ့အမျိုးသမီးနဲ့ကြိုးကြကတော့နတ်ပြည်မှာသွားဖြစ်ရပါတယ်ဘဝချင်းမတူတဲ့ကံခွဲတံမှန်ရလားလင်မယားတော့လင်မယားပဲဒါပေမဲ့မယားပြည့်တဲ့နေရာလင်းပြည့်တဲ့နေရာမယားကစိတ်မပါတော့ဟောမယားမှာအကုသိုလ်ဖြစ်သလားထောအတုမယားပြည့်ရလင်းစိတ်မပါရင်အဲ့ဒီလင်းမှာကုသိုလ်အကုသိုလ်မရဘူးတို့ကတချို့ထင်တာသူတို့လင်မယားပဲလို့ထင်တာမဟုတ်ဘူး အကုသိုလ်နဲ့ကုသိုလ်တရားဤနှစ်ပါးကမယားပြုရာစိတ်မပါတော့တဲ့ဟောအေးမယားပြုတဲ့ကစိတ်မပါတော့လင်းမမယလင်းပြုကဒီမိမအိမ်သူစိတ်မတူသောမယူမှစွာမယရာဒီဗျာအဲဒါကြောင့်ကောင်းမှုပြုလုပ်တဲ့အခါလင်းနဲ့မယားကြည်လင်ရှင်ပြအာရဝမ်းမြောက်ဖြစ်အောင်တိုင်ပင်မှာအခြေလီဆွေးနွေးပြီးတော့မှကုသိုလ်ပြုကြ ဒါမှမကွာမကွဲဘဝလက်တွဲပြီးတော့ကနိဗ္ဗာန်အောင်ွယ်ဆန်းနိုင်မယ်။ကိုင်းဒီတော့စိတ်နဲ့ပြင်မရင်သာကြည်တယ်ကိုယ်နဲ့နှုတ်နဲ့ပြင်မရင်မကြည်ဘူးဆိုတာသိပြီပြီနော်အေးအဲ့ဒါကြောင့်လူဒီကကြအေးချင်းကြနေခြင်းလခြင်းနှစ်ခြင်းဘဝခန္ဓာအစစ်အနာဂတ်စစ်သူမဖြစ်အပြစ်တော့ကျူးသည်အနာဂတ်မဖြစ်သေးသည်မြအပြစ်နဲ့မကင်းရဘူး အဲ့ဒီမကင်းတာကိုသိပြီးတော့ယောဂမဖြစ်ခင်ဈာမရေးကိုဂယုစိုက်ကြသလိုအကုသိုလ်ပြစ်မှုမရှိအောင်ကိုယ်စိတ်ကလို့ထိမ့်ပြီးတော့တတိနဲ့ဘုန်းကြီးတို့ပြိတ္တာနေကြထိုင်ညာမှန်ရလားဂိုင်းကြိုးကြောင်းထောက်တာသိပြီးပြီမို့ရှ िख ိုးကြော့ကြရအောင်လက်အုပ်ချလိုက်ဆိုရပါအရှင်ဘုရားရှင်ဘုရားဤတော်မြတ်သည်ဤတော်မြတ်ဘုရားတရားသံ ဆရာမိဘအနန္တငါးပါးသံဃာကြီး7ပါးတို့အားယမမိတော်ကြည်ပါစေမြင်မရှိသော ကလေးအောက်ချပြီးခေါင်းသုံးကညိနာကပုတ်တညိုရှိခိုးနေဖြစ်ပါအေးအဲ့ဒါကိုလူတကာရမသရိတာပရမတကြိမ်ဖယားဒုတိယတကြိမ်တရားတတိယတကြိမ်သံဃာလို့ဒီညွှန်းချက်မှန်ပါစေပြီးတော့တရဏဂုံသုံးပါးစောက်တည်မယ်ဒီတရဏဂုံသုံးပါးဟာဗုဒ္ဓဘာသာဘက်ကအင်မတန်စွမ်းအင်တတ္တိကြီးမားတဲ့လုပ်ငန်းတစ်ခုဟိန္ဒူခရစ်ယာန်အစ္စလာမ်မမေဒီမွတ်စလင်ဘာသာကြားများက ဘုန်းကြီးတို့ဗုဒ္ဓဘာသာဘက်ကူပြောင်းရင်ဘာမှလုပ်ရမလို့ဘူးတရားအမောတရားအမောသာငါအမောမှာအေးယုံကြည်စိတ်ချပြုလုပ်တဲ့ကုသိုလ်အကုသိုလ်ဆိုတဲ့ကံကိုလည်းယုံကြည်ထိုကံဤအကျိုးရလဒ်ကိုလည်းယုံကြည်အဲ့ဒီ၅မျိုးမှာယုံကြည်တဲ့စိတ်နဲ့တရဏဂုံသုံးပါးဆိုလိုက်ရင်ဗုဒ္ဓဘာသာဝင်ဖြစ်သွားတယ်။ဘာဖြစ်သွား?အဲ့ဒီတရဏ လွန်ဆုံးနည်းနဲ့တပြိုင်နက်တည်း၅ပါးသီလအလိုလိုတည်သွားပြီ။ဒိဗေကဘာနာတိပါဒဝရမဏိသိက္ခာပရသမာရိယာမိတောင်ဆိုစီရမလိုပါဘူး။ဆိုတာကတော့နမူနာစံပြနေအပြင်သာဆိုကြမဆိုးဆိုးဆိုတရဏဂုံဒီ၅ပါးသီလအလိုလိုတည်တဲ့ဆိုတာနားလည်တာလုံခြုံအောင်ထိမ့်သိမ့်မှုပဲရှိတယ်ဒါကြောင့်တရဏဂုံ၃ပါးသည်ဗုဒ္ဓဘာသာတို့ရဲ့အသက် ဘုရားဘာသာတို့ရဲ့အသက်ဟာဘာလဲဟုတ်ပြီနောက်တစ်ခုသီလရှင်ဝတ်ကြတဲ့အခါကောင်းရည်သီလရှင်ဝတ်လေးဝတ်ယုံတဲ့သီလရှင်မဖြစ်သေးဘူးရှင်ရရောတပိသီလရှင်လောင်းမှာဒီကရဏဂုံသုံးပါးကိုပြီးပြင်းစွာဆိုလိုက်ရင်သီလရှင်ဖြစ်သွားတယ်။ဘာဖြစ်သွား။သီလရှင်တပါးသီလဘယ်လောက်ရှိသလဲ။အိုင်ဒုနိုးပါဖရာ ပြောရမှာပေါ့။ဟောတရဏဂုံဆုံးသီးတဲ့ပြိုင်နဲ့တည်းသူတို့ရဲ့ပင်တိုင်းသာ၈ပါးသီလ။နောက်သီလရှင်တွေဟာလည်းပဲတရားဓမ္မတို့ရဲ့လှူတဲ့အဝတ်စွမ်းကြောင်းရှိဒီပစ္စည်းလေးပါသုံးဆောင်။အဲဒီပစ္စည်းလေးပါသုံးဆောင်တဲ့ပုဂ္ဂိုလ်တိုင်းလိုက်နာရမယ်။သေကိယ85ပါး။၈ပါးနဲ့85ပါးပေါင်း83ပါးအဘိဓနာ110ပါးထည့်လိုက်။ လေသီလရှင်တစ်ပါးရဲ့သီလဟာဘယ်လောက်လဲ63ပါးအဲ့တို့ဘုရားဘာသာမျိုးသားတွေကအတောင်20ကိုမင်းယောက်ျားအာသာနီမင်းယောက်ျားဘုရားစုပါမင်းယောက်ျားအလိုလိုခိုက်ထွားပြီးတော့သီလရှင်ကိုရှင်မခိုးရကိုသီလက9ပါး10ပါး10ပါးဒါအာနာကုန်သီလရှင်သီလကဘယ်လောက်ရှိတယ်ဒီ93ပါးအများကြီးကွာခြားတယ်နော်ဒါကြောင့်မယုံမသိမလောက်ရဘူး ယူခိုးတာရှင်မခိုးတာတော့ကိုယ်စေတနာတိုက်ပေါ့ယောက်ျားတွေကငါယောက်ျားယောက်ျားဆိုပြီးတော့ဒီလားရှင်ကိုမိန်မော့ဟောဒီဟာနဲ့ဆိုပြီးတော့အောက်တန်းစားလို့ထင်တတ်တယ်သွားမထင်နဲ့ဒါကြောင့်တရဏဂုံသုံးပါးဒီဒီလားရှင်တို့အသက်ဒီလားရှင်တို့အသက်ဟာနောက်တော့ခုနှစ်နှစ်သားကိုရင်လေးဖြစ်စေကောင်းရေးသင်္ကန်းဝတ်ထားယုံနဲ့ကိုရင်မဖြစ်သေးဘူးရှေးရဟန်းရောတပည့်ကိုရင်လောင်းမှာ ဟောဒီတဏဂုံသုံးပါးကိုပြီးပြင်းစွာဆိုလိုက်မှကိုရင်ဖြစ်တယ်ဆရာကပြီးတပည့်ကမပြီးဘူးတပည့်ကပြီးဆရာကမပြီးရင်ဟောသူတို့ဘုသူတော်ပဲဖြစ်မယ်ကိုရင်တော့မဖြစ်ဘူးအဲ့တော့ကိအဲ့ဒါတွေသတိထားကြဒီကိကရှင်တရားပြီးဖို့ရှင်တထောင်ပြီးဝဲနဲ့အမေတို့ကပြုတ်ကနေချွတ်ချွတ်ပြီးတော့ကိုရင်တွေကိုပေးချတယ်သူတရဏဂုံဘယ်လိုလုပ်တည်မလဲမပြီးရင်ကိုရင်မဖြစ်ဘူးဟောသူတို့ ဘုသူတော်ပဲဖြစ်မယ်အဲ့ဒါဒီနဲ့လိမ့်လိမ့်ပြီးတော့ရှင်လျာရှင်တထောင်နေလုပ်နေကြတာသာသနာဖြတ်ရှင်းနေတာသူသရဏဂုံသုံးမှပြင်းပြင်းအောင်ဆိုနိုင်မှကိုရင်ဖြစ်တယ်ဒါလေးကိုသတိထားကြအကွေကအရေးအတွက်ကိုဦးစားပေးပြီးတော့ရှင်တရားပြပဲရှင်တထောင်ပြပဲဘယ်ပုဂ္ဂိုလ်ပြီးတယ်မပြီးတယ်လဲဘာမှမသိဘူးသင်္ကန်းပတ်ထိုင်ကိုရင်မဲဆိုတာအဲ့ဒါလိန်စားနေရတာဗျာ ရှိတယ်အဲ့တော့တရဏဂုံသုံးပါးဆုံးနေတဲ့ပြိုင်နဲ့တည်းကိုရင်သီလဘာနာပါတော့ကိုရင်က10ပါးလေးရှင်ဘာတိတရှိခိုးရတော့မှလားအေးဒီအောင်ပြောမှပေါ့ပြောခြင်းလို့မေးတာပါပညာစမ်းတာမဟုတ်ပါဘူးအဲ့တော့တရဏဂုံသုံးပါးဆုံးသွားရင်လိန်10ပါးဓာန်10ပါးဝူကြီး14ပါးပေါ့ ဒေဂီယ85ပါးထက်109ဘယ်လောက်လဲတရားကိုကဗိညာတရား10ပါးထက်119အဲ့ဒါကိုယ်9နှစ်သားကိုယ်လေးလက်တာပဲ။ ဒါကြောင့်ငယ်ပြူပဲဖြစ်စေဒုံနဖပဲဖြစ်စေအမြဲတမ်းနေနေကိုရင်လေးတစ်ပါးရဲ့သီလဘယ်လောက်ရှိတယ်139ပါးရှိတယ်အဲ့ဒါအချို့ကကိုရင်ကလေးတွေမယူမသိလောက်တာထိတ်ထုတ်ခေါင်းပုတ်တခါတော့နှရွက်ချွဲဟိုဟာခိုင်းတရားခိုင်းလုံးဝမလုံးနဲ့မရဘူးအေးမပွေးလေးငယ်ငယ်သွားခိုင်းလိုက်ရင်ပေါက်တတ်လိုက်ပါ မင်းသားကလေးငယ်ငယ်မိုက်ကစားပြတ်သားမိလောင်နိုင်တဲ့မင်းသားကလေးငယ်ငယ်မယုံမသိမလုံးနဲ့သူဘယင်ဖြစ်ရင်ရွှေ80မိလောင်တိုက်သွင်းနိုင်ကိုရင်ဦးစင်းငယ်ငယ်လေးဆိုပြီးသွားမလို့ကိုရင်ဦးစင်းကတော့ခုနကမပွေးလို့မိခဲလို့မင်းသားလို့အန္တရာယ်မဖြစ်ဘူးတစ်ပင်ကိုခဲနဲ့ပေါက်တတိုင်းကိုခဲနဲ့ပေါက်လိုက်ဒိုင်းကနေမှန်ပြီးတော့အဲ့ဒီခဲပဲသွားတော့အဲ့ဒါပဲ ကိုကယဟန်သံဃာကိုရင်သာမဏေတွေကိုမယုံမသိလုပ်ရင်တော့အဲ့ဒီကိုအကုသိုလ်ကံကကိုစီပြန်ကျူးပေးတတ်တယ်ဟုတ်ပလားအေးအဲ့ဒါလေးတွေကိုလည်းဘုန်းကြီးတို့ပြိဿသဘောပါဒါကြောင့်သရဏဂုံသုံးပါးဒီကိုရင်တို့အသက်ဝေရင်တို့အသက်ဟာနောက်ဘုရားခေါဏဝအတွဲမှာယဟန်ခံရင်လည်း အေးကောင်းရိပ်သင်္ကန်းဝေါ်ယုံနေရဟမဖြစ်သေးဘူးဆရာရောတပည့်ယဟန်လောက်ဟောဒီတရဏဂုံသုံးပါးကိုပြီးပြင်းစွာဆိုနိုင်မှယဟန်ဖြစ်တယ်ဘာဖြစ်တယ်ယဟန်တပါးသီလဘယ်လောက်လဲ129ပါအဲ့ဒီတရဏဂုံ3ပါးတည်တာနဲ့တပြိုင်နက်တည်း129ပါးတည်သွားပြီလုံကျော်အောင်ထိမ့်သိမ့်မှုပဒါနာ အဲ့တော့ဒေါလူရိယကိုရင်လေးတွေသင်္ဃဥပိမဘာနာတိပါဒဝရမဏိတေကဗရသမာရိယာမိဒါလေး၁၀ပါးဆိုတော့၁၀ပါးလို့ထင်နေတာမဟုတ်ဘူးမြေဆန်းခရံပြောတယ်ရှေးပြေနမူနာစံပြနေအပြင်ငယ်ရွယ်သူများမှုနမူနာဆိုပြတာရှိဆိုးဆိုးမဆိုးဆိုးတရားတစ်ချက်ကိုပါတည်သွားပြီယဟန်ကြတော့ကြည်ဘယ်ယဟန်မှယဟန်ဖြစ်ပြီးမှမာနာတိပါတဝေရမဏိတေကဗရသမာရိယာမိမဆိုပါဘူး တို့ဒီတဲ့ဒုံလဘယဟန်ခံမှုတဲ့ယောက်ျားများနဲ့ယဟန်လူတို့ဒီတဲ့ပါကောင်းပါမယ်ယဟန်ဖြစ်ပြီးမှဗန္နာတိပါဒဝေရမဏိညာဆိုကြရသေးသလားလုံးဝမဆိုရဘူးမဆိုရင်တိဏမတည်ဘူးလား929ပါလုံညုံအောင်ထိနေဖို့ပဲဒါလေးကိုသိထားနောက်ဖရာခဏဝါမြောက်ရဲ့နောက်ပိုင်းယဟန်ကိုယတိသတုဒ္ဓကမော၄ချိန်နဲ့ခံပေးကြ ကိုရင်ကိုတော့သာသနာ9000ဆုံးတဲ့အထိတရဏဂုံ3ပါးနဲ့ပြုပေးကြလို့ဘုရားခုနှစ်ဝါမြောက်မှာလိုင်းခွဲခဲ့တာအဲဒါကြောင့်တရဏဂုံ3ပါးသည်ယဟန်တို့အသက်ယဟန်တို့အသက်ဟာဗာလဲဒါဤတရဏဂုံ3ပါးကစွမ်းအားမကြီးဘူးလားပါကြီးတာတော့ဟောအချိန်ကုန်အောင်လုပ်နေတယ်စွမ်းအားကြီးပါတယ်ဆိုပြီးရောဇာကားလေးကကြည်ကောင်းလို့လာပြီးကြော်ညာကြီးအကြီးပါတယ်ကြီးပါတယ်ဆိုတော့ လမ်းကြုံလို့တော့ရေဝင်မတော့ရဲအောင်လုပ်စွမ်းအားမကြည်မဘူးလားကိုင်းဒါကြောင့်တရဏဂုံသုံးပါစူဖို့ဘုရားတရဏ န်းကြီးတွေကချမပေးဘူးဘုရားရဲ့တရားဓမ္မမဟုတ်ယဟန်တပါးပါးရဲ့တရားနာရလို့ဘုရားတရားအပေါ်သံဃာအပေါ်စမ်းလိုက်မှတ်တာကြည်ညိုသွားရင်သူ့ကိုယ်သူပဲတပည့်တော်ဘုရားကိုကြည်ညိုသူတရားကိုကြည်ညိုသူသံဃာကြည်ညိုသူပဲမှတ်တော်မူပါဆိုလိုချက်ကတရဏဂုံ၃ပါးကိုကိုယ်တိုင်ခံယူတာယနေ့ခေတ်ကတော့အမေယဗုဒ္ဓဘာသာဖေယဗုဒ္ဓဘာသာမဟုတ်အော်တိုမက်တစ်ဗုဒ္ဓဘာသာဖြစ်သွားတယ် ဘာမှဘုရားကြောင့်တရားကြောင့်တန်ခါကြောင့်သိလည်းမသိဘူးလေလည်းမလေပါဒီလိုနဲ့မွေးဒီကစားသိသွားတာဒီလည်းအများကြီးဒါကြောင့်ဒုဒကရမများ ကိုယ်ပိုင်ဉာဏ်နဲ့ကိုယ်စိတ်ဆန္ဒနဲ့ခံယူတဲ့တရဏဂုံဖြစ်အောင်ကြိုးစားကြပါအခုဘုန်းကြီးတို့ဇာပေအကျော်တောင်မြို့ဆရာတော်ကြီးများ ရေးထားတဲ့ဘာသာသွေးတို့သာရဏဂုံကြီးတို့အခြားခြားသောဆရာတော်သမတော်ကြီးများ ရေးသားတဲ့စာတွေကို လေ့လာကြအောင် တို့ဗုဒ္ဓဘာသာကြီးကစဖတ်နေဖတ်ပြန်တော့ကအလုံးမကြအလုံးမဟုတ်တဲ့တရင်စာကာတွန်းဝတ္ထုမဂ္ဂဇင်းဝေဒနဲ့ခတ္တယုံဖြီမှလားဆုံးနေရဘုရားဟောစာမဖတ်ကြအဲ့တော့ဘုရားဟောစာကိုတနေ့စာမျက်နှာ90ဖတ်မယ်ဆိုရင်မိဒကသုံးပုံ3နှစ်လောက်ဖတ်ကျွတ်တယ်ပြိတ္တာ အခုတော့ရောင်လို့တော့မကြည့်ဘူးကိုယ်နဲ့မတည့်တဲ့စာလို့ဆိုပြီးတော့မဟုတ်တဲ့ဟာအလုံးမဖြစ်တဲ့အဲတရင်စာကတော့ဟောတုမဂ္ဂင်ဝေဒနက္ခတ္တရောက်ချီမှလမ်းဆုပ်နေကြအဲ့ဒါလေးဒီသတိထားနော်ဗုဒ္ဓဘာသာအရှင်းမဖြစ်ဘူးနာမကဗုဒ္ဓဘာသာတနည်းပြောရေဘောတိဗုဒ္ဓဘာသာရေဘောတိဆိုတာရေဘောမှာကြည်လေးဝင်နေတာအောက်ပါမရှိဘူးနောက်တနည်းပြောရင်ကာရာအိုကေဗုဒ္ဓဘာသာ ပါတယ်လေကာရဥကိဆိုတာသူများအသေးရိုက်တွင်ထားတဲ့တန်စင်တိလုံးသချင်းအဲ့ဒါကိုအရှက်မရှိတဲ့မျက်နှာနဲ့သုံးပုတ်တရားပေးပြီးတော့အငားဆိုတာကာရဥကိကိုတန်စင်ကိုတိလုံးကိုသချင်းမဟုတ်အခုလည်းသူများဘုရားဘာသာသူများရောရောင်းလို့ဘုရားနာမ်ဆံဘာလို့လုံးတော့အောင်လုံးစားမိလို့လား ဘုရားကြောင့်ဘုရားကြောင့်တန်ခါကြောင့်နှစ်နှစ်ကာကာလိုက်လိုက်လဲလဲစူးစူးရှာရှာသိအောင်ကြိုးစားမှတကယ်ဗုဒ္ဓဘာသာဖြစ်မယ်။ဘာဖြစ်မလဲ။အေးအဲ့ဒါပဲအခုကျတော့ဘာလို့အဇဂတဗုဒ္ဓနာမသံဃာတရဏကိစ္စမိတာ။ အဲအိမ်မောတိုက်ပေါ်ဖရာကြည်ကြည်လိုက်တော့သူရာသတိဘိုးဘိုးအောင်ဘုမင်းကောင်းရကကြည်နောက်ရွှေကျော်ရွှေဘောညွန်းသမညာဘာယတိချက်တီဆောင်ကောင်းမှုချုပ်အိမ်နမမအဂတိရငမဥရှင်ကြီးတွင်39မင်းပြင်း39မင်းဘုပမင်းတော်ဘုပမေဝနာမိချာနံကရိုင်းအံကုံနောက်မေတော်ရှိမေတော်တောင်မေတော်မြောက်မေတော်ထဲမေတော်အဝီရှိမေတော်ဘွက်ကိုပေါက်နေရပြီအရှက်မရှိတာနဲ့မလောက်ကြနဲ့ အဲ့တော့ဓာသနာသဘောလေးနဲ့ကြည့်လိုက်ပေါ့ခဏင်းဟလားရှမ်းကချင်ကရင်ကရင်အမွေကကလားတရုတ်ကဖြစ်လာတဲ့ဘုန်းကြီးက229ပါကလားကဖြစ်လာတာမို့တပါအယော့အတင်းရှိသလားတရုတ်ကဖြစ်လာတာမို့တပါအယော့အတင်းရှိသလားဒါဒုပရိသလက်ခံနေဘယ်လူမျိုးကဖြစ်လာလားယဟဟယဟမေနောက်ဘုန်းကြီးတို့အင်းအိုင်ချောင်းတွေကရှိလာတဲ့ရေတွေ မြင်းငယ်900တဲ့ရောက်သွားရင်မူလအင်းအိုင်ချောင်းနာမည်ပြပြီးတော့ဧရာဝတီသမုံဒုဋ္ဌပိဇောကြီးပန်းလောင်ဟောဒီမြင်းငယ်900အမိရောက်လာအဲဒီအရေးတွေစီးဆင်းသွားမြင်းကြီး9သွင်းမြင်းကြီး9ဆင်းနဲ့ရောက်သွားတော့ခန္ဓာမြင်းငယ်900အမိပြရှိရဝတိမဟိတရဘုကင်းကယမုံနာမြစ်ကြီး9သွဲအမိရောက်လာအဲဒီမြစ်ကြီး9သွဲကရေဒီနေရစီသွားတော့သမုဒ္ဒရာတဲ့ရောက်လာ အဲ့ဒီမှာခုနကမြစ်ကြီး၅သွဲအမိပြောက်ပြီးသမုဒ္ဒရာအမိတစ်ခုပဲရှိတယ်ခုနကရန်ကချင်းကရင်ကရတရုတ်ကလာဖြစ်ချင်ရဖြစ်ရဟာရဟာမယ်နားလည်ရနော်အခုလည်းစီးခြင်းနဲ့ရည်တွေစီးသွားသမုဒ္ဒရာတဲ့ရောက်ရင်ဘာနာမဲပေါက်တယ်သမုဒ္ဒရာနာမဲပေါက်သွားတယ်အင်းအိုင်ချောင်းမြင့်ငယ်မြကြီးတုန်းကချိုးချင်းချိုးချင်းချင်းချင်းနဲ့ပဲသမုဒ္ဒရာတွေရောက်ရင်ငံတော့ရတာတခုပဲရှိတယ် ဒါကိုလက်ခံရင်ဘုန်းကြီးတို့တရားနာမတွေမင်းတို့ဗုဒ္ဓဘာသာဖြစ်ရင်ဖြစ်မဖြစ်ဖမ်းမရှိမတတ်မဖြတ်မဘသူကပြောသူကပြောတယ်ဘယ်သူမှမပြောဘူးကိုယ်စိတ်ထဲလှုပ်လာပြီဆိုရင်တော့ဘုရားရှင်မဘာရုံမှ မထားသင့်ဘူးဆိုတာကိုနားလည်လိုက်စမ်းပါအခုကဟိန္ဒူဘာသာကဗုဒ္ဓဘာသာပြောင်းလိုက်ဘုရားတရားသာတော့ဟိုဘက်ကအာကရှင်ယုတ်ကြီးတွေပါထားပြန်တရုတ်ကလာတော့အန်ကုန်ကြီးကလာပြန်ပြီဘာဆိုင်လို့တာ အဲ့တော့ရီစားတစ်ထောင်လင်းကောင်းတယောက်တဲ့သကပုံမှာရီစားထောင်ချီရှိနေပြီဒီအိမ်တော်ပြည့်တယောက်ပဲအတည်တကျရှိတယ်လို့ဘယ်လူမျိုးကဘယ်ဘာသာကလာလာဗုဒ္ဓဘာသာဖြစ်ရင်ဘုရားတရားတန်ခါထားပဲရှိတဲ့တယ်အနိုင်ထက်မပြောဘူးကိုစိတ်တိုင်းမှယူဒီဗုဒ္ဓဘာသာဖြစ်လာရင်တော့ဘာမှတင်မထားသင့်ဘူးတင်ထားပြီးတော့ဟောဘုန်းကြီးတွေကိုပဲဘုန်းကြီးတွေအိမ်မှာပဲဘုန်းကြီးတွေအောက်ကကျမ်းမြေမှာဟိုမှာဇပွဲပေါ်က ဟမ်အိန္ဒိယကမောင်ကိုဝလာတဲ့သုရသတိကလမဟိုဘိုးဘိုးအောင်ဟိုဟိုဘိုးမင်းကောင်ဒုပေါ်ပေါင်းမအယူလိုလိုနားလိုလိုသပြေကြီးပို့ရပါရတယ်ဒါတွေလောက်ထားကြတယ်ဘုန်းကြီးတွေကအောက်ကဘုန်းကြီးတို့ကတော့အဲ့ဒီလိုအိမ်မျိုးရောက်လို့အဲ့ဒါမျိုးရှိရင်ဒါဖြုတ်မလားငါတို့ကိုပြန်ပို့မလားဒါပဲပြောများများမပြောနဲ့မောတယ်အေးဖြုတ်မှဆိုရင်ပေးဆိုပြီးခေါင်းကကင်ပြီးလွယ်ဤတဲ့ကိုဆောက်ထိုးထည့်သွားကြောင်းကြတော့ပေါက်စင်နဲ့ပေါက်ပြီးတော့ခင်းပြလိုက်ပြီးတော့ မဟုတ်မအပ်ဒီတို့လူတွေလုပ်နေရတယ်ဘုန်းကြီးပြောတာကရှင်းရှင်းကလေးမင်းတို့ဗုဒ္ဓဘာသာဖြစ်ခြင်းဖြစ်မဖြစ်ဖန်မရှိမသတ်မဖြတ်မဘယ်သူမှပြောဘူးကိုယ်စိတ်တဲ့လွတ်လပ်စွာယူလာရင်တော့ရှင်းသန့်ဖို့အရေးကြီးတယ်အဲအဲ့ဒါတစ်ချိန်တော့မတည်တော့မှဒါသိပြီးတဲ့အချိန်မှာအလုံးမြင့်တဲ့ကိုပလုံဆွလိုက်ကြဟုတ်ကလားမလို့ရရင်ညာတွင်ချင်းလိုက်ခဲ့ အဲ့ဒါဒီအကုန်ဖြုတ်ပြီးလှုပ်เสียရှိရင်ဖြူเสียတော့ကိုလာလှုပ်လိုက်ပါလို့ပြောခဲ့အောင်မယ်မသာဆုံးမှဘာသာမှသိရုပ်ပြက်တယ်အဲအခုခေတ်ကြီးမန္တလေးအဝင်ပလိတ်ဘာဖရာတို့ဟောမွေဖရာမင်းဘူးငကဘွက်တောင်နာမှာမွေဖရာပကုတ်မွေမဲတော်ဖရာရန်ကုန်ကြောက်တော်ကြီးသွားကြည့်မွေဖရာပသိတတော်ရဖရာသွားကြည့်မွေဖရာ တရိစ္ဆာန်ဖြစ်တဲ့မွေတွေကိုဘိန်းကျွေးပြီးတော့ဘုရားခေါင်းပေါ်တင်ထားကြမွေကလူလားတရိစ္ဆာန်ကြည်စံအဓိပတိဘုရားပေါ်သွားတင်ထားကြဘလို့ရုံမာတဲ့ဘုရားတဲ့ကြီးတဲ့ဘုရားလူကြီးအစုပ်ပြတ်တွေလည်းကြီးထားမလုပ်တဲ့သူဘာသူတက်နေရင်တော့တနည်းနည်းနဲ့ဖယ်ပြရမှာမဟုတ်လားအခုတော့ဘိန်းကျွေးပြီးတင်တာ၄၅6ရက်နေဒီမွေကြီးချီရိုးခြင်းတော့ဘုရားပေါ်ရိုးချသိပ်ပေါက်ခြင်းတော့ဘုရားပေါ်သိပ်ပေါက်ချကိုင်းတို့ဘုရားဟာ တရိษံရဲ့ချီယူကသိပေါက်ဖာဖြစ်သွားပြီဘလို့ယူညံဘုရားတဲ့ကြီးတယ်ဘုရားလူကြီးဆိုတဲ့အရှုပ်ပြတ်တွေလောက်တာပိုက်ဆံမျက်နာကြည့်တာဒီလိုလို့ရင်ပိုက်ဆံရတယ်ဆိုပြီးလုပ်နေရကိုယ်ပိုင်ကသိခါကြသွားတာတော့နားမလဲပြောရရင်လည်းအောင်မင်းလွန်ရကြပဲဥမာတို့ဗျိုင်းနာတယ်အဘုန်းကြီးဘောဗျိုင်းနာတယ်ရွှေဘုန်းကြီးဗျိုင်းနာတယ်လို့ပြောပေါ့ ဘုန်းကြီးရွှေမတက်ဘူးရွှေပြိုင်နာကိုတော့တရိษံမှာသွားရွှေတက်တယ်ဘုန်းကြီးကြီးနာရင်လည်းရွှေဘုန်းကြီးကြီးနာတယ်လို့ပြောအခုတော့ရွှေကြီးနာကိုတော့ဘသူကိုသွားရွှေတက်တာအေးအေးဒီလိုတရိษံနာလို့များဘုန်းကြီးရင်ဒုဗိဒ္ဒနီးပေးလိုက်မယ်ဘောပင်ထုတ်စာရွက်ထုတ် အိမ်နာကသွားအပြန်ဒီဤမကုန်းခဲ့နဲ့ဒီတိုင်းလာနောက်ရှင်နေဝိုင်းလိုက်မယ်ရွှေရင်အောင်မတော်ကြီးတရိစ္ဆာန်နာတိုင်းသာဆိုဘာအကျိုးရှိတော့မှလဲဟုတ်ပလားအေးအဲ့ဒါတို့လူတွေကကိုလူသားရဲ့ဘုံကံကိုမယုံကြည်ဘူးဟိုမြက်ပြူးကြီးနဲ့အယုတ်ဈေးဆိုင်မှာဆွဲထားတယ်ဘာလို့ မျက်လုံးပြူတာဘာမှမသိဘူးအဲထက်ထက်မဟုတ်ဘူးလို့မြန်မပြောလိုက်ပါဘာပါလဲအေးအဲ့ဒါပဲဈေးကွက်ဟာလူလားတရိစ္ဆာန်ဒါကိုဘုံကမယုံဘူးဈေးကွက်ယုတ်ကြီးတွေချိန်ထားတယ်သူ့ကြောင့်ဈေးဟောင်းကောင်းတယ်အာအခုကတော့ဘယ်သူ့ကိုအဖေခေါ်ခြင်းလည်းမသိဘူးပြောင်းလာဘာပါလဲ ဖေးဘယ်နိုင်ငံကထွက်တယ်တော့မသိဘူးရှေးခေါ်ရောက်ဆိုပြီးကြောင်ရုပ်ကိုလောက်ရမိဘုရားတော်ရှင်ကဘုရားမြင်းကဘုရားမတဲ့ရှင်မြင်းဆိုတဲ့တရိဌာန်ကဘုံကရှိတယ်လို့လူတွေကအုံနောက်ပြက်နေကြ no break အဲ့ဒါတရိဌာပါအေးရှင်ခမရဆိုတာကဘုရားလောင်းတော်တို့ရှင်စီးပြီးတောထွက်ခဲ့မြင်းကဘုရားဆိုတာဘုရားလောင်းတို့တောထွက်ပြီးမောင်မြင်းစီးပြီးတောထွက်ခဲ့ဒါလေးကိုနမူနာယူထားတာပဲရှိတယ် အခုတော့ရိုးရိုးဘုရားတဲ့ရှင်ခံဘုရားကတကူကြီးတယ်ဆင်းစီးပြီးမင်းရလည်းဘုရားကတကူကြီးတယ်ဆိုတော့တရိษံကြောင့်သူဘုရားတကူကြီးရတဲ့ပုံဖြစ်နေလူသားလောကလည်းပြောရင်လည်းမကောင်းပါဘူးအခုကမိမတွေစီတာငွေစင်းကောင်းဖဏတ်မိမတွေဆောင်းတာဘဲကောင်းကြောက်ကြည့်ကလေးတွေအုပ်ထုံနဲ့ချောဖို့အိတ်ကခွေးယုံနဲ့ဝဲယုံတနိုင်ငံလုံးတရိษံဖြစ်ကုန်ပြီပြန်ရှက်ကြအောင် မှန်ရလားကိုက်တော်ပါပြီဒီများတင်ပြောလဲပြောတာဘာဘူးစက်မိလို့ပြောတာသဘောပါပလားဒါကြောင့်မြတ်ဖရာကိုအာထာကိုအာထာကိုဒီယိုရှိကပါဤဖရာဒီယို ခင်ဗျားတို့တောင်းတာ မရပါသေးနဲ့ဗျာဘယ်တော့မှရမှာမဟုတ်ဘူးမမှန်ကန်ကန်လို့ဟုတ်ပလားအေးသဗ္ဗစေတသသမန္နာရိတ္တစိတ်အားလုံးနဲ့ဘုရားပေါ်ယုံရမယ်တရားပေါ်ယုံရမယ်တန်ခါပေါ်ယုံရမယ်ဒါတော့အိမ်တော်ကြီးလောကတောင်ကြီးပါမောင်ငါလွယ်ဖွဲစကွယ်ထင်မှတယ်မေကလွယ်ရင်ဝက်စာထင်မှတယ်ဒါပဲပေါ့ ဗုဒ္ဓဘာသာလုပ်ပြီးဘုရားတရားသံဃာပဲဆွေးသွင်းမြဲရှိရမှာဒီမိဘာမှမထားနဲ့အဲကုသိုလ်ပြုမေတ္တာပို့အမြဝေပြီးပြီဘာလုပ်ရမလဲဒါဆိုပြီးပါပြီဒါလို့သာထားကြမယ်ဆိုရင်လူဦးရေများတဲ့အိမ်ဟိုကမိမဒီကယောက်ျားဟိုကဟိုလူမျိုးနဲ့ဒီမျိုးရသွားရင်သူတို့ဆိုင်ရနတ်တဲ့အိမ်မတင်တိုင်းရင်လူလမ်းပေးထွက်နေအောင်ရှိတော့လေနတ်ဆိုတာကနတ်တာလည်းမဟုတ်ဘုရားဟောနတ်တယ်မဟုတ်ကိုယ့်ဘာကိုနတ်နေကြတာလေ အဲ့ဒါဒီလေသဘောပေါက်ဟုတ်ဒီဘေးဒင်းနတ်တိုက်တိုင်းရရေရဆိုတာဟိန္ဒူဘာသာကလာတာဘုန်းကြီးတို့ကကိုယ်ဘာသာတတိတနာနဲ့နေတာဘာလို့အောက်တန်းကြကြရတာလဲပြောတော့ဇာနီမျိုးဟိဒုဗမဇာနီမျိုးဟိဒုဗမဘုန်းကြီးကပြောရင်လည်းအာလူလာမပေးနဲ့လေနဲ့နဲ့ချောဟင်မလုံးမိမှုသာဝရတဲ့ပါကုန်မယ် အေးအဲ့ဒါသူများလက်ညှိုးထားတာဟာလားလက်ညှိုးထိုးတဲ့ကကြည့်ပါလားဒီလိုကြီးလုပ်ပြီးမှဒီလိုထိုးတာလားဒီလိုကွေးပြီးမှထိုးတာလားမင်းမကောင်းတာတခုတည်းငါမကောင်းတာသူ့ကိုနောက်မှကိုရှိရအရင်ကွေးပြီးတော့မှသူ့မင်းမကောင်းဘူးလို့ပြောတာဒါပြောတဲ့လူတိုင်းဘယ်သူပြောပြောပေါ့ဟုတ်မလားအေးဒီများလက်ညှိုးတစ်ချောင်းရှိရင်ကို့မှာ၃ချောင်းရှိတယ်ဆိုတာသဘောပေါက် အဲ့ဒါလေးတွေလည်းကိုယ့်ဘာသာကိုရှင်းသကြည်လင်ဖို့အရေးမကြီးဘူးလားအရေးကြီးရင်ပြင်မာပြတာဘာမှမဖြစ်ပါလူကြုံသူရောနဲ့ဆိုပြီးတော့အခုကကလည်းပဲနဂရောတာသာတယ်အိနီချင်းကလေးငွေတက်ကြည့်ဘာမှမကြည့်သေးဘူးနေကလေးငုံမှပေါ့နတ်အုံးကြီးမှမဆွဲပဲငါသာအိမ်မကြီးဆွဲသေးနဲ့ကိုငော့ပါတယ်ဒါတခုပဲပြောကြရရှိတယ်အများကြီးပြောကြရရှိတယ် တစိရှိနတ်တစိရှိနတ်နဲ့အဲ့ဒီနတ်ဘေးနဲ့နတ်တိုက်ထိုင်ရရေရရာတွေကလွှမ်းမိုးနေလို့ဘဝပါပြက်သည့်အထိဖြစ်လာတတ်တယ်အဲ့ဒါလေးတွေသိကြပြတ်သားဖို့မှန်ရလားကိုင်းတော်ပြီနောက်တကူဒီပွဲတော်ကြီးဟာကုသိုလ်တွေမျိုးစုံတဲ့ပွဲတော်ကြီးမဟုတ်လားဘုဘုံနှကြိတ်ရှိသူဘုရားဘုဇဏီယ ဘုဘသံဃာဒါနဝါရုဝဘသံလောင်းဆွမ်းလောင်းအင်္ဂါတူငယ်ဝါရုဝဘသံလောင်းတနည်းလေးဝါရုဝဘဆွမ်းလောင်းတောက်ကြဝါရုဝဘဆွမ်းလောင်းခொနည်းသားမိများရဲ့အနိုင်မဲ့လူကြီးဟာသိကြည့်ကျဲအဲဒီကြီးကျဲတဲ့ဘွားကြီးမှာဒုဗိဒကဘာဏပါသီလဆောက်ပြီမလဲ အဲ့ဒီပွဲကိုပူဇော်သောအပြင်ဖြစ်နိုင်တဲ့၈ပါးသီလဆောက်တည်ရင်မကောင်းပေဘူးလားဒီဖြစ်နိုင်တယ်ပဲ၈ပါးသီလမဖြစ်ဘူးဘာမလို့လို့ဝင်လာတဲ့နှာခေါင်းနဲ့လက်စွပ်တွေဆွဲကြည့်ရဖြောက်ဖြုတ်ရတော့မယ်ဒါလို့ဆိုရင်အိန္ဒိယလည်းပြက်ဒါတွေတွေလည်းစိတ်မချရဘူးဘုန်းကြီးကငါဟောရင်မင်းတို့၈ပါးသီလပေးမယ်လို့လည်းစောစောက note မပေးလိုက်ဘူး အဲ့တော့ရှစ်ပါးသီလခြားခြားပြီးတော့ဝမ်းတော်မင်္ဂလာရဲ့ကုသိုလ်ရှင်တွေကိုခုံပြုသောအဖြစ်ရှစ်ပါးသီလဆိုတာကတော့ဖြစ်နိုင်တရားရှိပါတယ်အလုံးသဘောတူလားဘာတူတာတော့အဲ့ဒီသဘောလေးထက်ဒီတော်ကြာလူဟိုကြော်ဟိန်နဲ့တူသလိုလိုမင်းမဟောနဲ့တူသလိုလိုတော့ကြသည်များအထင်မှားကုန်မယ်သဘောတူရလားသဘောပါဘူးအဲ ခွင်းရပလင်အပြည့်စေအပြည့်ရောက်သွားတော့ကွာလှုပ်ရှင်ကလှုပ်ထက်သွားတာမီးပွားတဲ့သားတဲ့ဖြစ်မှဆိုလို့ပြည်သူဆန္ဒကိုအရင်ခံယူတာအလုံးသဘောတူလားအဲသဘောတူဆိုဗျာသက်ရှိတတဝါသက်ရှိတတဝါမတ္တပါမတ္တပါဘာဝရသိခာဓိမာဤဘာဝရသိခာဓိမာဤဘာဝရဆိုတာဘာလဲမေကိုကထင်စမောတာ ဒီပြိဿမဖြေနိုင်ပါဘူးအမေအမေတဲ့ဟုတ်အမြဲဆိုတာပသောထမိတ်မကြော့အောင်ကိုယူဆိုင်ရတာလို့ငါးပါးသီလကြီးပွားရေးစီးပွားရေးလူငွေအိမ်တော်ပညာရေးကျမ်းမာရေးနိုင်ငံရေးဘယ်ရေးကြောင့်မှမပြည့်စုံအောင်တင်းနေရအဲ့ဒါအမြဲပဲမြဲရောမြဲနိုင်မှာမလားမိုးလုံးမီမူသာဝရတဲ့ပါသွားမယ်နော်တတိုင်းတိုင်းနဲ့တဝုံဝုံနဲ့လုံနေကြပြီးတော့ပါအေးအဲ့ဒါသတိထား အဲဒါကြောင့်ဘုန်းကြီးတို့ပြိဿာတဲ့ကိုယ်အသက်ကြတော့တန်နဲ့စာအနဲ့ရွရတာမလိုလားဘူးသူတစ်ပါးကြတော့ရက်ဆက်မညာတတ်တယ်ဆိုတာအဲ့ဒါလူယုံမှာေဒဝိဒကသူတော်ကောင်းနေမို့ကုသိုလ်တွေကိုပြောပြောရွှင်ရွှင်ကြီးပြုကြတာမဟုတ်လားကိုယ်အမဲကျက်ထင်မကနဲ့အဲ့တော့ဘုန်းကြီးတို့ပုံပြင်ကလေးပြောတူတူမလေးတို့ရေတေဂာနီးမပါဘူး ဒီကနေ့တွေကဘယ်လိုပြောလို့မှမရတော့ဘူးရှက်ကြောပြတူတူမလေးတို့ရေဥဥပုံမြင်လေးတစ်ပုဒ်ပြောပြပုံမြင်ဆိုရင်မဲ့တကယ်ဖြစ်ရဓမ္မပဒပါဠိတက္ကရာကြီးထဲမှာတယောသနသုတ်တံနဲ့လူသုံးယောက်ဒါပေမဲ့လူမဟုတ်ဘူးရဟန်းတော်ဘုရားထံကအလုတ်ပိကမထံတရားနာယူပြီးတော့ရှေ့အနောက်တောင်မြောက်လေးပါသင့်တော်ရာအယဒေတာသွားပြီးတော့တရားရှုမှတ်တော်မူကြတဲ့ ဘာလို့ကြာရက်ပေါင်း90ဝါတွင်သုံးလားကျိုးကျိုးဆက်ကစနစ်တကျနဲ့ရှုမှတ်တော့အတိတ်ဘဝပါရမီကအားလျော်စွာအချို့သောတာပန်ဖြစ်အချို့တဂရကံဖြစ်အချို့နာဂံဖြစ်အချို့ယဟန္တာဖြစ်တော်မူကြတယ်။ဒါနဲ့ဝါကျိုးတော့ဘုရားဖူးခြင်းနဲ့စိတ်ကြီးပေါ်လာတယ်။ရပြီးသောတရားနဲ့ဘုရားပူဇော်မယ်မရသေးသောတရားကိုနာယူမယ်။ဤရွယ်ချက်ဘယ်နှမျိုး။ ဒုပရိသတ်တွေရောဖရာဘူးသွားဘူးရလားဘာရည်ရွယ်ချက်ပါလို့ဘာမှပါလူစုပြီးတော့ကာငါကားပေါ်ရောက်တဲ့ပေါက်တက်ကြရပြောသွားတာအရဟံတလုံးမှပါပါဘုရားရောက်တော့နေရာ ပြောင်းမှဆိုလို့အော်တိုမက်တစ်ဖင်မှုတောင်းထောင်ပြီးဥသုံးငိန်ချစားရင်နာဝတ်စားပြီးတော့အပြန်ကျတော့ရဟန်းဖြစ်ပြန်ခဲ့တယ်။ရလိမ့်မှပကုသိုလ်ကြီး ဘုရားဘူးမသွားခင်ကတော့အဝင်ထွက်နဲ့အမလီစားတော့ပြောချင်းဘုရားကလည်းပြန်လာတော်ဒီကောင်မငါစရိပ်ပြတော့ငွေချီးတယ်ငါပိုက်တာမချီဘူးနေအိဘယ်တော့မှချီဦးမလဲဘူးဟဲ့ကွဲရလေတည်းပဲအေးဒါကြောင့်ဖယဲလေသွားနေကြအဲ့တော့တိရပြီးတော့တရားနဲ့ပူဇော်မယ်နှစ်မရသေးတော့တရားကိုနာယူမယ်အဲ့ဒါနဲ့စစ်ကြောင်းသုံးခုချီပြီးတော့သံဃာတော်တွေဖျားဘူးလား လမ်းရွာတရွာမိလောင်ကုန်းရောင်းချီလာတဲ့တန်ဃာတော်တွေကြီးကန်းတကောင်ပြန်တန်းသွားတော့မိခွင်းကြီးဆွတ်ပြီးတော့သေတာမြင်ရဟာတေဆန်းရတာပဲတကယ်တော့မိခွင်းကအထက်ကကြီးခွင်းကကြီးကန်းကအောက်ကမိခွင်းကအောက်ကကြီးကန်းကအထက်ကမိခွင်းကဘဘက်ကကြီးကန်းကညာဘက်ကညာဘက်ကမိခွင်းဘဘက်ကကြီးကန်းလွတ်နိုင်ကြရလေအများကြီးရှိတယ်တွဲရမဲ့ကောင်းတယ် ဒါပေမဲ့ချိန်ခိုက်မိကွဲစွတ်သေးတာမြင်ရတာစံကျဲတယ်ဖះရှောက်မယ်ပေါ့ဒုတိယရေချောင်းချိန်လာတဲ့သံဃာတော်တွေရေလဲရောက်ပါမှကြောက်ချတယ်လို့လှေကြီးမသွားတော့ကာဏကဏီဆိုတဲ့ခေအားလျော်စွာလူယုံမှာမဲချတဲ့ပါမဲချတတတို့ကကံစားမဲ့ပေးတယ်လို့ဖြူဖြူတို့ကလည်းကံစားမဲ့ပေးရပါ သုံးငါပရိသတ်လေသူကြီးကတော်ကြအဲ့ဒါနဲ့လေတကြီးကလည်းပဲပါခြင်းရဲ့ပြည်သူအမလွန်ဆန်းသာသဖြင့်သူတကမရဲ့လက်ဝိစားတွေအကုန်ချွတ်လက်ဘေးမှာသဲဝဆိုရည်တဲ့ချတတ်လိုက်မှမြားအဟုန်တပွဲလီကသွားတယ်အဲ့တော့လေဝပါလာတဲ့သံဃာတော်တွေကဟဲကလေးမရွယ်ငယ်ငယ်ရုပ်ကလှလှအေးရာထုကလေသူကြီးကတော် ဓာတောင်သုံးချိန်လူယုံမှာမဲ့ကြသေဟုဆွဲချတတ်ခံရတယ်ထူဆန်းပေစွာတရားတိုင်ရောက်မှရှောင်းမယ်ပေါ့တတိယကုံကြောင့်ခြေလာတဲ့သံဃာတော်9ပါးသူတို့ကတော့ယဟန္တာဖြစ်ခဲ့ပြီဒီအရာနဲ့တတော်ဝိတမင်နာတနေဝိတမောချုပ် ရောက်တဲ့နေရာကျောင်းတိုင်းမှာနေရာပန်ကြတော့ရှင်မြတ်တို့ကလည်းခုနှစ်ပါးဟောကူထဲမှာနေရာခုနှစ်ခုရှိတယ်သွားရောက်နာနေအမှန်ရှိတော်မူကြပါဒါနဲ့ကိုရောခုနှစ်ပါးလည်းကူထဲဝင်သွားရောမိုးမရွာလေးမစင်မဲနဲ့အလိုလိုကြောက်တုံးကြီးလာပိတ်တဲ့ဘာပိတ်အတွေ့ရှိရာခုနှစ်ပါးဆွမ်းအားရှိသည်များကြိုးစားတွညာယုံညာကညာ ပြင်းမကကြောင်းနိုင်ဘုန်းကြီးကရွာပေါင်း9ရွာတက္ကဒကမတွေနဲ့ကျိုးနဲ့တုတ်ကုတ်နဲ့ကောတရက်နှစ်ရက်သုံးရက်လေးရက်ငါးရက်၆ရက်တုတ်တုတ်မှမလုပ်ဘူးခုနှစ်ရက်မြောက်တော့အလိုလိုဆိုပြီးတော့ကြောက်တုံးကြီးပွက်လာဒါနဲ့ရဟန်းခုနှစ်ပါးအစာပြရေငတ်နေဟာဆန်းကျင်ပြီလွတ်ဘုရားထံရောက်မှရှောက်မယ်လို့ရှစ်ကြောင်းသုံးခုဘုရားထံရောက်ကြပါတော့ ဗရမဂုံကြောင့်ဖြစ်လာတဲ့သံဃာတော်တွေပါမင်းမိဂန်ကြီးကြီးဝင်းစွတ်သေးတာလားဘယ်လိုပါလဲသိပါဘူးစောက်ထိုးပြောမှခောက်ချိုးနားလဲသလားလို့အဲ့ဒါမိကန်းကြီးအဲ့ဟုတ်ပါကြီးကြီးကန်းကြီးမိခွဲစွတ်သေးတဲ့အကြောင်းမြင်ခဲ့တာလျှောက်ထားတော့မှဘုရားကจิตသားတို့အဲ့ဒါဘယ်သူမပြုကိုပြုတဲ့အခါကိုထံပြန်တယ် အေးအဲ့ဒီကြီးကန်းဒီအတိတ်ကလက်သမားဖြစ်ခဲ့လက်သမားဖြစ်ခဲ့တော့နေမကောင်းတဲ့နွားနလားသုံးလားယုံဘုံကနေလဲနလားသုံးလားယုံဘုံကနေလဲအော်သူလည်းလေသွေးနဲ့သားပေမို့လို့ကိုကြီးမစဘူးအတ္တဆံကိုလိုမကြတဲ့ဖြင့်ဒါလောက်အိတ်ရှင်နဲ့နွားကွာနွားလည်းပင်ကောက်ယူပါမိရှုတတ်ခဲ့ပါဏာတိပါဒကံဘာကံလဲပါဏာတိပါဒ သေးခြင်းမရောက်ဘဲနဲ့သေအောင်ပြုလုပ်ခဲ့အဲဒါကြောင့်ထိုလေသမားသေတော့နွားရဲ့အမွေတစ်ပင်ငရဲတစ်ဘောကနွားရဲ့အမွေတစ်ပင်ငရဲတစ်ဘောကနွားတကောင်လုံးရဲ့အမွေမြင်နဲ့အမြငရဲ၌ဘဝပေါင်းများစွာခံစားခဲ့ရတယ်ငရဲကလွတ်ပြန်တော့လဲကြီးကအဖြစ်နဲ့ကောင်းငင်ပြန်သားတဲ့အခါမိကွင်းညွတ်စွတ်သေးရသည်ကခုနှစ်ဘဝရှိပြီ ဘဏ္ဍဘဝခုနဘဝသာမဟုတ်ဘူးသံဃာတော်များတွေ့တဲ့အချိန်ကိုဘုရားရှင်နိယကနာတပြမင်းတို့၆ဘဝကမမြင်သေးဘူးနောက်လည်းဘလောက်ခံရမှမပြောနိုင်ဘူးဘာတကောင်တတ်မို့အေးလူတယောက်တတ်မဲ့ဆိုရင်ဘယ်လိုနေမလဲပို့ပြီးတော့အပြစ်မကြီးပြီဘူးလားအပြစ်ကြီးတယ်အဲ့ဒီလူမှလည်းပဲ အမေနဲ့အဖေငါးပါးသီလတူရင်အမေတတ်တာဖို့အပြည့်ကြီးဘာကြောင့်တော့ကိုလာလွယ်ရတယ်ငွေလာတဲ့အခါနှလုံးသွေးကနေပြီးတော့ဖြူပွေးတဲ့နှုတ်ရည်အဖြစ်နဲ့တိုက်ရွေးကြရတော့အမေဖေသီလတွေ့ရဘရုသတ္ထဘုဖြစ်ကြီးဟုတ်ပြီအမေက၅ပါးသီလအဖေက၈ပါးသီလဆိုရင် အဖေတတ်တဲ့အပြစ်ကကိုကြီးတယ်ဘာများလို့ဟုတ်ပြီအဲ့ဒီအဖေတတ်တာနဲ့သီလရှင်တတ်ရင်ဘယ်လိုနေမလဲသီလရှင်သီလက63မှာသီလရှင်တတ်တာနဲ့ကိုရင်တတ်တာဘယ်လိုနေမလဲကိုရင်သီလက139ပါကိုရင်တတ်တာနဲ့ယဟန်တတ်တာယဟန်သီလက ပြောလိုက်ပါပြောလိုက်ပါအားလုံးရအောင်ပြောလိုက်ပါဟုတ်တယ်လေတရားနာလာတာကဆယ်ဘုံတစ်ဘုံတော့မရှိဘူးတရားမနာတဲ့ဟာတွေမများဘူးလားတို့ဘွဲမှာအကောင်ကြီးတွေမလားဘူးရှင်နေမြင်းနေကျွဲနေနွားအကောင်သာကြီးတာသူတို့ကတရားနာရတာမသိဘူးခုတော့မရှိဘူးတို့လူတွေအကောင်ငယ်ပဲမဲ့လို့ဩတရားဆိုတာနာရတယ် ဒါမှမသိသေးတဲ့အသည့်တွေသိသိပြီးသားတွေဖြူရှင်အေးအကျင့်လမ်းစဉ်တွေဖြောင်းကျင့်ကြံပွားများအထုတ်တော့မက်ဖို့နိဗ္ဗာန်ရောက်နိုင်တယ်ဆိုပြီးအဲ့ဒီလိုအသည့်နဲ့လာတာဒါကြောင့်ပြောလိုက်ပါ ပြောလိုက်ပါအာလုံးရအောင်ပြောလိုက်ပါတရားမနာတဲ့ဟာဒီပေါ့နော်ဟာအေးနောက်ရေချောင်းချီတာတဲ့သံဃာတော်တွေဗာမြင်တယ်ဟိုဟိုဟိုဟိုဟိုဟို ဧသူကြီးကတော့သံဥဆွဲဟိရဲချသက္ခာယတာမြင်ခဲ့ပါတယ်ဘုရား။ဘာကြောင့်လဲဆိုတော့ဘုရားကဘယ်သူမပြုမိမိကိုပြုတဲ့ကံအေးကိုထံပြန်နေဒါကြောင့်အဲ့ဒီလေသူကြီးကတော်သည်တစ်ချိန်ကလေသမမယားဖြစ်ခဲ့။သုံးဘဝလွန်လျောက်ကြတော်တဲ့ပုဂ္ဂိုလ်ကသူ့အပေါ်တတ်မှတ်တဲ့တဏှာကြောင့်လာပြီးတော့ခွေးချဖြစ်တယ်။ငါကခွေးသူဟာလူဘဝချင်း မတူပါလားမစင်စားနိုင်ဘူး တရိษံဆိုတာစဉ်းစားတဲ့အရာရှိသလားရှိပါဘူးဒါပေမဲ့ငါမရဖြစ်ခဲ့ဘူးတဲ့ဆိုတဲ့အစွဲကတော့ကြာနေတယ်တရိษံဖြစ်ရင်ရှုံးပြီနော်အေးအမြတ်မထွက်တော့ဘူးအဲလူဘဝရခိုက်မှာဒါနမှုသီလမှုဘာဝနာမှုလုပ်ငန်းတွေကြိုးစားကြမပြည့်နဲ့ကိုင်းတာအဲ့ဒီခါကျတော့ငါငါခွေးသူဟာလူဘဝချင်းမတူပါလားမစင်စားနဲ့ငါမရဖြစ်ခဲ့ဘူးတဲ့အစွဲနဲ့ ဒကမသွားရတကောက်ကောက်ပါအဲတော့ရသူရသားတွေကဟေးမုတ်မိမရိုက်ဟလားမုတ်ဆိုးတစ်ပိုင်းမိမရိုက်ဟေးခွေးခေါ်ပြီးတောသွားပြီသမီးရဲ့ချင်းကဆက်ဆက်ဖို့ဗရာဘာမြန်ရလိမ့်မလဲပြောင်ညလောင်ညတယောကြတော့ငါအရှိရအောင်လုပ်တဲ့ကွေဒီနေ့လေတော့လျောက်ကြတာဓမင်းဖို့သွားတဲ့အခါကျူရစယူသွား ယောက်ျားသားပြီလို့ပြန်လာမြေကမ်းနားရောက်တော့အဲ့ဒီထမင်းအိုးကျိုးရစချီခွေးလည်းပင်ကျိုးရစချီသဲအပြစ်တဲ့ငါအရှိရအောင်လုပ်တဲ့ကိုသေးပေရောဟဲ့ရေတဲ့တွန်းချခဲ့ပြီပါဏာတိပါဒကံပါကလည်းရှင်သားတို့ထိုလည်းသမမင်းအားသည်ခွေးတကောင်တမ်းမှုကြောင့်ခွေးအမွေတပင်ငရဲတဘဝခွေးအမွေတပင်ငရဲတဘဝခွေးတကောင်လုံးရဲ့အမွေမြင်နဲ့အမြငရဲ၌ဘဝပေါင်းများခံစားခဲ့ရတယ်။ ငရဲကလွတ်ပြန်တော့လည်းပဲအယူပြောက်တော့အနံကျန်အနာပြောက်တော့အနိယွကျန်ဆိုသလိုကာမတရိခကကာမဝိပါကကံအကျွင်းအစနေအပြင်အခုလိုလေသူကြီးကတော့ဖြစ်ပေမဲ့ရည်တဲ့သေဟုဆွေချသက္ခိုင်အဘဝအကျင့်တရားဘဝပေါင်းမလားအေးအဲ့ဒါ တန်ဃာတော်တွေတွေ့ခဲ့တဲ့အချိန်ကိုဘေးကစီနီယာကနတ်တပ်ပြ69ဘုံကမင်းတို့မမြင်ခဲ့ဘူးနောက်ဘလောက်ခံရအောင်မလဲမပြောနိုင်ဘူးတဲ့ကဲပါရကောင်တတ်မှုကဲပြီလူတယောက်တတ်ရင်ပုတ်ပြီးတော့အပြစ်ကြီးတယ်ဒီလားရှင်တစ်ပါးတတ်မိရဲ့ကိုရင်တစ်ပါးတတ်မိရဲ့တရားဟန် ပါးများတတ်မိမယ်ဆိုရင်ပို၍သာ၍လွန်၍အယံအယံအပြစ်ကြီးတယ်လို့ပြောလိုက်ပါပြောလိုက်ပါအာလုံးကြအောင်ပြောလိုက်ပါတရားမနာတဲ့လူတွေရှိတယ်လေအေးအဲ့ဒီလူတွေကိုပြောခိုင်းတာအေးအေးခိုင်းတော်ပြီနောက်တကူတောင်တကြီးခြေလာတဲ့သံဃာတော်တွေဘာအပိတ်ခံရအေး မှာဘာဖြစ်လို့လဲဆိုတော့ဘယ်သူမပြုကိုပြုတဲ့ကကောင်းကောင်းဆိုးဆိုးကိုပြုတဲ့ကဘယ်လုံးမှညင်းကွယ်မရဘူးကောင်းဆောင်မရပါဘူးအေးမတွေ့သေးခင်တော့နေမှာပေါ့လေတိတပင်ပေါက်လာတဲ့တရက်ပဲလေဘယ်နေရာသိမယ်လို့ထုံးထုတ်ထားတာပါသလားဒါပေမဲ့သိချိန်တန်တဲ့အခါထွန့်ပြီးတော့သိတာပဲကုသိုလ်ကအကုသိုလ်ကဟာအကျိုးပေးခြင်းရောက်ရင်ဘယ်သူမှညင်းလို့မရကံတရားကမျက်နှာမလိုက်ဘူး ကန္ဒီဟာကလက်နဲ့လည်းမကြောက်ဘူးအာနာလည်းမကြောက်ဘူးအုပ်စုလည်းမကြောက်ဘူးကန္ဒီဟာကတော့ပုံမှန်သူ့ကိုယ်သာကြောက်ရတယ်သူကကြောက်တာဖြူမှန်ရလားအေးအကျိုးမပေးသေးခင်တော့နေလေဦးပေါ့အကျိုးပေးပြီဆိုမှတော့ဘယ်လိုမှရှောင်လွဲမရပါဘူးအဲ့ဒါသဘောပေါက်ဒါကြောင့်မင်းတို့ခုမှယဟန်ဖြစ်တာကိုယ်တော်ကနွားကြောင်းသားခုနှစ်ပေါ်ဖြစ်ခဲ့တနေ့နေ့တနေ့လား နေ့ရက်ခုနှစ်ရက်ပြောင်းနွားတွေကြောင်းလာခဲ့တဲ့အခါတနေ့ဘုကြီးတကောက်တွေ့လို့ပြောစီပြက်စီကလက်စီဆိုပြီးတော့ဘာညာကြီးစီချာကြီးလေးပဲကပြေမထွက်စီနဲ့အဲတော့အသက်ဘေးကြောင့်ဘုကြီးကကိုဌာနီမဟုတ်ပဲနီးရတောင်မူတဲ့ဝင်ပြေးရပြီးတော့နွားကြောင်းသားခုနှစ်ယောက်ကနွားတွေအိမ်ပြမေးခဏိဘုကြီးဖမ်းမှုချင်းမရှိဘူးနောက်ရက်မှဖမ်းမယ်လို့တယောက်တစ်ပေါက်ကဲပေါက်ပိတ်ခဲ့တယ် ခုနှစ်ရက်ကြာမှအလက်ချဒီနေရာရောက်လာလို့ကဲပေါက်တွေဖွင့်ကြည့်လိုက်တော့အစာပြရေငတ်နဲ့သေမတခံစားရတဲ့ဖွင့်ကြည့်တွေ့တော့ဟာသနာစီရကွာလို့ပိဋိပရာမတိတ်တဝဝိသေစေတိကြောပုတ်ပြီးတော့မှလွတ်လိုက်ကြရှင်းသားတို့ဖို့ကိုမတတ်လို့ပါဏာတိပါဒကမထိုက်ပါဏာတိပါဒကမထိုက်လို့ငရဲတော့မကြ ဒါပေမဲ့ဝတ်မှာအမြင်ငရဲမှာအပဆိုတဲ့သကပုံလိုမင်းတို့ခုနှစ်ဖောင်းဆုံးတဲ့ဆုံးတဲ့ကိုယ်တဲ့ဝင်မိုးမိပါလေမစင်မဲ့နဲ့ကြောက်တုံးကြီးအပိတ်ခံရသည်14ဘဝရှိပြီဘယ်နှဘဝအေးအဲ့ဒါဟာတဲ့ဒီကိုယ်တော်ကအခုဒီဟန္နာဖြစ်လာလို့14ဘဝနဲ့တို့ပြတ်တာမဖြစ်သေးရင်တော့ဆက်လက်ခံအောင်မယ် အေးအဲ့ဒါကြောင့်ဒါသူတို့14ဘဝရောက်မှအာထုတ်လို့လွတ်တာမှန်ရလားအဲ့တော့ဖုဒ္ဓကောင်ပိတ်ခဲ့တာဟာအေးတရိစ္ဆာန် တရိစ္ဆာန်ပိဋ္ဌာတော်တလောက်ခံရရင်လူတွေရောက်ထောင်ကြအောင်လုပ်မယ်ဆိုရင်ပိုအပြစ်မကြီးပေဘူးလားအဲဒီလားချင်းတစ်ပါးကိုရင်တစ်ပါးဦးစေတစ်ပါးများထောင်ချမိမယ်ဆိုရင်ဘယ်လိုနေပါပို၍သာ၍လွန်၍အယံကာရောအဖြစ်ကြီးတယ်ဆိုတာကို အလုံးနားလဲပါ ပြောလိုက်ပါ ပြောလိုက်ပါအလုံးကြအောင်ပြောလိုက်ပါတရားမနာတဲ့လူတွေပေါ့လေနော်အေးအဲ့ဒါသတိထားဗျာထားကြောင် ဘုန်းကြီးတို့ဓမ္မများဆိုလိုက်သက်ရှိတတဝသက်ရှိတတဝမတ္တပါမတ္တပါဘာဝရသိက္ခာထိမ့်မာဤဘာဝရသိက္ခာထိမ့်မာဤမပေဥစ္စာမပေဥစ္စာမခုပါမခုပါဘာဝရသိက္ခာထိမ့်မာဤဘာဝရသိက္ခာထိမ့်မာဤအေသူတစ်ပါးပစ္စည်းကိုမသိအောင်ယူမှခိုးတယ်လို့ထင်တာမဟုတ်ဘူးခိုးခြင်းက25မျိုးရှိတယ် သိနုညံ့နဲ့ဗမာပြောရဆိုတို့တရားပေါ်ကြီးလုံမယ်ဟာမနတိဆောက်ပါလေလို့လူတယောက်ကနာယီလေးတာနဲ့ဖြုတ်ချထားတယ်ပြီးတော့ဓမင်းသားရေတောက်ကျင်တော့မေ့သွားနောက်တစ်ဖွဲ့ကလာတော့ဒီနာယီတွေ့ဟောနာယီလေးကောင်းနာယီ2000 3000တော့ငါမှပဲတွေ့သူကယူသွားရင်နောက်မှပြန်စဉ်းစားတယ်ဟောသူ့ပစ္စည်းလေးသူလည်းနှမျောမှပေါ့ငါပြန်ထားမယ်ထားထားမထားထား သူတစ်ပါးပိုင်တဲ့ပစ္စည်းကိုစံကြီးတပြားရွေးအောင်လုပ်လိုက်အဲ့ဒါခုံမှုထိုက်ပါဘယ်လောက်နှုံညံ့တယ်လဲလို့မှန်ရလားအေးအဲ့ဒါပဲဒါကြောင့်ခဏိယုံနေပါတွေတက်ရရင်ဘယ်ချိန်တက်ရဘယ်ချိန်ပြန်ယုံစင်ရ10နာရီမှယုံတက်ပြီး3နာရီယုံစင်လာကတော့အပြည့်ထုတ်ရင်ဒီတော့ခိုးတယ်ဘယ်ရှိသေးလဲနေတိုင်းခိုးနေတာအဲ့တော့ဝန်တန်းလောကတွေသတိထားကြဘူး ဝန်ထမ်းနေသုံးဆွဲနေတာပြည်သူရဲ့ရှာဖွေရတဲ့ပစ္စည်းအဲ့ဒါအခွန်ဆိုပြီးတော့မှအောက်တန်းသားကစတပင်မောင်အထိသူတို့ရဲ့အရှင်သားအလျော်စွာလာကပေးတာသူတို့စားတော့နေကြတာဟာပြည်သူဘာနာပြည်သူဥစ္စာမှန်ရလားဒါကြောင့်ဝန်ထမ်းတွေရဲ့ကျေးဇူးရှင်ဟာဘယ်လိုလဲအဲပြည်သူသွားမစော်ကားနဲ့စော်ကားရင်တန်းထိလိုက်ပဲဒါသူကင်မွန်ကြီးပဲ ထိုအတူတို့ပြည်သူတွေကောင်းရောင်းကောင်းဝယ်အေးအေးချမ်းချမ်းနဲ့ပညာသင်တရားနာနေရတာဝန်ထမ်းလောကကြောင့်ကိုပစ္စည်းကိုလက်နဲ့နဲ့ကိုထိမ့်သိမ်းကာကွယ်ရမယ်ဆိုရင်အေးအေးလူလူမနေနိုင်ပါဘူးဒါကြောင့်ပြည်သူရဲ့ကျေးဇူးရှင်ဟာလည်းဝန်ထမ်းပဲဒါကြောင့်တို့ပြည်သူတွေကလည်းဝန်ထမ်းကို မစော်ကားနဲ့စော်ကားရင်ဒါခင်မုန်းကြီးစေပါတယ်ပါသွားမယ်

အဲ့တော့အဲ့ဒီလိုဟာကိုအသာတောင်သဘောတူယူရလေးကိုဥဥပုံပြောပြတူတူမလေးတို့ရေမျိုးဆက်တဲ့နဲ့မျိုးညက်လူငယ်တွေအာကိုရတာဘဝကြီးရဲ့တေကနီးနေပြီအေးအဲ့တော့ရှေးတော့ကမညိုနဲ့ကံကြီးကွန်းရောင်းသွားကြအပြန်ခရီးကံကြီးမှာဆံကုန်တော့ငညိုဆံတစ်ခွက်ချီကွာ ရွာမရောက်မီကံကြီးမွေကြိုက်သေးရောဗျာသူဆန်တစ်ခွက်ကြီးမပေးရတော့ကံငညို့အိမ်မှာသွားမွေဖြစ်အပ်ကျက်ဖြစ်တတ်တယ်။ဘာဖြစ်။အာအဲ့တော့ငညူကရေသမကျက်တိုက်ဝါသနာပါရတိုက်သူဆန္ဒကွက်အကျွေးကြောင့်သုံးဘွဲ့ရင်ကွမ်းမတနိုင်တတ်ခဲ့။လေးဘွဲ့မြောက်ရှုံး။ငညူကရေသမပဲ။အော်သူသုံးဘွဲ့တောင်နိုင်တာပဲလို့ကိုကြီးမစားဘုတ်တို့တကားလေးရိုက်တယ် ဆန်းငင်ဆန်းငင်ဖြစ်နေတော့ခြေတော်နှချောင်းဆွဲလာအိမ်အပုတ်ရီကိုကြီးတာလှေကားရင်ချထားတယ်နမကြီးတကောင်ကအပုတ်ရီတောက်မလို့အလားဆန်းငင်ဆန်းငင်ဖြစ်တဲ့ကြက်ကလေးနားလိုက်တော့ကြက်ကလေးတွေနမပိုက်ထဲပြောင်းသွားအဲဒီနမကြီးကနေသီလာတိမွေးတော့ခိုင်းချေတဲ့အရွယ်မရောက်ပြီငညိုကအယတမအယတမဟာတရားမရှိဘူးဒါကြောင့်အဲ့ဒီနွားလေးကိုတောထဲမှာသွားပြီးတော့သတ်စားမယ်ပေါ့ အဲဒီမှာစိတ်ရည်လင်မယားဒေါရငါဖြာမောင်ရင်ကြည်စမ်းမှာနွားကလေးတတ်မလို့ထင်တယ်ကျမနွားကလေးသာကျမတတ်ရပါဘူးရှင်လို့ကရုဏာစကားဆိုလိုက်တဲ့ဟိုကတတ်လိုက်တော့အဲ့ဒီစိတ်ရည်မှပိုက်တယ်ပြောင်းဝင်ငွေလာတဲ့အခါအေးနှစ်နှစ်ကျော်သုံးနှစ်စကားပြောတတ်တဲ့အရွယ်မှာတပါစားမလဲငညူဆန်တကွက်တဘာဝတ်မလဲငညူဆန်တကွက်တဘယ်သွားမလဲငညူဆန်တကွက် ။ပါဇက်ထဲအာစီချက်ထားတယ်လို့ငညိုးဆန်လက်ကွက်ကလွဲပြီးတော့ဘာမှမပြောနိုင်။မိဘမှာစိတ်မကောင်းကြီးကြီးသွားဖြစ်လို့ချော့ကမော့ကနဲ့မေးတော့မှဒီလိုဒီအကြောင်းကလေးကဇာတိတ္တရညာခေပြောပြောရင်လူဝင်စားဖြစ်တယ်။ဒါကြောင့်သူ့ရဲ့နောက်ကြောင်းကိုပြန်ပြောပြတော့မှလဲပေါ်မှာဆန်အိတ်တွေဥညိုကြီးရှိရသွား။ဟိုရောက်တဲ့အခါကျတော့မှကလေးကငညိုးမင်းငါမမှတ်မိဘူးလား။ငါကံကြီးလေကွာ။ ပွန်ရောင်းသွားကြတော့မင်းထံကဆန်တစ်ခွချီးတာငါငွေကိုက်လို့ဒီမင်းဆန်တစ်ခွမပေးရတဲ့အတွက်တည်းမင်းအိမ်မှာငါချစ်ဖြစ်ရသုံးဝဲတည်းရင်ကွမ်းမတတ်တိုက်ပြီပဲလေးပွဲမြောက်ရှုံတော့မင်းငါရှိုက်တတ်တယ်ကွာတက္ကနာမကြီးပိုက်တဲ့ပြောင်းနေအရွယ်မမရောက်ပြီမင်းတော်ထဲမှာတတ်မလို့တော့ဟောဒီအမေဖေလာလာနဲ့အမိပိုက်ထဲမှာပြောင်းခဲ့ရငွေလာတဲ့အခါကျတော့လေငညိုးဆန်တစ်ခွက်ကလွဲလို့ငါပါမှမပြောနိုင်ဘူးရှက်ဆက်လိုက်တာငညိုးရဲ့ အဲ့တော့မှငညိုကဟာကန်ကြီးဟာမင်းမမသိလို့ပါကွာတက်တလုံးစားတော်ပြီငညိုမင်းဆန်တစ်ခွက်ကြောင့်ကျက်ဘဝနွားဘဝနဲ့ငါကျွန်ခံရမင်းအိမ်တက်တလုံးစားရင်ကိုယ်ကျင်းတဲ့ဝတ်ဘဝကမင်းအိမ်ကငါထွက်ရမှာမဟုတ်တော့ဘူးလဲဘဝဆန္ဒအိတ်ချယူထားတယ်မင်းကြွေးကြည်ပြီကြည်သဘောတူယူဆတဲ့ကြွေးတော်မကြည်ရင်ကျွန်ခံရတတ်ပါတယ်ပြိတ္တာ မှန်ရလားအေးအဲ့ဒါလေးတွေသတိပြီးခိုးရမှလည်းလူလိုပဲတိနာရှိတဲ့ပုဂ္ဂိုလ်တွေရဲ့ပြစ်ကြီးကိုခိုးယူတိုက်ပြက်လူရဲ့ပြစ်ကြီးရင်ပိုအပြစ်ကြီးတယ်လို့နားလည်လိုက်ပါအေးအဲ့ဒါကြောင့်ဆိုမပေးဥစ္စာမပေးဥစ္စာမခိုးပါမခိုး ယ်လိုပြောလိုက်တယ်စင်စစ်စားသားလည်းလုပ်လေဒီမမြတ်တဲ့အကျင့်ကိုသာဝရထိန်းတော့မယ်ဆိုရင်ယောက်ျားတွေကဘုန်းကြီးဝတ်ပြီးတော့မိန်းမတွေကဖွားတီလာဝတ်ကြတော့မှလားရရမလုံးနဲ့မိုးလုံးပြီးမူတော်ဝါဒဒီပါသွားဦးပြီအဲ့တော့တရားနာရထိမ့်မဤဘာပါလဲဟောလမ်းကွယ်နေရောက်ရင် ဥပုပ်ဆောက်ရာထိမ့်မာဤတလ၄ရက်အဲ့တော့ကိလေသာမကင်းလို့အိမ်အောင်ပြုတယ်ဆိုတာကိုအပြစ်လို့မဆိုးသားပေမဲ့အဘိဓမ္မာသဘာဝရှုတော့ငါကြည့်တော့ရသော်ဘုရားရဲ့တရားဥဓမ္မစကြာမှာဟိနောကမ္မောပောထုဒ္ဓနိကောနာရိယောနာထသံဟိတော စကလုံး၅မျိုးနဲ့အဲ့ဒီအိမ်တော်ကြီးလောကကိုရှုပ်ချခဲ့တာဒီတော့ရုပ်ရတဲ့အလုံးဟုတ်တယ်လေကိုကျင်းနဲ့တရိစ္ဆာန်သပြီးဒီလို့လုံးနေတာကံမောတဲ့ကံမောဆိုတာကဟိုးသူတော်ကောင်းတို့နဲ့ဝေးတယ်တောသွန်တော်ပြလူရိုင်းလူမိုက်တွေရဲ့အလုံးဘောဓုဇဏီကအောက်တန်းသားတွေရဲ့အလုံးသောရပန္နနာဆိုတော့အရိယာထေတ္တသာဖြစ်သွားပြီအေးနောက်တစ်ခုပါလဲ အနာအနာရိယောဖြူရှင်မြင့်မြတ်သောထက်တန်းစားလူတို့လွန်မဘူးနော်အနတ္ထမဟိတောအကျိုးမဲ့ကိုဖြစ်စေတတ်တယ်လင်မယားမဖြစ်သေးဘူးသမီးသားဖြစ်တတ်တော့ရှိပါလားကြည်သာလူလူဥနုကြွက်ကစပိတယောက်ပြောတာကိုကြတကြပြကြနဲ့ကြည်အသက်သေးတိတိုင်အောင်လင်မယားဖြစ်မှတော့မယားထီဒါပဲ အဲဒါကြောင့်အကျိုးမဲ့ကိုဖြစ်စေတတ်လို့ဇက်ကနဲ့ယတိပြမဖြတ်နိုင်ပေမဲ့တပြေးပြေးတလ၄ရက်၄ရက်ကနေမြင့်မြင့်မြင့်မြင့်ပြီးတော့ဖြတ်ကြဖို့ဘုရားကဥပုသ်ဆောင်ခိုင်းတာသဘောပေါက်မလားပေါက်ပါဘူး။ဂိုင်းတော်ပြီသဘောပေါက်ပြီရှေ့သွားဇဂာလိညာမပြောပါမပြီးမမြင်နဲ့ပါလား စကားလိမ်ညာမပြောပါအေးသာဝရထိန်ရမှန်တာကထိန်ရောထိန်နိုင်မှမလားဟုတ်မှလည်းပြောကလေးတို့ရေဥဥပုံမြင်လေးတစ်ပုတ်ပြောပြအောင်မယ်ကွယ်ရှင်းတော့ကလူတယောက်ဝါးတွေကိုနှီးဖြာပြီးတော့မှပုတ်တွေကက်တွေရက်ပြီးတော့ရောက် ရောင်ကြီးသောနဗိရွှေနန်းတော်၌ရောက်သွားတော့မူရဏရဟိကဓာပင်ရနန်းတော်မင်းကမရောင်းရဘူးလားမသိဘူးလားအာငါတို့ရောင်းကြီးစောနဲ့လဲလွန်းလာပြီဖြစ်လာတဲ့ဟာတော့လွတ်အောင်ယုံမဟာသိပါတယ်ဗျာဒီအမင်းဘာလို့လာတယ်လဲဖမ်းလိုက်ရမလားဟာမဟုတ်ပါဘူးကျွန်တော်ပုတ်တွေကထူးလို့ဘင်းစီလာတယ်ဒါလို့ဆိုရင်ပြောပါထူးတယ်ဟဲ့အမှန်လို့ရှိရင်ပြောနိုင်ဘူးဘင်းစီရောက်မှပြောနိုင်ဘူး ပုဒ္ဒဌာနာပညာရှိတယ်တွေးခေါ်ရှိတယ်ဘာကြောင့်လဲဆိုတော့အထက်လူကြီးမသိပဲအောက်ကဟာဒီလှုပ်ချင်ရလှုပ်နေအဲ့ဒါပွက်ကျန်းနေပြီရှင်းတော့ကဒုသီလဆိုတဲ့ယဟန်သီလမရှိတဲ့ပုဂ္ဂိုလ်တွေကိုသူသီလသီလရှိတဲ့ဟလားယဟန်တွေကဥပုပ်ပဝရဏမပြုတ်နိုင်ဘူးဘယ်ကဒီကြောင့်ကြတော့ဟဲ့သံဃာတော်တွေဥပုပ်ပဝရဏပြုအောင်လုပ်လိုက်အဲ့တော့ဒီဟာအမိန့်ကို ဘယင်းထပြန်မမေးဘူးသူတို့ကဘယ်လိုလုပ်ရမှလဲဘယ်လိုလုပ်ရမှလဲမမေးဘူးမေးလည်းမမေးရဘူးအဲ့ဒါနဲ့သူတို့ချင်းချင်းငါတော့ကွာဘယင်းကတန်ဃာတော်တွေဥပုပ်ပြီးအောင်ခိုင်းနေတယ်ကွာဘာလို့ရင်ကောင်းမလဲအာကိုတော့ဥပုပ်ပြီးမလားမပြီးရင်သတ်ပေးပေါ့ကွာဟာသတ်ပြတာဘာပြောကောင်းမလဲအများကြီးတယ်နောက်ကြတော့မှဘယင်းကကြားတော့ဟဲ့မင်းတို့ငါပြောတာဘယ်လိုလုပ်တော့ ဥပုပ်ပြုရင်ပြုမပြုရင်တတ်မယ်ဆိုတတ်ပြပါဟာမှားကုန်ပြီငါကမင်းတို့တစုံတခုနဲ့လိုအပ်တာကိုဖြစ်ဆွပြီးတော့ဥပုပ်ပြုအောင်ဆိုပြီးခိုင်းတာမင်းတို့ကတတ်ပြတာမှားကုန်ပြီမှားတာမှားဟိုမှာတော့သေကုန်ပြီဗျဒါကြောင့်အခုပုတ်ထမ်းသမားကပုတ်တာထမ်းရောက်တာဉာဏ်ရှိတယ်ခင်ဗျားတို့အောက်လက်ငယ်သားတွေရှိမပြောနိုင်ဘူးတဲ့ဘယင်းရှိချမ်းမှပြောနိုင်တယ် ဒါနဲ့ဘေးရှိခေါ်သွားမေးတော်မူပါဘုရားသူဗုဒ္ဓေထူပါတဲ့ဘယ်မောင်မဲမင်းဘုဘယ်လိုထူလို့ထူမထူဆမ်းမသာကျွန်တော်မျိုးပုဂ္ဂိုလ်မှောက်ပြီးတော့အဲ့ဒီထဲဝင်ကြည့်အထက်ကြည့်နတ်ပြည်6ထပ်မြင်နိုင်ပါလေအောက်ကိုကြည့်ရင်ငရဲကြီး7ထပ်မြင်နိုင်ပါလေဒါပေမဲ့မိစစ်ဖတ်စစ်ပုဂ္ဂိုလ်မှမြင်ပါလိမ့်မယ်မမြင်ရင် ကိုင်ရှေ့ကလူကြီးတွေအရင်ကြီးမလားနောက်ကလူတွေအရင်ကြီးမလားပြောအဲ့တော့ဘုရင်ကဝန်တာအငယ်သားလေးကသာအလှည့်ကြကြည့်တယ်ဟာလေပုတ်တဲ့ဝင်ကြီးအထက်ကြီးတော့လည်းဘာမှမမြင်အောက်ကြီးတော့လည်းဘာမှမမြင်ပြင်မကတော့မျောလင်းကြီးနဲ့ဘာမြင်လုံးမေးတော့ဟင် မမြင်တာကိုမမြင်ဘူးအမှန်တိုင်းပြောရင်ငါပဲအရှက်ရငါမိပါလေကလေးကချေဖြစ်တော့ဘင်းတို့သိတာမှမဟုတ်ပဲနဲ့မြင်ပါတယ်ဗျာဘာလို့တာတော့လိမ့်တာဟောဗျာဒီလူတွေလိမ်လို့လိမ်မှမသိပါလားပတ်စံပြီးရိုက်မဲ့လူတွေနဲ့တူတယ်ဘာလို့တာလဲလိမ့်တာမမြင်မဲမြင်မဲလို့ပြောတာဘာပြုတော့အဲ့ နဲ့ပြိဿရေတူရှင်းတဲ့လူရင်းပြောရင်ဒီဗုဒ္ဓရောက်အဲ့ဒီပဲပဲအဲ့ဒီဇကဘုံကလာတာဝင်တဲ့လူတိုင်းကဟောမြင်ပါတယ်ဗျာ နောက်ဆုံးကျတော့ဘယင်ကြီးအလဲရောက်ဒါနဲ့ဘယင်ကြီးကရှောင်းရှောင်းပြုံးဆိုပြီးတော့ဝင်စီတော့တိပြီးတော့ပုတ်တဲ့ဝင်ကြီးတဲ့ထက်ကြီးတော့လည်းဘာမှမအောက်ကြီးတော့လည်းဘာမှမဘယင်ကြီးကကောက်ချက်ချလိုက်ဩဒီထက်ရောက်ပြီဒီလိုပဲ လိမ်စားကြတာပါလားဘာတဲ့တော့ဘယ်သူကဘယ်လိုပြောတာဘယ်သူကတော့ဘယ်လိုပြောတာတော့အဲ့ဒုပိသအတွက်မေ့မိသွားလို့မမေ့အောင်လို့ပြောရတာဘာတဲ့ဒီထဲရောက်ရင်အဲ့ဒီမှာပုတ်ထဲဝင်နေဆိုတော့သိပြီလေ ငါတို့ကတော့စာဝန်နေရေးကြောင့်မတတ်တာလို့လိမ်လိုက်ရထားခွာဘယင်းဥက္ကဋ္ဌရွှေကိုတော်ကြီးကတော့ဘယ်လိုများမိတ်တော်မူပါလဲမလားပါရွှေနံကြော့ရှိမရင်ဘယောဘောင်းမြောင်မြင်တော်မူပါသလိုဘယောအေး လေတက်ပြီးတော့မျက်လုံးပြူနရွက်ကားသွားသူတို့ကဒီထဲရောက်ရင်လိမ့်စားနေရတာကိုငါကမမြင်တာကိုမမြင်ဘူးလို့အမှန်တိုင်းပြောရင်တော့ငါပဲအရှိရငါမိဘလည်းကလေးကချေဖြစ်တော့မှာပဲမြင်ပါလေဗျာကလေးတို့ရေပုံပြင်ကလေးကတော့ဒါပါပဲကွယ်ဇကာလိန်ညာမပြောပါ လိမ့်မာ၏ဥယျသေးသာမသုံးပါအေးအဲ့ဒါထာဝရတရားမဟာတွေတခုတခုရှင်းမယ်ဆိုရင်တော့မိုးလင်းသွားလိမ့်မယ်နီးမိပြီးတော့သာသိကြတော့ဖြစ်သွားနေလွယ်ညစာနေလွယ်ညစာစာပါပြ ခလို့နေလွဲညသာမစားတော့ဘူးဆိုရင်တော့တရားဝဲပြီးရင်ပဇက်အနက်ပိတ်တော့ခပ်ပြီးပလာတတာကတ်တော့ရမှာလားဒါကတရားနာတော့ထိမ့်မာဤတရားဝဲပြီးရင်အိုးလုံးမောက်ခလုံးမျိုးအေးအဲ့တော့ဒါလည်းပဲဘုရားအတွက်လည်းမဟုတ်သံဃာအတွက်မဟုတ်ရှင်သုံးသူများအတွက်တီးချမ်းအခွင့်အရေးပေးတာ ကိုင်ရန်နေတာမစားဘူးဆိုတော့မိသားစု900တနတ်ကို900နှုတ်နဲ့အနည်းဆုံးတွက်ကြည့်2500အေးတလဆိုတော့တသောင်းလေဟိုချက်တွက်တယ်လို့များတွက်နိဗ္ဗာန်ရောက်ကြားတာတလဘယ်လောက်လဲတသောင်းတစ်နှစ်တမန်တသိန်းတစ်သောင်းလို့ပြောလိုက် ဘယ်လောက်တော့အေဒါမှမြင်မြန်ပြီးမှာကိုတွေ့ခိုင်းနေလို့ရမှာမဟုတ်ဘူးအဲ့ဒါကိုမိမိတို့ကစုငွေအဖြစ်နဲ့ထားမယ်ဆိုရင်တိုင်လ၄သတဲ့မပြင်းမရဥပုသ်ဆောင်ရင်းပြင်ငွေ၃သိန်း၂သောင်းပို့ထွက်လာတယ်ဘုရားတဲ့ကြောင့်တော်ရှင်မြတ်ငါဝသုတိငါကတိတင်ကအခုလိုအများကျိုးရှိတဲ့တရားပွဲကြီးတွေကျင်းပမယ်ဆိုရင်ကုသိုလ်အမြတ်မထွက်ဘူးလားဘာတွေထွက်ကုန်မလဲ ကုသိုလ်လေးချက်ပြောလေဘယ်နဲ့ထွက်ပါလဲဗျာဆိုတော့ဩဘာတွေများထွက်မလဲအေးကုသိုလ်များထွက်မယ်နောက်တဏ္ဍာအတွက်နှစ်နာရီလောက်အနည်းဆုံးကုန်လိမ့်ဝေယချာယချေယပြုယပါကုယခာယနုယနာယဟာလားပြင်ဟချင်းယစာယတောဝစီယကြောယသိယဆေယနှစ်နာရီတော့တဏ္ဍာရီကိုဝိပဿနာအထုတ်ရင်တထောင်နဲ့ရှစ် ဝိပဿနာကုသိုလ်ဘယ်လောက်ရမယ်နှစ်နာရီဆိုတော့3600တလား၄ရက်လေတထောင်ကျော်သွားပြီမဟုတ်လားတနေ့တော့ရင်တသိန်းကျော်သွားပြီကဲဝိပဿနာကုသိုလ်တွေအမြတ်ထွက်အောင်လို့ဘုရားကတဏှ၄ရက်တော့ညသာမစားချနဲ့ငါတော်လည်းမဟုတ်တာငါတော်လည်းမဟုတ်မင်းတို့တွေ့ သဘောပါပလားစုဝေဖြစ်နေပဲထားတာခေါဏကပြောသလိုစီးပွားရေးပဲအရင်တည်းတည်းကုသိုလ်ပဲလုပ်လို့ဟောနှစ်နာရီဝိပဿနာအတွေ့ဝိပဿနာကုသိုလ်ပေါင်း3600ရသွားမယ်ဒါကြောင့်နေလွယ်ညစာအစာပါတရားနာရထိမ့်မှဤဒီဘုံနေကြတော့နေလွယ်ညစာမစာဥပုသ်ဆောင်ရာ ရှိသောကာဝယ်ရှုမြင်အလပြင်းကဲမဆိုရရင်လည်းပါဇတ်တဲ့လက်ညှိုးထက်ပေါက်ကနဲ့ဥပုသ်ဆောင်လုံးထိရင်နာမောကြပါစေတရားနာလုံးထိရင်နာချကြပါစေကာဝယ်ရှုမြင်အလပြင်း ရားဝတ်ပြီးရင်တဏ္ဍခါကိုရွက်အိုးနဲ့တဲလိမ့်နှုတ်ခမ်းနေတပိတ်တခွဲကိုအောင်ဆုံးတရားနာတော့တော့အဲ့ဒါထိတ်တာဒါလည်းခုနအနည်းနဲ့တွေ့ကြည့်မိမမိမတယောက်ရဲ့အလှမြင်ကလေးကလဝါလုံးမျက်နှာလေးကိုငွေသိမ့်မကျော်ပဲပြီးဘူးအဲ့တော့ရှုငွေဖြစ်နေတာရင်ငွေပုံမထွက်ဘူးလားအလှပြင်တာတဏှာကြီးနဲ့ပြီးပါမလားအဲအဲ့ဒီမှကြီးနိုင်ရှိရှိသလားဝိပဿနာအထုတ်ရင်တဏှာကြီး1800နှုံနဲ့ရမှာပဲ အဲ့ဒါကြောင့်တလ၄ရက်ရှိရမှာတစ်ချိန်တစ်ချိန်ဘုရားကဥပုံဆောင်တာသူများအတွက်လားကိုယ့်အတွက်အဲကိုယ့်အတွက်ဒုမိတ်သတိထားအေးများသောအားဖြင့်တို့ဗုဒ္ဓဘာသာတွေကဝါတွင်တော့ဥပုံဆောင်ရတယ်ဝါလည်းကျွတ်ရောဥပုံလည်းကျွတ်တယ်တို့ဘုရားကဝါတွင်မှဆောင်ရမယ်လို့ပြောသလားတခြားဘာသာခြားတွေကြီးတလား ကိုယ်ဆောင်တဲ့ကြီးပေါ်မှစားရမယ်ကြီးပေါ်မှစားအေးလေလီသာစားရမယ်ဆိုရင်သူတို့ကြက်ကတိုက်တာဒီတိုင်းဒီမခံဘူးလဲလာလီးမာနာမာနာမပြောလို့သူတို့ရဲ့ဘာသာရေးစကားကိုထောက်ခံတယ်လိုက်နာတယ်တို့ဘုရားဘာသာရေးရဲ့ဆက်နက်လာမင်းတို့ဝါတွင်းသာဆောင်ဝါဖမဆောင်နဲ့ပြောပါဘူးဒါပေမဲ့အလိုလိုဝါကျွတ်တော့ဥပုပ်ကကျွတ်ကုန်ရောဒါပေမဲ့ဝါတွင်းဆောင်တဲ့ဥပုပ်ကတော့တန့်ပြရလားဆိုတော့ကလေးတို့ရေ ပါတယ်လို့ဥဥပုံပြင်လေးတစ်ပုဒ်ပြောပြမယ်ကွယ်ရှင်းတော့ကနတ်သမီးတယောက်ဘာရွေးကာလမှာလူပြေးကြည့်လိုက်တော့ဟာတော်ရောမြို့ပါဥပုံဆောင်လိုက်ကြတာပြာပန်းခတ်ညာခေါင်းကုန်တာဒီလူတွေဥပုသ်ဆောင်တဲ့ကုသိုလ်ကြောင့်သိရင်တို့နတ်ပြည်လာရင်တော့နေရာဒီတော့ချင်းကုန်တော့မှာပဲဒါနဲ့နာဝတ္တဥက္ကဋ္ဌရည်စီသွားဘယ်သွားတော့ ဟောရနတ်တွေကိုညီဟုတ်ပြီပြောင်းလို့တရားမင်းလေဘယ်သွားတော့တရားမင်းနဲ့လှုပ်ပါအောင်နဲ့ဘာတော့ဟာလဲဟာခုနေ့ကဆန္ဒပြမလားဒီနေ့ကဆန္ဒပြမလားမဟုတ်ပါဘူးတဲ့ဥပုံဆောင်ကြတာလေတဲ့အဲ့ဒါဘာပြုလို့အဲ့လူတွေသိရင်ကျမတို့လက်ပြေလိုက်ကျမတို့နေရာတွေချင်းကုန်မှာပေါ့အဲ့တော့မင်းကလည်းပူရန်ငေါ့ကွာဥပုံဆောင်တဲ့လူတွေများနတ်ပြည်ရောက်မယ်ထင်သလားတဲ့ လာလာမင်း16နှစ်သမီးရွယ်လေးဖန်တယ်ငါကအသက်60အဲ့ဒါမှသူတို့ဥပုသေထောင်လှမ်းရေးအဖြစ်နဲ့လူပြည်ကိုဆင်းလာဘာဖြစ်တယ်လို့ဥပုသေထောင်လှမ်းရေးအဖြစ်နဲ့ဆင်းလာအဲ့တော့တို့အညာဒေသမှာကျောင်းပြင်ကဥပုသေရတစ်ခုကျောင်းတွင်းမှာဥပုသေရတစ်ခု ရှင်းတော့ကတော့မနဲ့တည်းကလားညအိနောက်ရက်မနဲ့မှပြန်ညအဲ့ဒါကြောင့်အမျိုးသမီးတွေကသူတို့ရဲ့ခန္ဓာကိုယ်အငြိအကျေးများကြောင်းတဲ့ကြိုင်ငရဲကြီးမှာတို့လိုကြောင်းပြင်းမဲ့ကဥပုမှာဥပုဇေယမှာစုနေအမျိုးသားတွေကကြောင်းတဲ့ဥပုမှာစုနေအဲ့တော့တရားလင်မယားပြောကြတယ်ဥပုသထောင်လိုင်းရလာရောအဲ့တော့အမျိုးသမီးတွေဇေယရှိရောက်တော့မှအမျိုးသမီးတွေကလေအဲ့ဒါလေကောင်းပါကြည့်ရဟင်ဒီနှစ်ယောက်ကပါလဲ အဲအဲ့ဒါတာဖလားသူ့အရေးလားမပြောကောင်းမဆိုကောင်းလင်မယားလားပဲအဲ့ဒါနဲ့ဆိုပြီးတော့မှခုနှစ်ယောက်ကဥပုသေကနှုတ်သီးကောင်းရှာပါတယ်ဟဲ့ကောင်မလေးနင်တို့ဘာတော်လို့ဟိုကလည်းကျမတို့လင်မယားပါရှင်အမလေးတော်ချာကမဟုတ်ဘူးအမဲယူနေဟင်းဥမှာအာမနာဒီဒီကနေ့ဒီကောင်မလေးကလေးမုံပြီးချိန်တာ ဒီကောင်မလေးကလည်းဒီစဲလူချင်းလို့လားမသားဘူးလေလှုပ်ထားတယ်အမှန်ရောဤဘယ်သူကပြောအေးဥပုသ္တေမိမတွေကပြောတာဘယ်သူကပြောတာဒါနဲ့တရားမင်းကလက်ကုပ်ပြီးကြောင်းတွင်ဝင်သွားတော့ဟောဥပုသ္တေယောက်ျားကြီးဇေယျကြီးရောက်ရော ရောက်တော့သူများကြွေးတဲ့ဝေတဲ့အလားလက်ဖက်သုတ်တို့ချင်းသုတ်တို့သေးလေးတို့ရည်တွေးတို့တောက်ပြီးတော့အပေါင်းအင်းတန်တန်ပြောရင်တရားလင်မယားဟဲ့လားအဲကောင်ကြီးကြည့်ကြတာဗာလဲကွာတာဘာရမလဲလင်မယားနေမှာပေါ့ကွာဟင်ဩဒီဘိုးကြီးကလည်းနှုတ်မြင်းနှုတ်ချိုက်ဆိုတာကိုသာသမီမြင်းမြင်းလောက်အရွယ်လေးမရလို့တာဒီကောင်မလေးကလည်းမသားလင်းလောက်တယ်လို့ဒီဖိုးကြီးမှကောက်ယူရနာတယ်ကွာ အဲ့ဒီမှာခုနှစ်ယောက်ကဥပုသေအပါထပြောဟဲကောင်းနေမင်းတို့စကားရဆိုဒီဘုန်းကြီးမကြမိသေးမယ်သူသိရင်ဟိုကောင်မလေးမုတ်ဆုံးမှဖြစ်မယ်လာသွားစမ်းကြည့်ဆောင်ရသောဘသူကပြောတာဥပုသေယောက်ျားတွေကပြောတာဒါနဲ့တရားမင်းကလက်ကုပ်ပြီးကြောက်ပြီးမဲ့တော့အဲ့မှာရေဦးကျင်နာမှာကြာရနာနာပဋိစိတ်နေတဲ့မျက်စိမိတ်ပဋိစိတ်တဲ့ အမျိုးသမီးနာရောက်သူတို့ကဥပုသ္တထောင်လန်းကြီးလာတာပဲအတော်တဲ့ဒီဦးကြီးရေးရှိပါသလားတဲ့ကျမခင်မွန်းတဲ့ဒီတစ်ခွက်လောက်တိုက်ပြရသေးအဲ့ဒါမှဟိုကမျက်စိဖွင့်ရင်အော်ရှိတယ်ရှိတယ်အတော်ရေးကြီးကြီးအေးလေးကိုကုသိုလ်လိုချင်လို့ထက်တာတိုက်ပါကွယ်တိုက်ပါတိုက်ပါဒါနဲ့နတ်သမီးလေးကရေခပြီးဈာမင်းသွားတိုက်တော့ခွားကြီးကလှမ်းကြည့်လိုက်ပြန်ပြီးတော့ရေခွက်လာထားတော့ပြောလိုက်ဩဩနဖူးစာရွာလဲပေါ့ပြီတဲ့ကြီးရင်ချီငယ်ရင်မိပေါ့မှန်ရလား ဟာမိုနီတွေကြီးပါလားအပေါ်လည်းဟစ်ခေါ်ပြောရင်ပြောတယ်အောက်ကလည်းဟာမိုနီဟုတ်ပါပြီတပည့်မှန်ပါပြီဘယ်နဲ့ကြီးရင်ချီဆိုတော့ဖြူစရာတို့အသက်60ကျော်ပြီးအချီခါရအောင်တော့မှတင်တယ်ကြီးရင်မီးငယ်ရင်ချီအဲဒီလူတွေဗတ်သမီးအော်ခိုင်းတာအကုန်အော်မဲ့လူတွေနဲ့တူပါတယ်ဟာမိုနီတွေနော် ကြီးရင်မီးငရဲချီပေါ့ဟေးတဲ့ကိုယ်တဲ့အသက်ကြီးတဲ့ပုဂ္ဂိုလ်နဲ့တပူသာဆုံးတော့လည်းပဲအသက်ကြီးတော့လည်းတဏိတာတာပေါ့အေးကိုဆုံးမမဲ့လို့ဖြစ်တာပေါ့ကိုကလင်သားကိုယုတိသာပြုစုတော့လေကုသိုလ်ရတယ်မိန်းကလေးဈာယနာနာပြုစုတော့မာလိုက်အဲ့ဘုဒ္ဓလည်းမရပြန်သွားဟုတ်ပါဘုဒ္ဓထောင်လိုင်းရေးတရားလည်းမရပြန်သွားနတ်ပြည်ရောက်တော့မှဘန္တတုမမကြီးမှာမင်းကဥပုသ်ဆောင်တဲ့လူတိုင်းနတ်ပြည်ရောက်မယ်ထင်သလားတဲ့ ရေဦးစင်ကမိမကြီးတယောက်ပဲရောက်ပဲဟိုစီရဘောကအကောင်မတွေနဲ့ဟိုစီရဘောကအကောင်တွေကအကုန်လုံးငရေသွားမဲ့ဟာလေတို့ခုနှစ်ရပ်ကွက်ကလူတွေလည်းအဲ့ဒီတည်းမပါသေးတဲ့နော်အဲ့တော့ဥပုသ်ဆောင်တယ်ဆိုတာ၁ရှင်းပါးသီလဆောက်တည်ရမယ်၂တရားဓမ္မလာယူရမယ်၃တရားတော်ကိုအထောက်ရဟောဒီ၃ခုရှိမှတကယ်ဥပုသ်တဲ့အစ်စ်ရှင်းပါးသီလဆောက်တည်တဲ့တရားနာယူကတော့အသွင်အပြင်ဥပုသ်ပဲ တဏိရုပ်ပြဥပုပ်ပဲရှိသေးတယ်တို့မြန်မာပြည်မှာကြည့်လိုက်ဘုန်းကြီးသီလရှင်ဟာဘာသာရေးခေါင်းဆောင်မှန်ရလားအေးဘုန်းကြီးတွေအမျိုးသားတွေအတွက်သာသနာဝန်ကိုလာငတ်မယူရှိပွားမရှာအဝါမပြူပဲနဲ့ထိမ့်ပေးတယ်ဒီလားရှင်တွေကအမျိုးသမီးတွေကိုစားလာကမယူရှိပွားမရှာအဝါမပြူပဲနဲ့ထိမ့်ပေးတာ ဟုတ်မလားအေးလောကဝန်တန်းတွေကခုနကပြည်သူရဲ့လောက်ကင်ရသည်များအခွန်တော်ကောက်ပြီးအချိုးကျခွဲဝေစားကြလာကလည်းရှိတယ် promotion လည်းရှိတယ်ပင်ရှင်လည်းရှိတယ်တို့ဘုန်းကြီးဒီလားရှင်လာကရှိလား promotion ဘုန်းကြီးတို့ရထားတာဘွယ်လေး ဘွဲအစုပ်ကလေး14နှစ်ရှိပြီခုထိ promotion မတက်နောက်လည်းဘယ်တော့မှတက်မှာမဟုတ်ပါဘူးဟုတ်လားကွန်ပျူတာတွေ email တွေပိတ်ပိတ်ထားတာဟုတ်ကိုက်တော့ပြီအဲ့ဒါပဲပြိဿရေအဲ့တော့တို့ဘုန်းကြီးတင်လာခြင်းတွေဟာဘာသာရေးခေါင်းဆောင်အဲ့တော့ဒီဝတ်စားရှင်ရမှုနေရာမှာဟုတ်လားယဟန်သမဏေကိုယ်ဥစဉ်အလုံးဟာသံဃာအဲ့ဒီသံဃာတို့ရဲ့အောက်ပါဝတ်ထားတာဘဏ္ဍထလည်းပြော ဟမ်မြို့သမီးတွေသင်္ကန်းမဟုတ်ကောင်းလို့မပြောနိုင်တာခွန့်လွတ်တယ်ရှိတယ်ဘုရားဘာသာမြို့သားမှရင်ကိုရင်တော့မဟုတ်ခိုက်ကြလားဟမ် ကိုဝတ်တဲ့သင်္ကန်းဘယ်နှထရှင်မှမသိတော့သင်္ကန်းကိုအဝါနဲ့ထိုးပြီးပြန်ခဲ့ကြတာတတိဓမ္မမောကိုဆောင်တာသိခါဘုဘဏ္ဍကုကိုဝတ်တာဘဏ္ဍကုဘဏ္ဍပင်ကကြတော့မှကိုရင်အသေးဆုံးကလေးကိုခေါ်ပြီးတော့ကိုရင်ပြသမ်းပါလို့ပြောတာအဲ့ဒီမှာကိုရင်ကပြလိုက်တယ်ခုနှစ်ထသိမိုင်ဘဏ္ဍထလေအေးရှိကခုနှစ်ထပရိဒါအထထဖုံးပြီးတော့မှဧကတိဟိုဘတိပဲဖုံးရင်ကိုထကြည့်နော် သံဃာတော်တွေဟာဒုပရိသယဉ်ကျေးမှုကောင်းဆောင်တွေဘလောက်ထိလုံလုံခြုံခြုံဝတ်ရတာဟောသင်္ကန်းယူလာတာကြည်လက်ဖြားခြေဖြားလေးသာပေါ်တယ်ကန္တိရရှင်တော့သူတို့သွားပြခိုင်းဟောဟလားသူတို့အပေါ်ပိုင်းကတွင်းကအဲထွေးကအင်ကြီးပြင်မကအင်ကြီးလက်ရှိသူတို့မှအင်ကြီးလက်တို့ဖြူကြိုက်ကြီးကိုယုံပုံမှန်လေးတက်ရှိတယ်။ဘာဒီအကြီးကလေးတွေတွေ့ထားတာများလက်ဖင်းအင်မတန်မဟုတ်လား။ ယနေ့တို့ဗုဒ္ဓဘာသာမျိုးသမီးလောကကြည့်လိုက်တာအေးအောက်ပိုင်းကလည်းရှေ့ကလည်းတလွာနဲ့နောက်ကလည်းတလွာနဲ့ရှေ့ကလည်းပြည့်နောက်ကလည်းကွဲတကူလုံးဘာမှရကြမရှိတော့ဘူးဒီနေ့နေရာတော့ဘုံဘောင်ဖွင့်လို့လေးများကြည့်တဲ့နေရာကြည့်တာကိုလေးများကြည့်တဲ့နေရာကြည့်တာအဲ့ဒါပဲကြည့်ထားအောင်အပေါ်ပိုင်းကဆိုတော့ဘာမှလက်လက်ကလေးတွေဝတ်ထားတာ အေးကင်းလေးတွေခြိုက်ထားတာသိမများဘူးချက်ရအောင်ဘုန်းကြီးများဆုံးကရင်တော့မျက်စိမိတ်ကခါမဲ့ဘုံပေါ့အနန္တလူရှင်တော် ကပ္ပိယမရှိရင်တော်သေးတယ်လူရှင်တော်ကပ္ပိယရှိရင်လက်ပရိလွန်သွားရင်ွယ်တောင်းမယူသိရင်ဆိုင်လွန်အားကြီးနေပြီပြိတ္တရဲ့အဲ့ဒါလေးတွေပြန်ပညာရင်းရင်းကလေးပြောရင်ဘုန်းကြီးနဲ့ဒီနာရှင်ဘာသာကြီးကောင်းတယ်သူတို့ရဲ့ဝတ်စားနေထိုင်မှုကိုကြည့်ပါ ဘယ်တော့လုံလုံချုံချုံအထက်ထရရဘုံလွန်ကာဝယ်ရတယ်မှန်ရလားဘုန်းကြီးတို့ဩစတြေးလျကပြန်လာတော့စင်ကာပူမှာဒေးများချင်းရတယ်ဗမာပြည်ကအဆူကျော်ဆိုလားအချောက်ကျော်ဆိုလားအပြုတ်ကျော်ဆိုလားပေါင်းမီလေးဝတ်ထားတာဟောဒီပေါင်လည်းပဲရှိတယ်နှခမ်းမနာကပြတ်ဘုန်းကြီးတို့ကရွှေဘုသာဒေါသဟာဒီကောင်မလေးဘယ်ချုံညာလေးကထွက်လာဟုတ်လေဘောင်းမီးကပြတ်နေလို့ရှားကြိုက်လွတ်တယ်ထင်တာပေါ့ ဘင်းမြမောတက်တော်မမင်းကြီးမရှိရရောက်နေအဲ့တော့နောက်ကနေပြီးရှင်မလည်းဘုရားဘုရားလို့ရှိကိုမကောက်လိုက်ပါနဲ့ဘုရားဘုရားလည်းရှိကိုမကောက်လိုက်ပါနဲ့နောက်ကဘယ်ဟာတလည်းရတယ်ကဲတိတ်လွန်လွန်အကြည့်နေရပြီဟုတ်လားမိဘမောင်ဖွားနဲ့သားသမီးတုံးမောင်မောင်နဲ့နှမနှမနဲ့မောင်တို့ကြည့်ရှုလို့မသက်တော်တဲ့ဟာမျိုးတွေဖြစ်ကုန်ပြီကြံ့ကြံ့ပါမှပြောဦးမေဒိဋ္ဌတကုမှာ အဲ့ဒါရုပ်ရှင်မင်းသမီးတယောက်ကမွေးနေ့သွန်လာကြွေးတာဗရာစီယာမပါဘူးလေရဘယာဖြစ်မဲ့နေ့သူဇာတာလူတာဘာပါလဲဩ ထိတို့လူတွေဖြစ်ကုန်ကြပြီဗျာ။ဘုန်းကြီးတို့အမေရိကန်အင်္ဂလန်ဂျပန်ကနေဒါယူရီးယားမလေးရှားစင်ကာပူဩစတြေးလျရှင်းနိုင်ငံရောက်ခဲ့အင်္ဂလိပ်စာမတတ်ဘူးအင်္ဂလိပ်စာတတ်တဲ့လူကလည်းဘုန်းကြီးတို့တရားမနာပါဘူးမြန်မာပြည်ကရောက်နေတဲ့မြန်မာတွေသားလေဘာသာရေးရည်ကြီးမှုနဲ့လူမျိုးရေးရည်ကြီးမှုတွေမပြည့်စုံအောင်ဘုန်းကြီးတို့တရားဟောရတာအဲ overstay ဆိုပြီးတော့တို့ကလာကြတယ်နိုင်ငံညာပုံစံပေါ့ ဒါဘုန်းကြီးတို့ပြောရတယ်နင်တို့မြန်မာဘုန်းကြီးတွေလာတဲ့ကအဲ့လိုမလုပ်မြန်မာဝတ်စားဝတ်ကအိမ်သားတဲ့လဲလဲပြီးတော့လူတရားလူကကြရာယူတာပြီးတော့အိမ်သားတွေကနင်တို့မှနင်တို့တုံးလုံးချွတ်သွားသွားအဲ့ဒီအဖြစ်ဖြစ်ပုံပြီနိုင်ငံခြားအမှုအကျင့်တွေကောင်းတာတော့အတုမယူဘဲနဲ့မကောင်းတာတွေအတုရင်တော့ကြာတော့မြန်မာဆိုတာကဘာမှပျောက်သွားလိမ့်မယ်ဗျာသဘောပေါက်ပလားသို့ကာပွဲရှုမြင်အလားပြင်းတရား နာရှင်ထိမ့်မာဤမြင့်မြတ်နေရာမနေပါအဲနောက်ဆုံးတော့တုတ်ကလေးတော့ဝင်သွားပြီဒီတခွန်းပဲမှန်တယ်ပတ်လည်နဲ့ဟွာတော့တဲတော့လွတ်သွားပြီပေါ့အဲအဲ့ဒါတရားနာတော့ထိမ့်မာ ဘာမလို့ဆိုတရားနာတော့ကတော့နမူနာပေါ့ဥပုသ်ဆောင်တော့တလလေးဖြည်းဖြည်းချင်းထိတ်တာအဲ့ဒါမာနကိုပဲတတ်တာပဲမြင်သောနေရာမြတ်သောနေရာနေမာနဖြစ်တယ်မာနဆိုတာကောင်းကျိုးမပေးဘူးမာနဆိုတာအေးတို့ဖွားဘက်တော်မောင်ဆန်းဆိုတာကြားဘူးလားအေးဘယ်အလောင်းတော်နဲ့တစ်စက္ကန့်နဲ့သူဖွားလိုက်အနောမှာတောင်းကမ်းရအောင်သူပို့ခဲ့ဘုရားလောင်းတော်ဟာဤငါ့ရဲ့မမျောတာ၅ပါး ခမဲတော်နဲ့ဆွေတော်ရှိလောင်းထံသွားပို့ဤငါအသက်ရှင်နေတယ်လို့သိသူတို့ဖြေသာသေးတယ်မင်းနောက်မှလာသင်္ကန်းကိုဒါနဲ့မောင်းဆန်းပြန်သွားရောပေါ့နောက်ဘုရားကလောင်းတော်ကဒဂရစီရဲ့6နှစ်ကျစ်9နှစ်မြောက်ဘုရားဖြစ်ပြာတော်လောက်ွယ်နေမှာရှင်သာရိပုတ္တရာရှင်မောဂလန်တို့ကရောက်လာအဲ့တော့ဝဲရနေရယူထားလိုက်နောက်ကြတော့မှမြင်းမြင်းကျဲမောင်စာသင်္ကန်းဝတ်ပြန်လာပြန်လာတော့နေပါဦး ဒိဋ္ဌတမွေးတော့ကတာရိပုတ်မောက်ကလာတော့မရှိသေးပါပုတ်ချမြစ်ပေါက်ဘယ်ကရောက်လာတာငါဖွာပဲတော့လာမယ်ဆိုတာသင်းတော့မသိအောင်ငါကဝဲတဏီယရာတဏီယခြံထားသင့်တယ်ဆိုပြီးဖွာပဲတော့ဆိုတဲ့ဘဝတကွက်ကလေးကိုကြည့်ပြီးတော့မာနဖြစ်နေလိုက်တာရှင်သာရိပုတ္တရာရှင်မောက္ကလန်တို့ကဒီရာဓုနေရာရဖို့တသေးချင်းနဲ့ကဘာတသိမ့်ပါရမီဖြည့်တာ ပြောကြလားအဲ့ဒါမောင်ဆန်းကထက်မတွေ့ဘူးဘဝတကွက်ကလေးငါဖွားပတ်တော်ဆိုပြီးတော့လုပ်တာအေးအဲ့ဒါသတိထားဒီခေတ်လေပါရမီမလိုဘူးပါရမီမလိုဘူးနဲ့လုပ်နေကြတာဒီသတိထားနော်ကဲနောက်တစ်ခုဗုဒ္ဓဂေါရမပေါ်လည်းမကျေနပ်ဘူးတိဋ္ဌထာကဖရာလေးဖြစ်သွားမှအောက်ရှင်လွတ်သွားမောင်ဆန်းလုံးနဲ့တစ်ချိန်နဲ့မွေးပြီးအနောမတောင်ကန်းကိုမောင်ဆန်းပို့ရသေးပြန်လွတ်လို့ငါခုလာမယ်ဆိုတာသူသိတယ် ဝဟတနိယယာတနိယခြံထားတဲ့နဲ့အခုတော့သိဒ္ဓထာကဂေါရမဘုရားလေးဖြစ်မှာအောက်ရှင်လွတ်သွားပြီဆိုပြီးဘုရားပေါ်လည်းမကျေနပ်ဘူးဖွာဘတ်တော်ဆိုတဲ့တကွက်ကလေးကြည့်အဲဒါကြောင့်ဗျိုင်းနဲ့မွေးလာတဲ့ဘုရားသက်80ပြည့်လို့ပြိဋိဘန်သံသွားတယ်သာနာရပါတရားမှမရခဲ့ဘူးနောက်ကြတော့မှရှင်အနန္ဒကငိုကြီးချက်မှနဲ့မာချလို့ရှင်အနန္ဒတရားပြမှသာနဲ့သူရသွားပါတယ်အဲဒါကြောင့် လောကီအကျိုးရောလောကုတ္တရာအကျိုးရောအဲ့ဒီတန်ဖိုးတွေဖြည့်ဆည်းဆုံးရှုံးစေတတ်တဲ့မမနာတရားမဖြစ်အောင်ဟောဒီဥစ္စာတယနာဘာတယနာမြင့်မြတ်သောနေရာနေရင်းကရှောင်ကျင်ရတယ်ဆိုတာကို နားလည်ပါ ဂိုက်အချင်းချုပ်ပေါ်သောဤသို့အပြင်မေတ္တာပါဝင်သည်ရှိပါသီလကိုမြတ်စွာဘုရားဤသီလပါရမီတော်အငါတော်တို့ဤသီလသိက္ခာကိုသို့သောအပြင်၎င်းဒုတိယအကျိန်အကျိန်ရှိစုဗုဒ္ဓ ကုသိုလ်ကိုဘုံပြုသောအဖြစ်၎င်းအာယုခြင်းသောသာပိပါဤရှင်မယာအပမဒေနအမ္ပါဒေထတရားဟောဗလားပြိဿတရား 9နာရီ15မိနစ်ကပလင်တက်တာ9နာရီထိုးမှ9မိနစ်လိုတော့တယ်အဲ့ဒါတရားမဟုတ်သေးဘူးလားဖရာကြီးဩဃာတကရောကျူရှင်နာတရားကရဏဂုံရှင်နာတရားသီလရှင်နာတရားဘယ်နှပုတ်ပြီးသွားပြီသုံးပုတ်ပြီးသွားပြီဘုန်းကြီးတို့ကြောက်ကခွဲထားတယ်ဆိုတာကြားဘူးလားကြားပါဘူးအေးလွန်ခဲ့သော9လပိုင်းကလက်ရှိကြောက်ကနှလုံးလုံးဝလုံးမလုံးတော့ အဲ့ဒါကြောင့်ကြောက်ကတလုံးအသစ်ကိုမြည်ထံကခွဲပြီးတော့ရှေ့ကထည့်ထားရကြောက်ကရှေ့ရနောက်ကအဲ့ဒီဟာငကူကတော့ဘက်ထရီအားကုန်တယ်လို့သုံးချမရတော့သူ့ကိုထုတ်ချင်းလည်းမရှိပါဘူးဒီတိုင်းတာအသစ်ထက်ပြီးတော့မှသူတို့ join နေတူပါရဲ့အဲ့ဒါခွဲတော့ကသိန်းပေါင်း600ကျော်ပုံပါတယ်တဏှတစ်ချိန်တဏှတစ်ချိန်အဲ့ဒီခွဲတဲ့ယူရီးယားနိုင်ငံဘန်ကောက်မြို့ပရမနိုင်ဆိုတဲ့ဈေးကိုသွားသွားပြရတာတဏှတစ်ချိန်နောက်ထပ်တဏှတစ်ချိန်၅ချိန်ရှိပါတယ် တစ်ချိန်တစ်ချိန်လဲဈေးက10သိန်းဈေးဘိုးက15သိန်းပေါင်သိန်းအစိတ်ကုန်ပါတယ်အဲ့ဒီကြောက်ကဟာဘာကြောင့်ဖြစ်တာလဲရှေးလေးတောက်လို့လည်းမဟုတ်ဘူးကွန်းစားလို့လည်းမဟုတ်ဘူးရှီးကြိုကြောင့်လည်းမဟုတ်ဘူးတဲ့အထိုင်ကြာလို့ဖြစ်တာဘာဖြစ်လို့ဖြစ်တာထိုင်ကြာလို့ပါဂိုင်တာပြင်ကျင်းတာမလားကျင်းပါဗျာဟုတ်ရလားဟုတ်ပါဗျာမူလို့မိမူသာဝရလည်းပါအောင်မနော် တော့ခဏပြုလုပ်ကြတဲ့အဖွဲ့အသင်းကုသိုလ်တွေအများကြီးပဲဘုန်းကြီးကရှေ့ပြေးပြောခဲ့ပြီအခုလေးညတာကာလတရားပွဲကျင်းပမှာမို့ straight ကိုတရားချောင်းတာပြင်မဲ့တရားချောင်းပဲဂျာချောင်းအလူပေါ့ဘာအလူအေးချောင်းအလူအဲ့ဒီချောင်းအလူကိုလူရဲ့ဘုန်းကြီးတို့ကုသိုလ်10မျိုးပေါ့ ကုသိုလ်ဘာနှမျိုးအေးဆယ်မျိုးဗျာတိတအုံနံပတိဟန္တိတာတောဝလမိကနိသတရိတပိမဂတိသတိတိရိသပိယုတ်တိယောဓာတောဝါတတဘောဂောရောသင်္ဇာတောပတိအညတိဒုက္ခထင်္ဆလိနထင်္ဆဇာယိတုဇဝိပတိတုံ ဝိဟာရဒါနသံဃတအခံဗုဒ္ဓိနာဝဏိတံဒါသမယိပဏိတောဘောသောသမတအထမတ္တနော ဝိဟာရိကာရိရမေဝါတယေတပဟုစုတေဒေသအနိစ္စပါနိစ္စဝဋ္ဌတိနာတနာနိစ္စတရိယာကုစုဘုဒ္ဓေတုဝိပဒနိနစေတသာတေတသဓမ္မံဒေသင်တိတပဒုက္ခပနုဒနံယံသောဓမ္မံဣတိညာယပရိနိဗ္ဗာတိအနာသော ကျောင်းစာဥဤတွင်ဤကတတိုင်းသာသည်စာဥနဲ့ပတ်သက်၍ဘုရားကကျောင်းအနုမောဒနာတရားဒါပဲဝိသခာကျောင်းတော်ကလည်းအနာရိကျောင်းတော်ကလည်းရာဇိကာယုံကျောင်းအေးအမလတိကာယုံကျောင်းကျောင်းတော်ရေချက်ချတိုင်းရေချက်ချတိုင်းဘုရားကျောင်းတရားဟောတယ်ဘာတရားဟောတော့အေးကျောင်းတရားဆိုတာအမောကနဲ့ပြည့်စုံမယ်ဆိုရင်ဘုန်းကြီးတို့ပြိဿအေးမျိုးစုံကိုကာကွယ်လို့အပူကိုလူရရောက် အပူမျိုးစုံကိုကာကွယ်လို့အေးကိုလူရရောက်တယ်။သက်ချင်စသည်တွေကိုကာကွယ်လို့ချမ်းသာကိုလူရရောက်တယ်။အေးမွေကင်းသားစသည်အန္တရာယ်ကာကွယ်လို့ဘေးမဲ့အလူကိုလူရရောက်တယ်။ရှင်သေးတိကြတို့ရဲ့အန္တရာယ်ကာကွယ်လို့အသက်ကိုလူရရောက်တယ်။ဘယ်နှမျိုး။ဟုတ်ပြီ။မိမိဆောက်တဲ့ကြောင်းမွန်မှာအလားယဟန်ရှင်လူယောဂီသူတော်ပြုတို့သမထတရားအားထုတ်လို့ဇံရသွားရင်ဇံအလူတော်ကြီးယူယူလူရရောက်တယ်။ဝိပဿ သနာအားထုတ်လို့ဝိပဿနာဉာဏ်ရသွားရင်ဝိပဿနာဉာဏ်အရှင်းရှင်းနေလူရရောက်တယ်။အေးအဲ့ဒီကနေသင်အားထုတ်လို့မဲ့လေးပါးရသွားရင်မဲ့ညာအလူတော်လူရရောက်တယ်။ဖိုလ်လေးပါးရသွားရင်ဖိုလ်ညာအလူတော်ကြီးလူရရောက်တယ်။အဲ့ဒီမဲ့ဖို့အခိုက်တင်နိဗ္ဗာန်ကိုအာယုံပြုသောကြောင့်နိဗ္ဗာန်ကိုလည်းလူရရောက်တယ်။ဘာနှမျိုးယခုနေရာ၅မျိုးနဲ့ပေါ့အဲ့ဒါကြောင့်လူ၁၀မျိုးပဲ။ ကြောက်လူဘယ်နှမျိုးလဲအေးအဲ့ဒါဒုဒကာရမတွေနောက်စခန်းသိအောင်ဝဲမတာမိမိတို့ကုသိုလ်ဖန်သွင်းရမယ်ဟာမရလားအေးခုနကပြောခဲ့ပြီကြောင်းလူတဲ့ပုဂ္ဂိုလ်ဟာအေးပရိသတ်နေဘဝမဆုံးနေရအောင်မယ်ဆိုရင်ချင်းမြောင်မဲမိုက်တာတဲ့ဆန်းနဲ့တောင်တိုက်ခန်းခဲ့သို့လွတ်လပ်ချမ်းသာစွာနေရခြင်းအကျိုးရှိတယ်မရလားအေးနောက်ဟို ဘေကုဏီမဒေဒီတွေပြောတဲ့စကားအရာဆိုရင်သာသနာတော်နဲ့တွေ့ရခြင်း။ဟောအဲ့ဒါကြောင်းဆောင်တဲ့လူတွေမှသာသနာတော်နဲ့တွေ့ရတယ်။အဲ့လိုကြောင်းဆောင်တဲ့ပုဂ္ဂိုလ်တွေကသာသနာတော်နဲ့တွေ့ရခြင်း။နောက်ဆုံးတစ္ဆာလေးပါးကိုပိုင်းခြားသိမြင်ဘဝကုန်ခန်းတဲ့ယဟန္တာအဖြစ်ကိုရောက်ရခြင်းဟာသူတို့ကြောင်းလို့ပဲတဲ့ကောင်းမှုကြောင့်တဲ့။သူမေရာထေရီနဲ့တကွာ၄ဦးသောပုဂ္ဂိုလ် အေးအဲ့ဒါချိန်ကကြောင်းထောက်ခဲ့တဲ့အာကိုနောက်မှဗုဒ္ဓဘောရမလက်ထက်ကျွတ်တန်းဝင်တော့ဥထမ်းကျူခဲ့ပါသည်ဒါကြောင့်အဲ့ဒါဆိုကြောင်းကိုလူရလုံးစုံပဒါနာမြောက်တော့သည်ဆိုကြည့် ဖြားဖြတ်ဖြတ်မပြောနဲ့ကြောင်းလူရင်ဌာနမြောက်တယ်ဆိုတော့မနှက်ပင်အားစားဘုန်းကြီးတွေဆုံးငါကုန်ပြီဆုံးမလူတော့ဘူးပေါ့ဆုံးအောင်သင်တွေပြောပြတယ်တပတ်တပတ်ဘယ်လောက်နှောင်းလဲအိုးဝါဝင်စားကတော့တပတ်တပတ်1200ကျော်လောက်လောက်ရတယ်တဲ့ဝါကျိုးခါတီးကြတော့400လောက်ပဲရှိတော့တယ်ဟိုအောင်မိနဲ့ဗာမြန်ဖြစ်လို့ပါလေသိကျင်ရင်လည်းသက်ဆိုင်ရာသွားမိရပေါ့ဘုန်းကြီးတို့တော့မသိဘူး ဟုတ်ပလားလောင်းတဲ့လူရှိပြီမလို့တူဖို့ရကမခဲရင်ဘူးလားအေးအဲ့ဒါကတော့သာသနာတွင်အလုဘာအလုဘုရားခဏဝါမြတ်ယောတိကလဒါဝရိနတ်နတ်ကြွမေတော်မိနတ်သာအနှုတ်ချွေကျေးဇူးဆက်တယ်ဆိုတာကြားဘူးလားလက်ရကအိန္ဒကနတ်သာလဝဲဒုနာကအင်္ဂုရနတ်သာနေရာယူထားကြတယ် ဒီတကူကြီးမတဲ့နတ်တွေလာတော့တကူသိသိမိမ့်မိမ့်နဲ့နတ်ကနေရာရွှေ့ရွှေ့ပေးလိုက်အင်္ဂုရနာအိန္ဒကနာသာတလည်းမမှမရွှေ့ရအင်္ဂုရနာသာကဘုရားနဲ့66မိုင်ဝေးသွားပြီအဲ့တော့ဘုရားကဟောလဲစပြီးဓမ္မတရားရနာ၍အင်္ဂုရနာသာလာခဲ့လို့ငါပြောရင်ငါသဘောဖြစ်မယ်ဒါကြောင့်လေမင်းကကာယကံရှင်ဖြစ်လို့ဘာကြောင့်နေရာကရွှေ့ရတဲ့အကြောင်းပြောပြပါဟောဒီနတ်ပရိသတ် မှန်လားပါဗျာအိန္ဒကနာသတိသာသနာတွင်ကိလေသာကင်းတဲ့ရှင်အနုရုဒ္ဓယဟန္တာအဆွမ်းတစွန်းလူလာရတဲ့ကုသိုလ်ကြောင့်သာသနာတွင်ကုသိုလ်ဖြစ်ဖို့နေရာမရှိရပါဗျာကျွန်တော်ဒီသာသနာဘဘုရားမပွက်တဲ့ခေအခါလူရလို့တကိုးကြီးတဲ့နတ်တွေလာတော့ရွှေ့ရွှေ့ပေးရတာဘုရားနဲ့66မိုင်ဝေးရပါသည်ဗျာ ဟုတ်ပလားပြိဿဒါကြောင့်နဲ့ဘုန်းကြီးတို့ရက်ွက်ခွန်နှစ်ကသုံးမမဟုတ်ရက်ွက်အသီးအသီးကဆိုပြီးတော့ဟုတ်လားအဲတန်ငါတူဖို့တန်ငါဒါနအင်္ဂါလူငယ်တနင်္ဂနွေဝါတွင်တောက်ပြဝါတွင်အလူရှင်တွေမှာသာသနာတွင်ဒါနလူနေရတယ်ဘာအလူတော့အေးဒါကြောင့်ဆိုသာသနာတွင်မှာသာသနာ မြဲတမ်းဝမ်းမြောက်အဲတော့တနေ့တနေ့ဒါအသင်းကောင်းဆောင်အသင်းဖွဲ့ဝင်လူများကတနေ့လောင်းလိုက်တာသံဃာအရေးအတွက်ဘလောက်လောင်းနေဘလောက်အဲ့ဒါလေးဘောတဲ့ရည်ရည်ပြီးထားဒါမှမြင်တဲ့လူကဟာတို့ကုသိုလ်ပြုတာသံဃာပန်းဤအတွက်ဘလောက်ရှိသွားပြီလို့ပို့ပြီးတော့ဝမ်းသာအတ္တရမှာပေါ့မှန်ရလားအဲ့တော့တို့အခု ဆွမ်းလောင်းတယ်ဆိုတာဘယ်သူကိုလောင်းတာလဲသာငါဆိုယဟန်သာမဏေကိုရင်ဥစဉ်အားလုံးပါတယ်လို့သိမှာအချို့ကသံဃာတွေရဲ့သင်္ကန်းကြီးကိုယဟန်လောက်ပဲထင်းနေကြတာကိုရင်ရှင်သာမဏေမပါဘူးမထင်နဲ့သံဃာလို့ပြောလိုက်ရင်ဘာတွေပါလဲကိုရင်ဥစဉ်ယဟန်သာမဏေအားလုံးပါတယ်ပြိဿ ဟုတ်ပလားအေးအဲ့ဒီမှာလူပြည်ကိုရှာကြည့်လိုက်အဲ့ဒီတန်ခါလောက်သီလများတာဟာတန်ခါပဲရှိတန်ခါမဟုတ်ဖဲတန်ခါလောက်များတဲ့သီလဘသူမှစောင့်ထိန်နိုင်ခွင့်မရှိဘူးကိုရင်ဆိုရင်139ပါးယဟန်ဆိုရင်229ပါးနတ်ပြည်6တက်တက်ရှာတပါးမှမရှိဘူးလေဗျမ20တက်ကြီးတန်ခါလုံးဝမရှိဘူးကိုင်းကြည့်သား လူပြည်နတ်ပြည်ပြမပြည်မှာဘယ်မှာသံဃာရှိလူပြည်မှာတောင်တောင်ကျွန်းမှာပဲရှိတယ်အရှိကျွန်းရှာမြောက်ကျွန်းရှာနောက်ကျွန်းရှာလုံးဝမရှိဘူးဘယ်တော့ရှာပါတယ်ရှားပါသောပစ္စည်းကို ရှေးဟောင်းပစ္စည်းဆိုပြီးတော့ပြတိုက်ထဲမထားဘူးလားဟမ်ရှားပါတဲ့ပစ္စည်းကိုရှေးဟောင်းဆိုပြီးပြတိုက်ထဲမထားဘူးလားအခုလည်းတန်ဃာတော်တွေပြတိုက်ထဲကိုထားဖို့ကောင်းတာ ကိုတော့ဘယ်တိုက်ထဲပို့တယ်တော့မသိဘူးတော်သေးရမှန်ကောင်းတဲ့မြန်မပေါ့ရင်ပေါ့လေအနောက်မွေလေးလုံပြီးတော့မလွယ်တော့ဘူးအေးအဲ့ဒါပဲဒါကြောင့်မြမပြည်20တန်ခါရှိသလားဘာကြောင့်လဲဘုရားကမြမနတ်တို့သည်တန်ခါနဲ့ပတ်သက်လာရင်တိရစ္ဆာန်ရှင်လောက်ပဲရှိနာဘေကဝေတိရစ္ဆာနကထောပပဇိတဘောယောပပဇိယအပတိဒုက္ကတသာစေတာတို့မြမလူနာ အဲ့ဒီပုဂ္ဂိုလ်တွေဟာယဟန်ခမဘေးရဘူးတရိษံတို့ယဟန်ခံဘေးဝင်မရှိသလိုမြမလူနတ်တရားလုံးဝယဟန်နဲ့မထိုက်တာမူတဲ့ကိုင်းချိန်စမ်းမိတာ မမြင့်မြတ်ဘူးလားဒါကြောင့်မြမပြေရှာသံဃာတွေ့မလားနတ်ပြည်၆ထရှာသံဃာတွေ့မလားအရှိကျွမြောက်ကျွအနောက်ကျွရှာသံဃာတွေ့မလားဘယ်မှာမရှိဟောဇဗုရိပလက်ရတောင်ကျွမှာမရှိတယ်ဧတိလအပြင်လူထက်မြတ်နတ်တက်တာမြမတက်တာဘယ်သူလဲသံဃာကိုရင်ဆိုရင် တရား39ပါးယဟန်ဆိုရင်တရား29ပါးအဲ့တော့တဲ့ဆိုကြပါတော့ယဟန်တစ်ပါးရဲ့စွိုင်းအေးမြတ်စွာဘုရားကိုရောမြတ်ကြီးရှင်သာရိပုတ္တရာရှင်မောဂလန်တို့နဲ့အတူဒီပေါ်မှာဒုပိဋကဆုံးကတ်တယ်ဆိုအခုကမြတ်မောင်သမုဒိသံဃာတပါးပါကအဲ့ဒီဆုံးဝိုင်းမှာဆုံးဝင်စားလို့ရတယ်ဗျာ မြတ်စွာဘုရားနဲ့ရှင်သာရိပုတ္တရာကြီးတို့သိမ့်တယ်မှာကံပြုနေတဲ့တွင်ရဲ့ပုထုရှင်ဆိုတဲ့သမုဒိသံဃာကအဲ့ဒီဘုရားနဲ့ရှင်သာရိပုတ္တရာတို့နဲ့အတူတိမ်ထဲမှာဝင်ပြီးတော့ကံပြုလို့ရသဗျာ။ကဲအစ်စ်မမြင်ဘူးလား။အေးအစ်စ်မြင်တယ်။ပြီးတော့ရှင်သာရိပုတ္တရာရှင်မောဂလန်တို့နဲ့အခုခေတ်ပုထုရှင်သံဃာတွေကြံတပြေးတဲ့အိတ်လို့ရတယ်ဗေဒါ။ လူဟောကြောင့်အနာဂံဖြစ်ပေမဲ့လို့အဲ့ဒီလိုဆုံးဝိုင်းဝင်စားလို့ရမလားမရပါဘူးတိမ်နဲ့ကန်ဆောင်လို့မရပါဘူးကျန်တပြေတဲ့အဲ့လိုဝေလာဝေသေးတယ်အဲ့ဒီလိုထူးမြတ်တဲ့ဂုံကြီးကို ကြည့်ပြီးတော့ကြည်ညိုရတယ်အဲ့တော့ရှင်သာရိပုတ္တရာလည်း129ပါးကနေ့ပုရုဇေယဟန်လည်းပဲ129ပါးသိက္ခာပုဒ်အတိုင်းတာဂိမ္ပမာဏအတူတူပဲ နောက်ရှင်သာရိပုတ္တရာကြီးတို့ကအခုမျက်မှောက်သံဃာလူဆံမုတ်စိတ်ပဲတယောက်နဲ့ဝတ်ကိုဝတ်တယ်ရှင်သာရိပုတ္တရာလည်းဒီတိုင်းပဲဟောအသွင်လည်းတူတယ်နောက်တစ်ခုရှင်သာရိပုတ္တရာနဲ့၅ပါးကယဟန်ခံပေးရတယ်လို့ယနေ့ခေတ်ပုရုဇဉ်ယဟန်၅ပါးကယဟန်ခံပေးလို့ရသည်ရှင်သာရိပုတ္တရာနဲ့၄ပါးတို့ကသိမ့်သမုတ်ပေးလို့ရတယ်လို့ကနေ့ခေတ်ပုရုဇဉ်သမုဒိတန်ဃာ၄ပါးကလည်းသိမ့်သမုတ်ပေးလို့ရသည်တရားကမကန့်တော့ဘူး တရားဉာဏ်တော်ကြီးအတ္တမြူနာညာနည်းနည်းတော့တော့မဟုတ်ဘူးတိတရားရှိတယ်များအကုန်လုံးသိသာသနာ9000အတွင်းအာနုအရိယသံဃာတည်းကြီးဆောင်ရွက်မယ်လို့ဘုရားလက်မခံပုရုဇဉ်အဆက်ဆက်ဆောင်ရွက်ကြမယ်ဆိုပြီးပုရုဇဉ်ကိုလည်းပဲအသွင်တူတယ်အရေးအတွက်တူတယ်ခေါင်းကညာခံပေးနိုင်ရဲ့သိမ့်တမှုပေးနိုင်ရဲ့အရေးအချင်းတူတယ်ပြိတ္တာမတူတာကယဟန္တာကိလေသာကိနဲ့ပုရုဇဉ်ကကိလေသာမကင်ဘူးဒါပဲ ဒါပေမဲ့လို့မင်းတို့ယဟန္တာကြ၄ပါးမင်းတို့ကြ၅ပါးမဟုတ်ဘူးဒေသမောယမှာ၄ပါးချင်းအတူတူပဲယဟန်ကံပိယမှာ၅ပါးချင်းအတူတူပါပဲမှန်ရလားအေးအဲ့ဒါလို့တန်ခဂုံကိုဘုန်းကြီးတို့ပြိဿကြီးညိုထအောင်ကြီးညိုဗျာအဲ့တော့အဝုကုလသေတန်ခါကြီးကဘာပဲညာပဲလို့ပြောလိုက်မယ်စက်ယုံမှာကြည်ထားကုံချမ်းမရှိပဲကုံကျော်ထုတ်လို့မရဘူး ရလားအဲ့တော့သောတာပတ္တရာအနာဂယဟနာဆိုတာအရိယာကုံကျော်အဲ့ဒီကုံကျော်ဆိုတဲ့အရိယာပုထုဇဉ်ဆိုတဲ့ကုံချမ်းကလာကုံချမ်းမရှိဘယ်တော့မှကုံကျော်ထုတ်လို့မရဘူးမှန်ရလားအေးအဲ့ဒါတွေကိုလည်းဘုန်းကြီးတို့ပြိဿသတိထားနောက်ဆုံးတစ်ခုပြောလိုတာကကိုယ်ရဟာတန်ခါတဲ့ပါတယ်လို့ပြောပြီးသားအဲ့ဒီကိုရင်တပိုင်းရဲ့စွမ်းအားတတ္တိရှိပုံလေးကိုအနည်းငယ်မြတ်ဘုန်းကြီးတို့ပြောပြခြင်းပါတယ်။ မနာကြဘူးတဲ့လူတွေပေါ့နာဘူးတဲ့လူတွေတော့သိပြီးသားနှခါနာရတယ်လို့အောက်မေ့ပေါ့နော်အေးအဲ့ဒါဟာပြည်မြို့ရံပေါင်းမင်းကြီးတို့နဲ့ခစ်ပြိုင်နန်းတက်ခဲ့တဲ့တချိန်ကအိန္ဒိယပါတလိပုတ်ပြည်မြို့မှာနန်းတက်ခဲ့တဲ့အတောကဘယ်လိုလဲလဲသူတို့ကမင်းသားပေါင်းကြီးကိုတရားတစ်ပါးရှိ69ပါးမင်းသားတွေကဖိအေးလူမအေးွယ်တွေ နှစ်ယောက်ကတော့မအေးဖအေးတူဖြစ်ပါတယ်အဲ့တော့အာသောကကမင်းလုပ်ချင်တော့အဲ့ဒီ69ယောက်ဖအေးတူမအေးကွဲတဲ့မင်းသားတွေအကုန်သတ်ပြစ်တာဟိုကတော့ဖေးမေးတူလို့မသတ်ဘူးထောင်ချချခဲ့တာအဲ့ဒါနဲ့အသက်ခံရတဲ့မင်းသားတို့ရဲ့မိဖုရားပေါ့သူတို့ကဘာပြောတော့အေးရှံတာတော့က ဘာလဲတော့သန္ဓကြံထံသောယုံမာသောခဲထံသောမိုက်မဲသောအတော့ကသူတို့လေနေတတ်ပြတာသူတို့မှာအကုရမဲ့ဖြစ်ကုန်တာပေါ့အေးအဲ့ဒီထဲမှာမင်းသားတစ်ပါးရဲ့မင်းသမီးမိဖုရားတဦးကကိုယ်ဝန်ရစ်မှနဲ့ရုပ်ဖြောင်းပြီးတော့ထွက်ပြေးရထွက်ပြေးတဲ့အခါတန်ဃာသေးရွာရောက်ညောင်မင်းအောက်မှာသူကတီးကြတဲလီဆောက်ပြီးတော့နေတယ် ကျွေးနဲ့ငတ်နဲ့အချင်းချင်းမင်းမွေးတဲ့မင်းသမီးဆိုတော့တခြားသွေးသားတွေနဲ့မယုံအဲ့ဒီရွာရဲ့တငါရွာရဲ့တကြီးကလည်းပဲအတိတ်ကကုသိုလ်ကံပြုခဲ့တဲ့အတွက်ကြောင့်သူ့ကိုနှမာလေးအရင်လိုရင်ဖို့တော့မသားရအောင်ဆောက်ရှောက်ခဲ့သူကကိုယ်ဝင်ရင်မာနဲ့ဆိုတော့အဲ့ဒီအနိတော်ကြောင့်မှရှင်ဝရုဏယဟန္တာမထေရကြီးတရင်သုံးမှာရှင်ဝရုဏပြော အဲ့တော့ဒီမိန်းကလေးရောက်လာတော့သူ့ရဲ့ဝမ်းမိုက်ထဲကတန်နေသားဒီသာသနာအကျိုးများမယ်ဆိုတာသိတော်မူလို့ကိုရမန်ကြီးကဆွမ်းကသွားတိုင်းတဲလီရှိမှဆွမ်းရတယ်အမှန်တော့ဆွမ်းလို့ရင်လို့မဟုတ်ဘူးဒီတာအမိကိုရှောက်ရှောက်ချင်တာဘာနဲ့ရှောက်ရှောက်ထားလဲမေတ္တာနဲ့ရှောက်ရှောက်တာဘာနဲ့ရှောက်တာဒုဗိဒမေတ္တာနဲ့ရှောက်ရှောက်တာကောင်းလားမကောင်းလားကောင်းပါဘူးဒါဒါမင်းသွားကြမယ်လေ လုပ်တော့ဘူးမေတ္တာနဲ့စောင့်ကြောက်တာဟုတ်လားအေးယဟန်တော်မြတ်ကြီးငေါ်တဲ့ဘာလို့သမဏနိစ္စဒသနမင်္ဂလာအယုသေးပြုတော့ကာရဝမင်္ဂလာတစုံတခုလူရင်ဒါနမင်္ဂလာမိများလျှောက်တာမတွင်ဓမ္မဒေသနာ မင်္ဂလာဣတရားကျင့်မွန်ရပြောရင်ဓမ္မစီအမင်္ဂလာမင်္ဂလာအဆက်ဆက်ဖြစ်ဆရာတော်ကြီးရှင်ဝရုဏယဟန္တာကမေတ္တာနဲ့စောင့်ရှောက် ဂိုင်းတာနဲ့ကုလလွရှဲလဖွားကြပါစို့အဲ့ဒီမျိုးသမီးကဘယ်အောက်မှနေပါဠိလိုညောမင်းကိုနိကြောတာအဲ့ဒီညောင်မင်းအောက်မှာမွေးလို့ဘုန်းကြီးတို့ကလည်းခင်မင်ပေအဲ့ဒီကလေးကိုမောင်ညောင်ညောင်လို့နာမည်ပေးဘယ်သူလဲအေးညောင်ညောင်ကလေးမွေးလာတော့ကိုတော်ကြီးရဲ့ဆုံးကအပြန်ကြမ်းမှအဲ့ဒီအိမ်ဝင်တယ် အေးအဲ့အိမ်ဝင်ပြီးတော့ညောင်ညောင်လေးစားနဲ့တောင်းနေရော့အကျော်လေးစားညောင်ညောင်ရော့ငပြောသည်လေးစားသာသနာတော်နဲ့ယဉ်နေအောင်သိမ့်သွင်းတာဘာလို့တာလဲအေးဆောင်းလျှောက်တာပြိတ္တရေအဲ့လိုနဲ့ညောင်ညောင်လေးသွားနိုင်တော့ဟဲ့ညောင်ညောင်ကြောက်လိုက်မလားလိုက်မပေါ်ဖုံဝဲသင်္ကန်းသွဆွဲလိုက်ကြောက်ကြတော့မိုက်ကောက်ခိုင်းဒီလောင်းခိုင်းဆိုဟဲ့နမောတသဗ္ဗဗဝတောဆိုဟဲ့ဩရန္တရဏကိသာမိ အဲ့တော့တဏ္ဍာနာနိမုတ်ဆိုနာနိပြိုနိနာနိတော့အပြိုကြီးနာနိတော့ဆဲလက်မီးနဲ့အထိုးခံရတတ်တယ်ဘုံမဒီအပြိုကြီး theory ခုနှစ်မျိုးရှိတိရနာမလို့လိုရမရလို့အရွေးလွန်အရွယ်ဟိုင်းပြီးတော့အပြိုကြီးဖြစ်သွားနင်း အဲအရှက်လွန်အမူလွန်ပြီးတော့လည်းအရွယ်ဟိုင်းပြီးတော့အပြိုကြီးဖြစ်သွားသုံးခြေဥသူနဲ့လွဲပြီးတော့အတင်းလာပြီးတော့လည်းအပြိုကြီးဖြစ်သွားလေးမြမပြေကလာကိလေသာအာယုကာမဂုဏ်ယွန်းရှာလို့လည်းအပြိုကြီးဖြစ်ငါအိမ်တော်သားမွေစည်းပွားရေးလို့ရမှာအပြိုထင်အပြင်းထူလွန်လည်းအပြိုကြီးဖြစ်တယ် တန်ခါညာပြန်ကြီးဆိုတော့အင်္ဂလိပ်လိုဟောတယ်ထင်းတယ်အပြူထင်းအပြင်းထုံလို့လည်းအပြူကြီးဖြစ်တယ်ဟုတ်တယ်အပြူကြီးအိမ်တက်ကြီးမနေ့ကစားတဲ့ပကမြပြင်းလို့လို့မရှိဘူးချောင်ထိုးတယ်ညနေကျမှပုတ်ပက်ပြီးစားတာလူကြီးကိုခွင်းလုံးကျဘယ်တော့မှမကောက်ဘူးတနခါနှုံးနဲ့ခမနာကတွဲရဲ့ပြင်းလိုက်တဲ့ဘဝတော့အကြီးကိုဆက်ဆက်ယူနေတာနံပါတ်6အဲအဲ့ဒီနံပါတ်6ကတို့တရားဓမ္မတိဈေးဝယ်တော့ဘယ်လိုဝယ်ကြတော့ ဘယ်လိုဝယ်တော့အရွေးပြီးတော့ဝယ်တယ်လေဩငါနဲ့နော်ကြိုက်တာယူသွားတယ်မကြိုက်တာအဲ့ဒါကြောင့်ဟောအပြူကြီးကရွေးကြလေရွေးလို့ကြနေတာဘာတော့အပြူကြီးအခု2000ခွန်မော်ဒယ်2008ကဘယ်လိုပေါ်လာမှမသိသေးဘူးအဲ့ဒါကတော့ပြည်သူပိုင်းနဲ့ ပါတယ်လို့ဟုတ်တယ်အပြူကြီးဆိုတာဒီမျိုးလေးနဲ့လဲဆိုင်တယ်ဒီမျိုးကြီးနဲ့လဲဆိုင်တယ်တခုလားနဲ့လဲဆိုင်တယ်မုတ်ဆိုးဘုံနဲ့လဲဆိုင်တယ်ဘုံကြီးလူရွက်နဲ့လဲဆိုင်တယ်ကင်ထားတဲ့ပြည်သူပိုင်ရအောင်မလားမနဲ့တာဒီမေရသမမမိတာပါအပြူကြီးတွေမြန်ဟေ့ပြည်သူပိုင်ကြီးတို့လာပြီဒါကတော့မမိမှာပါ ကံကံကံထကြည်နူးဝယ်လေးပြောပြရတယ်အဲ့တော့တဏ္ဍာနာနိမုတ်ဆိုနာနိအပြူကြီးနာနိတော့ရှေလိပ်မီနဲ့ထိုးခံရတတ်တဲ့ရှေတော့ကအပြူကြီးမမွေးအောင်ဖေးမေဒီကိုတရားပြုပြီးဖေးမေနဲ့အိယာဝင်သွားတော့လာသာသာနဲ့ကပြင်းမှာရှိကလေးနဲ့ပြောရှေတော့ကတော့ဘိုင်းငင်ချီဝင်တာကိုအဲ့ဒါဘိုင်းငင်လိုက်ဆေးလေးလေးတောက်လိုက်ဘိုင်းငင်လိုက်ရည်လေးလေးတောက်လိုက်ဘိုင်းငင်လိုက်ကိုရလေးစားလိုက် အဲ့တော့ရှူလာကြီးကလည်းသာတော့တခါတည်းမလားအချင်းချင်းပြောင်းမျက်လုံးကကြောင်းနောက်တခါအနားမှာစေးလေးခွာဖိုးနဲ့မုတ်ထုတ်မိကိုကွင်းကြားတွေကအိုးကဖုတ်တုတ်ကဖုတ်တုတ်ငငယ်ကတော့ငါမေတ္တာစကားဆိုသားပဲငါကအမူလွန်သွားတော့အခုပြူကြီးဖြစ်အာဖော်မစုံတကူလေလောက်သားတဲ့ညများမှာအသင်းကနားသလိုလိုရင်ကနားသလိုလိုဟိုလိုလိုဒီလိုလိုကြီးပါလား အဲ့တော့ဒီတခါကိုဘုဒ္ဓလာရင်တော့ငါမမူတော့ဘူးပေါ့အဲ့ဒါစိတ်ကူးတဲ့ကိုဘုဒ္ဓကြီးလာရောကောက်ပါအောင်ကိုဘုဒ္ဓသူပေးတာအနန္တအိတ်နေတာအောင်နေကြီးမိတို့ကမှဂိန်းလို့ထွက်ပြီအဲ့ဒါကြောင့်အပြိုကြီးနိုင်ရင်စေလမီဒုက္ခအရတဲ့ကြည်ထိုင်ရနော်တရားသာနိုင်တဲ့တော့စိတ်ကူးနဲ့ကိုဘောတော့သောပါအောင်လားများဆိုရင်တော့ပြီးပြီ။ကဲအခုယဟန္တာနေတော့ယဟန် မောင်ညောင်ညောင်ကလေးဟာဝရုဏယဟနာမထေမြတ်ကြီးနဲ့နှိမ့်လွယ်ပြီးတော့နေတယ်အဲဒါကြောင့်ဒုပရိသမွေးလာတဲ့သာသမီမြင့်မြင့်များသာသနာတော်နဲ့ရင်းနှီးအောင်လုပ်ပါသူ့ဘုဇနီကြောင်းသွားတဲ့အခါခေါ်သွားဘုန်းကြီးတွေကိုရင်းနှီးမြင်ရစကားသမီးပြောရဟောသာသနာစိတ်ဓာတ်ဒီဖြစ်မလာဘူးလားအေးဖြစ်လာတယ်နောက်ယဉ်ကျေးမှုတဲ့နာဘုန်းကြီးတို့တွင်ပေ90ပေ50လေးဓာတ်ကြောင်းကြီးဆောက်တနည်းကိုတရားသည်စခန်းတစ်ချိန်၃ချိန်ဖွင့်ပြီးတော့က ယဉ်ကျေးမှုစကားနဲ့ဘုန်းကြီးတို့နှစ်ကြိမ်သုံးကြိမ်လှုပ်ပေးပါတယ်ဒါလည်းသူတို့ခင်ဗျာအခုခေတ်ကကျူရှင်ကလည်းအမိမမွေးသေးဘူးဗိုက်ထဲအောက်တို့ထွက်ပြီးတော့ယူနေရသူတို့ကချိန်အားမှဘုန်းကြီးတို့ခိုးကိုသင်ပေးရတာအဲ့ဒီရင်ကျေးမှုသင်တန်းနေထားကြမှန်ရလားဗိုက်ဆံပေးပြီးကြောင်းပိတ်တဲ့အခါမျိုးသမီးလေးတွေဒီလားရှင်ဝန်ခိုင်းအမျိုးသားလေးတွေကိုရင်ဥပဇင်ဝတ်ခိုင်းကြမဟုတ်လည်းပေးဟုတ်လည်းပေးရ ဘာသာရေးနဲ့ပြီးရတာရှုံးသလားအဲမြတ်တယ်အဲ့ဒါဒီပြောရမယ်ဒီမနဲ့မိုးလင်းသွားလိမ့်မယ်တော့ပြီဒါကြောင့်အရှင်ဝရုဏမထေရကြီးရဲ့မောင်ညောင်ညောင်လေးကိုသိမ့်သွက်တာဆိုဟဲဆိုဟဲနဲ့သရဏဂုံဒီသားတွေဆိုထားတော့ဟောခုနကဘုန်းကြီးသားနေတော့ဘုန်းကြီးစိတ်ပေါက်လာဘုံဘုံနဲ့ညောင်ညောင်သင်္ကန်းဝတ်ချင်တယ်အာတာမင်းမေပြောတယ်ကွာတို့ဘုန်းကြီးကမိဘခွင့်ပြုမှာဒါမင်းမေသာသသင်္ကန်းဝတ်ချင်တယ်ဟာဝေးရမှာပေါ့သားရဲ့ သူကဘင်းရှိတဲ့ခံလဲစားပြီအေးယာရုအာနာဒီတဲ့မိုက်ကန်းကလူတွေကတတ်ပြလို့ခွေးပြေးဝက်ပြေးပြေးကြရဒါကြောင့်ဒီယာရုအာနာဆိုသူကစိတ်ကုန်နေတယ်ယာရုကိုပြောင်းပြန်ပြန်ရင်ဘုန်းကြီးတို့မပြောဘူးနော်ဟုတ်မလားအဲ့ဒါကြောင့်သူကဘာလဲတော့သူတော့မင်းဖြစ်ရမှာသိချောက်တယ်သူသားလေးသာသနာတော်နဲ့ရင်းနှီးမယ်သူတော့ဟာဝေးရမှာမော်သားရဲ့ အဲ့ဒါနဲ့သင်္ခါသမီးပရိက္ခရတော့မပါရှာပါဘူးပရိသတ်ဤသားလေးလက်ဆွဲရှာတော်ဖေရတပည့်တော်သားလေးညောင်ညောင်ကသင်္ကန်းဝတ်ချင်လို့တယ်အဲ့ဒါတပည့်တော်ဘာမှမပါဘူးသူရုပ်ဖြောင်းနေရတဲ့ပုံပုံကိုအဲ့ဒါနဲ့ဆရာတော်ကြီးကသူ့ရှိတဲ့သင်္ကန်းကိုတခါတည်းသင်ထုံးထားတဲ့ကတ်ကြီးနဲ့ကတ်ပြီးညောင်ညောင်လေးဝတ်ပြီးတော့ဒီလိုနေဒီလိုထိုက်ဒီလိုချစ်ဒီလိုအထုတ်ပြလိုက်တာအတိတ်ကပါရမီကံပါတဲ့အတွက်တကြောင့်ခုနှစ်နှစ်သားလေးနဲ့ကိုရင်ညောင်ညောင်ဟာယဟန္တာဖြစ်သွားတယ် ဘာဖြစ်သွားလဲအဲဒီလိုယဟနာဖြစ်သွားတော့မှဆရာတော်ဘုရားအေးလကွာတမင်းတော်အမေဆုံးခံပြီးတော့သောတနာကောင်းနဲ့အမေလို့ကြွေးကျေးဇူးဆက်ချင်တယ်ဖေရအေးကောင်းတာပေါ့ကွာဒီနေရာမိဘကျေးဇူးပြောရင်အများကြီးတော်ပြီဒုပရိသသိပြီးသားအဲ့ဒါကြောင့်ယဟနာမထေရရေခိုက်သွားတော့ဆိုတော့သင်္ကန်းလေးယုံပြီးတော့တပိတ်လေးပိုက်တော့အာသောကနန်းတော်ရှိရဖြတ်သွားတယ် ဟိုကလေသာကလေးဖွက်ကြည့်လိုက်တော့သူ့မြင်ငွေထဲမှာကိုရင်ကလေးမြင်လာမျက်စိလွတ်ဖဲလို့မရတော့ဒါပေမဲ့ကိုရင်မှာထူးခြားသောအသွင်အပြင်ပစ္စည်းဆိုတော့ဘာပါလဲအမတ်တရားဘာလဲကိသံတော်ဝါကိသမိတိပသနာတိတတိပဒငါသွားရင်သွားရလို့သိအောင်မရရထိုင်ရဲ့အိရတဲ့ထိုင်တဲ့အိတဲ့လို့သိအောင်မအခုသွားနေတာဆိုတော့ အေးဘယ်လန်းနေညာလန်းနေဘယ်လန်းနေညာလန်းနေအဲ့ဒီအမှတ်တရားလေးပါတော့အသောကမျက်နှာလွှဲလို့မရတော့အဲမမင်းမြဟိုပုဂ္ဂိုလ်နန်းတော်သွားခေါ်ရအဲ့ဒါဝန်ထမ်းတွေကတော့ဝန်ထမ်းပြီပြီပေါ့ဗျာသူတို့ကတော့ဗတ်ဆိုင်ရပြီးရောဒီမင်းကဘာမှထောက်ထားခြင်းမရှိဘူးအဲ့ဒါနဲ့ဓာတိနာနေလဲဆိုကိုရင်ဘယင်ကခေါ်နေတယ်ကောင်းပါပြီတကားကြီးတို့ဟောရဟန္တာပဲစัจ jin မပြောဘူးကောင်းပါပြီတကားကြီးတို့ ဗာနဲ့လာတော့ဘယ်လန်းနဲ့ညာလန်းနဲ့ဘယ်လန်းညာပုံမှန်လေးပဲအဲ့တော့ဘီကခေါ်ရင်အာအပူရမီးအပြေးလွှမ်းလာမှကြိုက်တဲ့လူတွေပေါ့လေတနည်းမျက်နှာလိုအားရဝန်ထမ်းနေကိုရင်ဘယင်ခေါ်တယ်ဆိုတာမြန်မြန်တော့ရတယ်ကိုရင်ဘာညာဘာညာဒီပေါ့လေနောက်ကဘာညာဒီလည်းဘာမှမော့ပါပဲဘူးလားပါလာမော့ဟောသူတို့တော့သိတာပဲခိုင်းသိရင်လည်းပြောတော့ပါဘူး အေးအဲ့လိုလို့တော့ဘဝင်ကတော့ကိလေသာကင်းပြီတဏှိပြောင်းရင်အကြောက်ပြေပြီဆိုတော့ကောင်းပါပြီတခါကြီးလို့စမ်းရင်မှမပြောဘူးဒါပေမဲ့လုံးဝမမြန်ဘူးလေပုံမှန်ပဲသွားတယ်ရှုစရာတော့လူမျိုးခေါ်ရင်တော့တိုင်ပင်တော်ပြီးတော့ပြီးရမှာနော်မလွယ်ဘူးအနောက်ကနေလောက်လေးတဲ့ချိန်မလွယ်ဘူးလေအေးအဲ့ဒါပဲဗျာအဲ့ဒါနဲ့ရွှေနန်းတော်နန်းရင်မြင်ရောက်တော့အဘောကကအကဲဆန်းလိုက်ကိုရောနဲ့တန်တဲ့နေရာနေတဲ့ ဘယ်နေရာလို့မပြောဒါနဲ့နိုင်ရင်မြမျက်လုံးဝိတ်ကြည့်လိုက်သင်္ကန်းဝတ်နဲ့ယဟန်သာမဏေတပါးမှမရှိတဲ့ပြဟောမင်းထိုင်တဲ့ပလင်ပေါ်မှာသွားထိုင်တယ်ဗျာခုနှစ်နှစ်သားလေးဘယ်ပေါ်ထိုင်လို့ဘုန်းကြီးတို့ဆိုလွယ်ဘူးနော်ဟောကူညီမရစေဆိုတော့ဖတ်တယ်ခါလဲအမလားအေးအေးအေးဟိုတုန်းကတော့ဟိုတုန်းကပေါ်လေနော်အဲ့ဒါ တယ်ဆိုပြီးတော့မှဒါလည်းအသောကအလိုလိုဒူးညွတ်ကြတာ။အော်ငါနိုင်မဲ့လူပါလာပြီကိုတဲ့။အဲ့ဒါနဲ့ကဲပြင်ဘက်ကရုပ်တဲ့တတ္တိကတော့တည်ငြိမ်တယ်။စိတ်ဓာတ်စမ်းမယ်တရားဟောတော်မူပါ။အဲ့ဒါကအပမဒတရား။တတိပဒံ၄ပါးကြည်ညံပွားနိဗ္ဗာန်တကားဖွင့်နေသူ။တတိပဒံ၄ပါးမကျင်ပွားသင်ញိုင်းတကားဖွင့်နေသူ။ တတိပဌာန်လေးတွေကြည်၍နေလူသေးသောလဲနာမဲမသိတတိပဌာန်လေးတွေမကြည့်မဲလူရှင်သောလဲနာမဲသိတို့ချင်းနဲ့လူရင်းကိုဟောထားလိုက်ကိုရင်လေးကသိတယ်ဒါဥကြီးတော်ဒါပေမဲ့ငါအဖေကိုသငါအမေကိုတတောင်းစားရွာတန်ငါသေးရအောင်လှုပ်ထားပဲလို့အကုသို့ဉာဏ်ညိုးရှိသလားမရှိဘူးမိဒါ အဘယ်ဖြစ်ဖြစ်သူအမြင်ပေါက်သွားရင်သာသနာအကျိုးများပါစေဆိုပြီးတော့တူကြီးနဲ့လူရင်းဟောတာကိုရင်နဲ့အသောကပါတော်တော့တူအကြီးပါတော်လေဒါကြောင့်ဘေးပြောတာမယုံနဲ့အဲဒုဗိဒ္ဓတွေလည်းဗမာပြည်ကပေါက်ဖွားတဲ့သံဃာတော်တွေပြီးပြောတာယုံညာမှန်ရလားပြီးပြောတာမယုံနဲ့ သွေးပြောတာယိုးအဲ့ဒါနဲ့တခါလဲအသောဟာလေးနဲ့လိုက်တာတခါမှဒီလိုစကားမကြားဘူးတမိုးစီလိုက်တာသူကိုရင်ဆွန်းရှိအောင်လှူတယ်အာဥပိ္ပဇေဆရာအလှူပါနောက်တာရှိအောင်လှူတယ်တရဏဂုံပြီးတော့ဆရာအလှူပါနောက်တာရှိအောင်လှူတယ်စာချသောဘုန်းကြီးကလှူပါကြီးကြည့်လားလှူတယ်များလှူတယ်များဒီအောင်မလို့ဩသူတပါးလည်းမဟုတ်သေးဘူး အဲ့လိုနဲ့ဆိုပြီးတော့သူကွင်းလေးရဲ့ဓမ္မပူဇာရတဲ့ဆုံးဖုံးပေးကိုတန်ဃာတော်6000ရှင်သန်တော်ရောက်လာအဲ့ဒီကြတော့မှအာသောကသည်အတိတ်ဘုရားပြင်းလက်ထက်ကဝလစ်စလီဆိုတဲ့ဟာတွေကိုကိုးဝယ်တာအကုန်လုံးမြုပ်ချပြီးတော့တကယ်ဘုရားဘာသာရဟန်းတော်6000ကိုးဝယ်အဲ့ဒီကြတော့မဟာရှင်ဘုရားသူဆရာဘုရားဟောတာတရားဘယ်လောက်ရှိရော7400ရှိတယ်တကားတော့ဧကေကံဓမ္မခန္ဓာဧကေကေနဝိဟာရိနပုဇိတာမိ တပည့်တော်ဓမ္မခန္ဓာတဆုတဆုကိုကြောင်းတဆောင်တဆောင်နဲ့ပူဇော်ပင်ရစေဆိုပြီးအတ္တနောဓနေနာတဲ့ကိုယ်ပိုင်ပစ္စည်းနဲ့လှူတာပါတယ်လို့တရှိအလူရွာကကောင်းမှုမပါဘူးတဲ့အတ္တနောဓနေနာပါတယ်လို့ကိုယ်ပိုင်ပစ္စည်းနဲ့လှူတာတဲ့ဗျာ အေးအဲ့ဒီကြတော့မှပြိဿရေအသောကကိုရင်ဏိရောဓ9နှစ်ရွယ်လေးမိပြီးတော့မှဗုဒ္ဓဘာသာဖြစ်သွားတယ်။ဘာဖြစ်သွားလဲ။ဗုဒ္ဓံသရဏံပြီးအောင်ဆိုတော့ကိုလွယ်ဒီဖောက်ပြီးတော့မစုံနဲ့ အေးအဲ့ဒါနဲ့ဆိုပြီးတော့ဖြစ်သွားတော့ရာဇဗရဏံလောကမင်းပြထန်းနဲ့မင်းကောင်းတာလို့ရင်နောက်တိုင်းသူပြည်သားလည်းကောင်းတာဖြစ်တာပဲမင်းမကောင်းတာလို့ရင်တိုင်းသူပြည်သားမကောင်းတာဖြစ်တာပဲအဲ့ဒီကြတော့မှတို့ရဲ့ပါဠိဘုတ်ပြည့်ရှင်ပင်အာသောကဗုဒ္ဓဘာသာဖြစ်ပေတဲ့သူရှစ်ရှစ်ကလေးပါဠိဘုတ်လည်းမြေလူဦးတွေအားလုံးဗုဒ္ဓဘာသာဝင်ဖြစ်သွားတယ်အဲ့ဒီကြတော့မှသူ့ကိုသီရိဓမ္မဆိုတဲ့ဘွဲ့ကိုသံဃာတော်ကပေးတာတနည်းဏိကြောတကွင်ကလေးကပေးတယ် ပါတယ်တော့သီရိဓမ္မာဒါကြောင့်တို့ဘုရားဘာသာကြီးအလူပြောကြည့်ပြီးတဲ့အခါသီရိဓမ္မာသောကမင်းမြတ်မဟာယာသာဆိုတာကြားဘူးမလားအေးအဲ့ဒါပဲဗျာအဲ့တော့ဒီသီရိဓမ္မာဆိုတဲ့ဘွဲ့ကိုသူကပေးရတယ် ကိုရင်ကလေးဏိဒေါသကပေးခဲ့တဲ့78ကလေးလူဦးရေဘုရားဘာသာဖြစ်အောင်ဘယ်လိုလုပ်ထားလဲအေးအဲ့ဒါကြောင့်ကိုရင်လေးတစ်ပါးရဲ့စွမ်းရည်တတ္တိဟာဘယ်လောက်စွမ်းတယ်လဲဆိုတာကြည့်တာလူပေါင်း78ကလေးဘုရားဘာသာဖြစ်သွားတဲ့ကျောင်းတော်ပေါင်း8000လေးတော်စီရီပေါင်းနေအကုန်လုံးဒီကိုရင်ကိုမိပြီးတော့ဖြစ်ရတာမှန်ရလားဒါကြောင့်ခဏိဒုဒကာရကမတွေအဲ့ဒီကိုရင်လေးတွေဝင်အပါကိုရင်လေးတွေဆိုတာကုံညာပစ္စည်း တိပိဋကဆရာတော်များကိုရင်လေးဘဝကလာတာမဟာကြီးစွန်းလုံးလေဒီစတဲ့ကမ္မထဆရာတော်ကြီးများဟောဒီကိုရင်လေးဘဝကလာတာကြီးပဲမှန်လားအေးဒါကြောင့်လို့အဲ့ဒါမျိုးတွေလူရတန်းရပြီသာသနာညွန့်ညောင်းသာသနာမျိုးကြီးကလေးတွေတို့ဖြစ်လာပြီလို့အဟောဒါနံပရမဒါနံသာသနေသုပဋိဋ္ဌိတံဒါသမကလျာဏသင်္ဃပါနုမောတံဒုသာရော သာရောနှလုံးပြောပြောဥရိယနာသူတော်ကောင်းတို့ဓမ္မကသင်တို့ဤဒါနနှစ်ကြိမ်မြောက်နှစ်ကြိမ်ရှိစုဘုရားဘုဒ္ဓနိယအောင်ပွဲနှင့်ရကွယ်ဆွမ်းလောင်းအသင်းများဤဆွမ်းလောင်းအောင်ပွဲ လာချတဲ့တင်ဒကာရမအပေါင်းသူတော်ကောင်းတို့ဤဒါနာလူတော်မင်္ဂလာကြီးပြဟောလက်ဖြစ်တီးပြီးအောချီးကျူးဝဲကြီးပါတကပရမဒါနံသာသနာပင်ပါဝင်နာမှုပြိုင်လာလျာမှရှေဝရမည်အမြတ်ဆုံးကုသိုလ်တော်ကြီးပါပေသာသနေနေဝလာဟုတင်ချွန်ထွက်ဖို့ဗျာသာသနာတော်၌သာသနေတဲ့ ပဇွန်တော်မြို့နဲ့မခွန်ရက်ွယ်လိကံလန်ရွှေဘုံဝင်ဖရာအနိဥဘုဓမ္မယုံဤဟူသောသာသနာတော်မြတ်ကြီး၌သောပတိကြီးတံ ဘိုးဘိုနှစ်ကျိရှိသူပူဇော်တဲ့အသင်ဘိုးဘိုသံဃာတဏဝါတွင်ဝါပါထွာလောင်းသည်အင်္ဂါလူငယ်ဝါတွင်ဝါပါထွာလောင်းသည်တနင်္ဂနွေဝါတွင်ဝါပါထွာလောင်းသည်တောက်ကြဝါတွင်ဝါပါထွာလောင်းအသင်တို့ဤကောင်းစွာမသွေသံဃာတော်ကိုလူတန်းရတဲ့ကုသိုလ်မျိုးရှိကိုဆိုင်မြို့တည်ထောင်အပ်ခဲ့ပါပေ၏ဒါသမအဝချီမကုံလူလွန်၍တင်ဆံဝေစာပရိသသမြ အကျိုးတွေရှုံလဲလှပါလေသောကြောင့်တဲ့ဧကနိဘယသက်ထင်ရှားရှိသေးလားတရားတော်သက်ထင်ရှားရှိသလားဘယ်သူသာရှိသလဲအဲ့ဒီသံဃာတော်တွေကဘုရားနဲ့ဘုရားအကြောင်းဘုရားနဲ့ဘုရားကျေးဇူးတွေကိုဟောနေလို့ကဏိသာသနာယရဏသုံးပါးလုံးထင်ရှားနေတာ မှန်ရလားဒါကြောင့်သံဃာပူဇော်ရင်တရားဘုရားကိုလည်းပူဇော်ရရောက်ပြီပြောင်းမြန်မြန်သံဃာကိုဖြတ်ချင်းရင်လည်းဘုရားတရားပါဖြတ်ချင်းရရောက်တယ်ဆိုတာလေးကိုဒုပိသဝမ်းမြဝမ်းသာနားတယ်ဒါကြောင့်သုပ္ပတတိတံသီသီသောဆွမ်းလောင်းသင်တို့ကကောင်းစွာမသွေ ဘယတရားသံဃာယရဏသုံးပါးအပေါ်မှာကုသိုလ်မျိုးစီဆိုင်ပြုအပ်ခဲ့ပါပေပြီ။တသမတို့ကြောင့်ကလျာဏသင်္ကပကောင်းသောစိတ်အကြံစီအလီလီဝဝကိုကြီးကုံငါရှိရပေကုန်သောသာရောနှလုံးပြောပြောင်းလျာဏသူတော်ကောင်းတို့သည်ဒါနံအလူတွင်ထိတ်ခေါ ဒုမရှင်နမိတ်ဆောင်သည့်အရေးအယောက်ထုကဲ့ဗုဒ္ဓပူဇဏီယဓမ္မပူဇဏီယသံဃပူဇဏီယဆိုတဲ့အလူပွဲတော်ကြီးကိုအနုမောဒန်တုအဖမံဝမ်းမြောက်ကြပါစေကုန်သတည်းအနုမောဒန်တုသဘောသဘောကကြည်လင်သောသမဏမိရှင် ဇောဇောရိယမနတိအရှင်ဖြင့်တရွှေရွှေတဖိုင်မိတ်တသိနေလျံဖြာသာဓုသံသုံးငိမ့်သာလျက်ဤကဘာမြေတုံဤလောအောင်ဤညာစွာသံဆုံးတည်၍မို့ဝမ်းမြောက်ကြီးဝမ်းမြောက်တော်မူနိုင်ရပါစေကုန်တည်း ပူဇော်သံဃာကိုပူဇော်တဲ့နေရာမှာတွင်မေဘိကဝေပူဇာလို့ပူဇော်ခြင်းနှမျိုးရှိတစ်အာမိတပူဇာ စွမ်းသင်္ကန်းကြောင့်စေစသည်ဖြင့်လူဒါနာပစ္စည်းနဲ့ပူဇော်တာနှိဓမ္မပူဇာတရဏဂုံသီလပါခံယူတရားဓမ္မကျင့်သုံးပွားများအထောက်ထားကိုတရားနဲ့ပူဇော်တာလို့ဘာနှမျိုးလဲအဲဒီနှမျိုးမှာဣတတကဘိက္ခုယရိဒနာမပူဇာတရားနဲ့ပူဇာပူဇော်တာအများဆုံးဖြစ်လို့ကနေ့ဝေဇောဥညာဖြစ်တဲ့ပြဋ္ဌာန်းကြောင့်9မိနစ်ဝိပဿနာတရားရှုမှတ်ပြီးတော့ယရနာသုံးပါးအပူဇော်ရင်မကောင်းလား ပိုင်းအားလုံးသဘောတူကြည့်ပြီး9မိနစ်ထဲပဲဆိုဗမလင်ခွေကဗမလင်ခွေကထိုင်နေပါထိုင်နေပါဖြောင်းစွာခါကိုထားဖြောင်းစွာခါ ဆက်ရှိကြရအများစုေဘုရားဘာသာဝင်ဖြစ်အောင်အသောကလူချမ်းကြီးကိုတည်တည်ဓမ္မဆိုတဲ့ဝရဒိတ်နဲ့ရှင်းမြင်တာဟာဝိပဿနာတရားအတုလို့ယဟန္တာဖြစ်တော်မူခြင်းဖြစ်ပါတယ်။ဒါကြောင့်အလုံးအသိအဖွဲ့အသီးသီးဖြင့်သာသနာပြုရမှာရှင်နိဂျောဒအောင်မြင်တဲ့ကဲ့သို့မိမိတို့အောင်မြင်အောင်၅မိနစ်ဝိပဿနာဓမ္မမျိုးစစ်ကလေးတွေရှားကြရအောင်လက်ဥပြည့် ယတိမိတ်ခေါင်းလေးတဲတဲ့ဒီခါလေးစန္ဒထအင်္ဂမညာမှာပရမဘောညာလောဝဖြတ်တဲ့ဓမ္မတိချီတိထားလောကထဓမ္မမို့အာရသလိုဘယ်သူဘောပဲလဲမောင်ရက်တင်ညာဒီကိုညာလဲမောင်ရက်တင်လက်ပြားလေးဒီငယ်ကိုရောင်ကလေးဆန်းမမကိုစိတ်ကကိုခန္ဓာကြည့်လိုက်တစုံတခုထင်ရှားရင်ဖြစ်ရာကိုဖြစ်တယ်လို့ဖြစ်တယ်လို့မှတ်ပါဆိုတဲ့ဝိပဿနာသီအိုရီအရာ သူဖြစ်တာလေးကိုဖြစ်တဲ့အမည်နဲ့ဖြစ်သလောက်မှတ်ဖို့ပါပဲအဲဒီနေရာမှာထုတွေဘာမှမရှိရင်လေရှင်ဝါမကလေးဖောင်းလာပြီအဲ့ဒီအခါမှာဖောင်းတယ်လို့စိတ်ဆိုစိတ်မှန်နဲ့မှပဇာကမလုံးနှုတ်ကသံမထွက်ရပါဘူး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 အမှုပင်မှုဆိုတဲ့ပစ္စုပန်ကို အလိုက်တဲ့အလိုက်တဲ့ငလေအေးဖောင်းသားလေးနဲ့ဖောင်းတယ်လို့မတ်တာကကနဲ့နေအောင်ပိန်သားလေးနဲ့ပိန်တယ်လို့မတ်တာကကနဲ့နေအောင် ရှုမှတ်ပွားများ ဖောင်းတယ်ပိန်တယ်လို့ရှုကြပါလို့ဖောင်းတယ်ပိန်တယ်ဆိုတဲ့အဆိုအမိကတရားမဟုတ်ပါဘူးတကယ်ဘာမကလေးတင်းသွားမှုဘာမကလေးညော့သွားမှုတင်းမှုညော့မှုဆိုတဲ့သဘောကလေးကတရားဖြစ်ပါတယ် အဲ့ဒါကိုကုပြီးသောအပြင်ဖောင်းတယ်ပိန်တယ်လို့စိတ်ကလေးကနေစိတ်ကလေးကိုဖိအားလေးပေးတဲ့သဘောပါဒါကြောင့်ဆူဆူဆိုင်ဆိုင်ရှေ့ရှေ့ဆက်ဆက်စိတ်စိတ်ကလေးမှတ်ပေးပါအမိအဆိုဟာတရားမဟုတ်ပါဘူးသဘောသိမှတရားဖြစ်ပါတယ် သွားပါပြီ5မိနစ်မို့များအထင်မသေးလိုက်နဲ့10မိနစ်မှသင်္ချာနီးနဲ့တွေ့ရင်မတ်စိတ်ပေါင်း30 5မိနစ်ဆိုတော့150ရပါတယ်ဒါကြောင့်ဥပုန်ဤအခါမှာအဲ့ဒီလိုအချိန်ကိုအပြည့်သွားမယ်ဆိုရင်တဏှာဤမရဲ့မပေါင်း1800နှစ်နာရီ3600အဲ့ဒီလိုဆိုပြီးတိုးတက်တိုးတက်သွားလို့ဘုရားကလောကီတဲ့ ကာမချမ်းသာလည်းခံစားအဲ့ဒီကြားတဲ့ကတပြည့်ပြည့်လောကုတ္တရာဆိုတဲ့တရားတွေကိုလည်းအနှစ်သာရထုတ်ယူပါလို့ဥပုသ္စာဖြင့်ရှင်းပါဆောက်တည်ခြင်းတရားနာခြင်းတရားအထုတ်ခြင်းဆိုတာဒီသုံးခုရှိမှ တကယ်ရှင်းမှန်သော မြင့်မြတ်သောဖြူစင်သော အရိယာဥပုသ်ဖြစ်တယ်လို့သိပြီးတော့ အရှမန်သောဖြူစင်သောရိယာဥပုဖြစ်ဖို့ကြိုးစားကြပါ။ကိုက်တော်ပြီအလုံးစုပေါင်းပြီးတော့ရှုတောင်းရေစက်ချအမြပေးပေးကြရအောင်။ဆရာတော်ဘုရားရွသေစာလျှောက်ထအပ်ပါသည်ဘုရားယနေ့တရားနာကြောရောက်လာကြသောခုနှစ်ရဲ့သားသမီးများမှလူသားတော်ဓမ္မပူဇာလူတော်ဝတ္ထုမူ စုစုပေါင်း33သိန်း6000ကျပ်တိတိဖြစ်ပါတယ်ခင်ဗျာထိုကောင်းမှုအတွက်ဆရာတော်ဘုရားမှဒီဆက်သွန်းချအမြပေးဝင်မှုပြုပါရန်ယူသေးစွာလျှောက်ထားအပ်ပါသည်ခင်ဗျာကဲအလုံးစိတ်တူကိုမြတ်ပါနော်ဒီကြောင့်နေပြောရမှာဆိုရင်ဘုန်းကြီးကလူပုသလောက်ရှာရှိတယ်။ဘယ်ရှိတော့လားအဲဘုန်းကြီးတို့ကောသလဘုန်းကြီးလက်ထက်တုန်းကအဲဒီမှာအာသရိတဒါနလူကြီးလူတယ်။ ပြည်သူနဲ့ဘယင်အလူပြိုင်တာအဲ့ဒီလူပြိုင်တဲ့အခါမှာအလူကြီးကိုဦးရှိကိုဦးဖြူနဲ့ဦးမဲအမကြီးနဲ့ရောက်ခံထားတယ်ဦးမဲကတော့အလူကံပုဂ္ဂိုလ်လူပဲပုဂ္ဂိုလ်လူပဲပစ္စည်းတွေကိုကဲ့ရဲ့ရှုပ်ချတယ်အလကားပင်ပဲဘူလောက်တော့ဘွားလောက်တော့လက်ထက်ဘွားပစ္စည်းတွေဆံကုံပိတ်ဖြုံဖိုးကရုံတွေကိုလကားကျွေးပေးပြတဲ့တံမီတွေဘာမှအကျိုးမများဘူးပေါ့ ဥဖြူကြတော့တရုံမဟုတ်ဘူး။ဩဟောဒါနံသူရိဏနိုင်တကရသဘာဝေဧဝရူပဒါနံဓာတုအဟံပဏိတဒါနအနုမောထာမိတိ။ဩဘိရင်မို့သာလူနိုင်တာ။ဒီလူကြီးဟာတဲ့တိတ်ပြီးတော့ကြီးကျယ်ခမ်းနားတဲ့တိုင်းပြည်သာဘလောက်ပန်းဆန်ရှိလို့မှဘယင်သာသုံးခွင့်ရှိတဲ့တရားတွေမတော်ရဘူး။အဲဒါဒီလူကြီးကငါတာရုခေါ်မယ်ပေါ့။ အဲနဲ့ဘုရားကလူပွဲကြီးပြီးတော့ဒိုဒိုတုတ်တုတ်ဂါထာလေးတစ်ပုဒ်နဲ့ဤတဲ့ချအတော့ဘယင်ကောသလအာမေယဒါနဲ့မြတ်စွာဘုရားတန်သွားရှင်မရပြီးတော့ဘာပြည့်ရှိလို့တော့ဘာလို့တော့တပင်းတော်ကပြည်သူနဲ့ပြိုင်တဲ့အလူဘုရားတရားကိုတဝါကြီးနိုင်ရမယ်ပြောတာရှင်မရဂါထာလေးတစ်ပုဒ်တို့တို့တုတ်တုတ်နဲ့ဟောပြတော့တပည့်တော်အပြည့်အများရှိသလားလို့ပါ တကားကြီးတော့မရှိဘူးဒါပေမဲ့ဦးကြီးလောက်တဲ့အမတ်ကြီးဦးမဲတော့ရှိတယ်ငါတို့အလူကမဟုတ်ကိုတကားကြီးအလူပဲပုဂ္ဂိုလ်လူဝပစ္စည်းတွေကိုဆံကုန်ပိတ်ဖြုံဖိုးရုံးနေပေးပြရမလားဆိုပြီးတော့အပြစ်ပြောတယ်ငါတို့ကရှွန်းရှွန်းဝေတရားဟောလိုက်ပြီဆိုရင်တော့သူ့အုပ်ခေါင်းခုနှစ်စိတ်ကွဲပြီးတော့သေလိုက်မယ်အဲ့ဒါကြောင့်တို့ကပြီးစီးပိုင်ဆိုင်ုံပဲဟောတာနောက်အမတ်ကြီးဦးဖြူကြတော့သူ့ပြက်စာသူ့ပြက်စာတပယ်မှမပါဘူး မင်းတရားကြီးရဲ့ကုသိုလ်ကို အားရဝမ်းမြောက်ရှိတယ်အဲ့လိုပြောပြတော့မှာဂိုင်းမောင်မင်းများတရားရှိဆိုတော့သွေးမြင်မကြပါဘူးအဲ့တော့အမတ်ကြီးကုမဲကိုယာရုကချပြီးကနှင်လိုက်အမတ်ကြီးဥပ္ပူကိုတော့သူ့ကြောင့်ငါစိတ်ဖြေစားရရတယ်ငါရဲ့မိဖုရားသားသမီးများကိုချမ်းထားပြီးကြံတဲ့မင်းစိတ်တွေခုနှစ်ရက်ခံစားသေးတယ်ဗျာ သူမြေတုံးကတပြားမှပါဘူးအမတ်ကြီးဥဖြူသူများအလူကိုသာရုပေါ်ခဲ့လို့ဘာဖြစ်တော့ဘယင်ဖြစ်ရတယ်ခုနှစ်ရက်လမ်းစာတော်တရက်ငရေလူအေးခုနှစ်ရက်ပြီးတဲ့အခါရည်သက်ချတရားတော်မှာကျင့်သုံးတဲ့အခါသောတာပန်ဖြစ်ရတယ်ဗျာဒါကြောင့်သူများလူရာတဝက်ဆိုင် သာဓုခောပိခမြိုင်မြိုင်ကောင်းမှုဆိုတာသူလက်ကိုက်နိဗ္ဗာန်တိုင်းမလံပိုင်သူများလူသာဓုခေါ်ရင်ပါတယ်တော့ သူများလူသားလူဟောရဲ့အဲအဲ့ဒါလေး7သိန်းရှိတာရှင်းသွားပြတာတရမှာသိရစိတ်ကုန်တယ်အဲ့ဒါလေးကိုတဝက်ခွဲယူရကြသလားကုသိုလ်တဝက်ရမယ်အဲ့ဒါကြောင့်ဖြားဖြတ်ပြမပြောပါနဲ့ဆိုပါဒီများလူသားလူခေါ်ရင်အဲကုသိုလ်တဝက်ရမယ်ဒါပြောတယ်မလီငွေလေး7သိန်းများသူတို့ကလူချင်းသေးတယ်နော် အေးအဲ့ဒါပဲဗျာဒါကြောင့်အမကြီးဥဖြူငွေတပြားမှမပါဘူးအတံကောသရဘိကုသိုလ်ကိုတာတုခေါ်လို့သူဒီခုနှစ်ရက်လူဘဝအစဉ်မြေဆုံးမြင့်စီစီခံစားရတယ်ခုနှစ်ရက်ပြည့်ရည်နဲ့ချတဲ့ဘွဲကြီးမှာဘာဖြစ်တော့သောတာပန်ဖြစ်တယ်ဘယ်တကားပိတ်သွားပြီဗျာ ဟုတ်ပလားအဲ့ဒီလိုသူများလူသားတဝက်ဆိုင်လုံအားကြိုင်ပေးဆုံးငန်းတိုင်ကောင်းမှုဆိုတာသူလက်ကြိုင်နိဗ္ဗာန်တိုင်မလမ်းပိုင်သူများလူလုံအားမင်းရဲ့ကုသိုလ်တဝက်ဆိုင်နဲ့မလီနော် သူများအလူလုံးအားပေးရဲ့အေးအဲ့ဒါကြောင့်မိမိလူလားသူများလားအားလုံးရောပြီးတော့ကနေ့စိတ်တူကိုမြနဲ့အဲ့ဒါဤသက်ချရအောင်ဆိုရှင်မယမိတော်တို့သည်စိတ်တူကိုမြညီညွတ်ကြလျက်ရှိဥစွာယရဏသုံးပါစာတိတို့အားရှိဖို့ကြောင့်ယရဏဂုံသုံးပါ ၈ပါးသီလစောင့်တည်ခြင်းကုသိုလ်မင်္ဂလာပြုကြပါကုန်၏သီလရှိသူစင်ကြယ်သူဖြစ်ဖြင့်အလုမန္တတရားပလင်လေးညတာကာလဆောက်လုံ န့်ကျင်ခြင်းအမှန်အလူကိုရည်သက်သွန်ချလူရညာပါကုန်၏ဟောတော်ရင်ဖြင့်ပင့်ဆောင်ကျိုးစုပြန်ဖို့ရခြင်းရင်အလူကိုရည်သက်သွန်ချလူရညာပါကုန်၏တစ်ဆယ်တသိန်းကျော်တို့မှဖြစ်ပေါ်လာသောလူရရာပစ္စည်းတို့ဖြင့် ရှင်မယားဤယောက်ကယောဂအတွေ့ဘေသစ္ဆဒါနာရှေးအလူအာယုဒါနာအသက်အလူကိုဤသက်သွန်ချပူဇော်ကြပါကုန်၏ဟောကြားအပ်သောဩဃတရှင်တသရဏဂုံရှင်တသီလရှင်တနှင့်ကိုရင်လေးတစ်ပါးဤသွမ်း စွမ်းအားကြီးမားကုန်နိရောဓသာမဏေအထုပ်ပတ်ကုန်ဟောကြားနာယူပူဇော်ကြလျက်သာမဏေကာလဝိပဿနာဓမ္မကိုအာထုပ်ပါကုန်ပြီဤသို့ပေါင်းစုရကောင်းမှုရာဤတို့တို့သည်ဤကျော်တ ချမ်းသာကိုပြည့်မြတ်စွာဓမ္မပြုအပ်ပါလို့ဤဤကောင်းမှုနှင့်စက်သမျှရရသောကောင်းမှုအဖို့ကိုဤနေစကရေကုန်းနေကိုကရေသုံးသက်တဘုံနေရှိသမျှတတ္တဝါတွေအားဘာလို့မလဲနေပါအောင်မေးကရှိပါသေးတယ် တော်တော်ပြီးကျင်ပြီခြင်းနဲ့ဘာလို့မလဲဟိုခြံကျင်တာများခြံကျင်သေးလားဥဥပုံမြင်လေးတစ်ပုဒ်ပြောခြေတော်ကမြို့သားမြို့သမီးပေါင်းတဲ့နေရကလေးနှစ်ယောက်မွေးဖွားတယ်ယောက်ျားကဖောက်ပြားပြီးနောင်မယားယူသွားရောအဲ့တော့သားလေးနှစ်ယောက်မဘုန်းကြီးရောက်အပ်တာအကျော်လေးရောက် ယထာပုရာလိနဲ့ဟလားသင်္ကန်းတပေပြိကရကယုတ်ကျက်သွန်စာတိတပါအလူမနာဆောက်သင်္ကန်းတွေလှူရှင်ပြုတ်ပြီးတော့ရည်သက်ချပါလို့မယ်အဲ့တော့လူမကမြတ်မဝေသေးဘူးတွက်ကျော်လေးကျော်နေတော့ဘာနဲ့ကအကျော်ကိုထိုးသွားတဲ့ကြီးကနေတော့သူကအမြတ်မဝေနိုင်ဘူးတနေ့ကောင်ကျော်လေးရောကတော့အိမ်မတန်ရှင်းညအိတ်တော့ဂျဘိုးကအမြတ်ဝေကနေဂျဘိုးကြီးမြင်ရတော့ဟင်းနေ့လေဝေရမဏိ ပါတယ်တော့ဝေရမဏိဝေရမဏိဆိုတာရှောင်ကျင်ပါဤတဲ့ဒီကြားတဲ့ဘုရားကြီးငုတ်တုတ်ရှိပါညာနဲ့ကြောင်တောင်လိုက်သွားတဲ့လင်ကူမသဗ္ဗိတ္တဟိုးကောင်မှမပါအိမ်မှာယောက်ျားမရှိပါဘူးဆိုပါခင်များအိမ်ကင်းကြသဗျိုးစိန်ကောင်အဲ့တော့မိမသာကင်းဆောင်ကမတည့်တဲ့ တရား455ရာကိစ္စမှပေးရတော့အမြတ်ကနဲ့ရှိမြူဘနောက်ပြအသေးကနာဘုရားဟဲ့ခွင်းမေးပြီးတတိမျောနေတယ်မြဝေလဲဝေလဲဆိုတော့ချမ်းကြီးရာချမ်းပြီးတော့ထပါကြီးကံနဲ့ရဖို့လင်ကိုမနဲ့ရွာသောဒီလေးဘောချမ်းလာ၍ကျန်သမျှအမြတ် ဘိုင်းဒုဗိဒရောခြံကျင်သာရှိသေးလားရှိပါဘူးဗျာဒီမြတ်ဝင်တဲ့ထဲမှာကြီးကန်းပါလားပါပါတယ်ဗျာရှဘိုးရောပါပါတယ်ဗျာဥကောင်မပါပါတယ်ဗျာဆေအိမ်ကပါပါတယ်ဗျာရာအိမ်မူပါပါတယ်ဗျာပါလားဘယ်ပါပါပါပါမေတ္တာနဲ့မအောင်ပါလေမှန်လားအေးဒါကြောင့်ဆို I love God. ထောက်တာပြမပြင်းနဲ့ဆက်သိနေမှလမ်းပို့လိုက်ဒုတိယအများကမြေပြင်မှာအသက်ရှင်နေတဲ့ပုဂ္ဂိုလ်အလုံးစိတ်နဲ့မှလမ်းပို့လိုက်တတိယအများကမြေအောက်ကဘာရဲ့ငကားကလုံးဂုံမယက္ခတိကို စိတ်နဲ့မှလမ်းပို့လိုက်သာဓုခေါ်ရမှာပရမသာဓုကနာပြမတို့ကုသိုလ်ကိုသဘောတူဆွဲယူလိုက်တယ်လို့သာဓုဒုတိယသာဓုကမြေပြင်ကကုသိုလ်ရှင်တို့ကုသိုလ်ကိုသဘောတူဆွဲယူလိုက်တယ်လို့သာဓု တတိယသာရုကမြေအောက်ကဘာရဲ့တကားကလို့ကိုမယက္ခတုကုသိုလ်ကိုသဘောတူဆွေယူတယ်လို့သာတုလို့အမြဝီတိုင်းသာတုခေါ်တိုင်းအဲ့ဒီလိုညီညွတ်ချက်မှန်ပါစေ။ကိုက်ဝေကြသို့အမြာအမြာအမြာရှင်